ယနေ့17လပိုင်း23ရက်2021ခုနှစ်ရသော်ဖျားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့တော်မူခဲ့သောတာမင်ညဖလာတုတ်တန်ကြီးကိုယနေ့ဟောကြားပေးမှာပါဒါကြောင့်မို့တရားမဟောကြားပေးခင်မှာတရားမင်ပိုင်ရှင်ဖြစ်တော်မူသောမြတ်စွာဘုရားရှင်ကိုရောမြတ်ကြီးအား ခွင်တောင်းပြီးတော့ရှ िख ိုးပါမယ်ဘုံတော်နန္ဒဂန္တော်နန္ဒညာတော်နန္ဒဒီကိုတော်နန္ဒစัจ java လာကဘာမြေမိုးပြံပြန်ကြိုးမြအနန္တဒီကိုတော်တို့နဲ့ပြည့်စုံတော်မူသောသီလာကုံသမာဓိကုံပညာကုံဝိမု ക്തി ကုံဝိမု ക്തി ဉာဏတတနာကုံတို့နဲ့ပြည့်စုံတော်မူသောမြတ်စွာဘုရား အရဟံသဘဂဝါဆုံးကိုးပါသောဂုဏ်တော်တို့နှင့်ပြည့်စုံတော်မူသောမြတ်စွာဘုရားဒေဝဗုဒ္ဓမံကိလေသာမံခန္ဓာမံမိစုမံပိသင်္ခါရမံတိဟုသောမံ၅ပါးကို အောင်မြင်တော်မူသောမြတ်စွာဘုရားဘောဘေနိဝါဒနုဒတိညာဒိဗ္ဗစကုညာအာတဝခေယညာသဗ္ဗညုတာရွှေညာတော်တို့ကိုဆရာမကုတေယံပူညာဖြင့်ထွတ်တွင်သိတော်မူသော တရားမင်းပိုင်ရှင်ဖြစ်တော်မူသောမြတ်စွာဘုရားကိုဘုရားတပည့်တော်နှင့်တကားတကားတကားမှာအပေါင်းတော်ကောင်းတို့သည်လက်ဆက်ပြထိတ်မှမိုး၍ရှ िख ိုးပါဤမြတ်စွာဘုရားမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးဟောကြားတော်မူခဲ့သောတရားဓမ္မဒေသနာတော်များကိုဘုရားတပည့်တော်ဟောပြောဝင်ပြုတော်မူပါမြတ်စွာဘုရားမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးဟောကြားတော်မူခဲ့သောတရားဓမ္မဟောကြားတော်မူခဲ့သောတရားတော်အပေါင်းတို့ကို တရားဓမ္မအပေါင်းသူတော်ကောင်းတို့အဖျားတပြီတော်သည်ဂုံငွေကြေးလလဘာကိုမျှော်ကိုခြင်းမရှိပဲတရားဓမ္မအပေါင်းသူတော်ကောင်းတို့တွေသည်ဤတရားဓမ္မကိုနားထောင်နိုင်ကြပါသည် နားလည်နိုင်ကြပါသည် နာယူနိုင်ကြပါစေနာယူပြီးတော့လဲကြင်ကြံနိုင်ကြပါစေကြင်ကြံပြီးတော့ မြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့တရားတော်များကိုထွတ်ထွတ်ရသိနိုင်ကြပါစေ။ဤကဲ့သို့ကောင်းမြတ်သောစိတ်စေတနာဖြင့်ဖရာတပည့်တော်ယနေ့ဟောပြောခွင့်ပြုတော်မူပါမြတ်စွာဘုရား။ယနေ့ဒီဟာတော်မှာအပေါင်းသူတော်ကောင်းတို့တွေကိုကျွန်တော်တာမညဖလာတုတ်တန်ကြီးအင်မတန်မှရှည်လျားပါတယ်ရနိုင်သမျှကျွန်တော်ဒီတုတ်တန်ကြီးကိုဒီနေ့ တစောင်းမုံလာပြီနေ့ရက်အတွက်ကြည်လိုက်တော့ဂျားရက်မှာတစောင်းမုံလာပြီဖြစ်သွားတော့နောက်တစ်ပတ်ကျတော့လာပြီပြီးမှဟောရမယ်ဆိုတော့စိတ်ကတိတ်မပါဘူးဖြစ်နေလို့ကဲအဲ့တော့ဒီနေ့ပဲဟောလိုက်ပါတော့မယ်လို့ပြီးခဲ့တဲ့နှစ်ကလည်းဦးဇင်းတို့ခေါ်ခဲ့ပါတယ်ဒီတုတ်တန်ကြီးကိုနော်တာမင်ညဖလတုတ်ဆိုတာယဟန်ပြုရာဂျိုးနော် ယဟန်ပြုခြင်းရဲ့အကျိုးတရားလူလောကမှာလူတွေပညာတွေသင်ကြတယ်ပညာသင်ပြီးရင်သူ့ဟာသူအသုံးချကြတယ်အသုံးချအောင်ဘဝမှာအသက်မွေးဝမ်းကြောင်းတွေလောက်ကြရတယ်အဲ့ဒီလိုပဲအဇတတမင်းကြီးကမေးခဲ့တာလေးကို အကြောင်းခံပြီးတော့ဒီတရားဒေသနာတော်ကိုတာမင်ညဖလတုတ်လို့နော် ယဟန်ပြုရခြင်းရဲ့အကျိုးကျေးဇူးတဲ့ဘုန်းကြီးသွားဖို့ပြင်ဘုန်းကြီးဝတ်ပါလားပြောပြောတာရှိသေးလားပြင်ဘုန်းကြီးသွားဝတ်ပါလားတဲ့ပြင်နိုင်ဖို့ပြင်ဘုန်းကြီးသွားဝတ်မယ်အမျိုးတင်နေမှာဆိုလို့နော်အဲ့တော့တာမင်ညဖလားတော့ဆိုယဟန်နေရဲ့လောက်ရမယ်အလုပ်တွေရှောင်ကျင်ရမယ်သီလတွေတရားဓမ္မတွေဒီနေ့လေ့လာဝေရအောင်လို့ပါနော်အာအဲ့တော့ဦးဇင်းတို့တာမင်ညဖလားတုတ်တန်ကြီးကို ဟောကြားပေးပါမယ်ဇာတတမင်းကြီးဆိုတာမကရာတိုင်းသူ့ရဲ့အဖေကိုတတ်ထီနာကိုယူဖေကိုတတ်ပြီးတော့ဗိမိတာရာမင်းကြီးတတ်ပြီးတော့ထီနာကိုယူခဲ့တဲ့အဇာတတဟာဖေတတ်ပြီးတော့ထီနာရရင်တော့စိတ်ချမ်းသာမယ်လို့ထင်ခဲ့တာ ဘယ်စိတ်ချမ်းသာမလဲညတောင်အဲ့လိုတောင်မပြောဘူးတဲ့နော်ဘာလို့လဲဖေးရသူတော်ကောင်းကြီးမဟာသောတာပန်ကြီးမဟာသောတာပန်လိုပုဂ္ဂိုလ်ကြီးသူတော်ကောင်းကြီးကိုမှကိုယ့်ဘော်မှာတလောက်ထီးနှံကိုလွှဲပေးပါပြီငါသားရဲ့မင်းလိုချင်ရင်ထီးနှံလိုချင်အဖေတတ်ဖို့မလိုပါဘူးပထမတစ်ကြိမ် ဓာကိုခါထုတ်သွားတာသူ့ဖေကိုတတ်ဖို့ရှင်ဒေဝရနဲ့ပေါင်းပြီးတော့ဖေကိုတတ်ဖို့ဓာခါထုတ်သွားတော့ဟိုကအဆောက်နေရဖမ်းတော့မိမိတော့အဲ့ဒီသူမိကနာနီယမြတ်စွာဘုရားရှင်သာတိဗုဒ္ဓရာကိုပြောတယ်သာတိဗုဒ္ဓရာတဲ့မြို့ထဲကိုသွားတဲ့ဒေဝရဟာငါတို့သာသနာနဲ့လုံးဝမမဆိုင်ဘူးဆိုတော့သွားလိုက်ပြောတယ်အရှင်ဘုရားတဲ့ရှင်ဒေဝရကအရင်တော့က တော်တော်ကြင်ကြံတာတွေတွေ့လို့ရှင်တေဝရကအတော်ကြင်ကြံတာကောင်းတယ်လို့တပြည့်တော်သူချီးကျူးထားတာဖရတဲ့နော်သူကတခါတည်းဇန်နေဘိညင်တယ်တော့ရအောင်ကြင်ထားတာကိုအဲ့တော့သူကောင်းချောင်းလေးတွေကလည်းဒကာဓမ္မတွေရှေ့ကျတော့ရှင်သာရိပုတ္တရာပြောထားပြီးအခုကြမှာဒေဝရငါတို့နဲ့မဆိုင်ပါဘူးဆိုမျိုးတဲ့ပြန်ပြောရင်တော့ဒုက္ခပဲရှင်သာရိပုတ္တရာမှာဘလောက်ကြက်တဲ့တွေ့လဲဦးဇင်းအဲ့ဒါလေးဖတ်တော့တော်စဉ်းစားမိတယ်ရှင်သာရိပုတ္တရာမြတ်စွာဘုရားကတော့ အနာဂတန်တညာနဲ့ကြိုးပြီးအကုန်သိနေလို့ရတဲ့ကိစ္စမျိုးသွားတရားဓမ္မတွေကိုရှင်သာရိပုတ္တရာဒေဝရဟာငါတို့အသင်ပင်းနဲ့မဆိုင်မှုစာသွားပြောထားဆိုပြီးတော့အဲ့နဲ့ရှင်သာရိပုတ္တရာမထေမြတ်ကြီးရမြို့ထဲမှာတရားဓမ္မတွေကိုသွားပြီးတော့အဲ့ဒါသွားဟောပြောရှာတာဟောပြောပြီးတော့ဖြစ်ပြီလေပြဒနာကအဇာတတမင်းသားကသူ့အဖေကိုဓားနဲ့သွားပြီးထိုးတတ်ဖို့လှုပ်တော့ကဲမိတော့ဒါဘယ်သူကခိုင်းတာလဲဆို ရှင်တဝရကခိုင်းတာအကယ်၍ဒါမြတ်စွာဘုရားကအဲ့ဒီအချိန်မှာကြိုပြီးပြောတာမထားဘူးဆိုရင်တခါတည်းရှင်မြတ်နောက်တော်တွေကမူကြီးမတ်ရာတွေဗုဒ္ဓဘာသာမဟုတ်တဲ့အရာတွေကဒီယဟန်တော်တွေကြည်တန်းတတ်မယ်ဖြတ်မယ်နဲ့နေကြမှာအဲ့ဒါကိုမြတ်စွာဘုရားကြိုမြင်လို့ဒေဝရနငါတို့နဲ့ဘာမှဆိုင်ဘူးဆိုတော့တခါတည်းကြင်ညာထားလိုက်တော့ပြောလိုက်တာမြတ်စွာဘုရားအဲ့လိုနဲ့နောက်ဆုံးရတော့သူအဖေကတာရဲ့မင်းဘာဖြစ်လို့မြင်ကြံတာလဲအဖေထိနှံလိုခြင်းလို့ တဲ့ထိနာလိုချင်ငါသာပေးပါမယ်ကွယ်အဲ့အဖေကိုတတ်ဖို့မလိုပါဘူးထိနာကြီးလွှဲပြီးပြီလွှဲပြီးတဲ့ဖက်အေးကိုတခါစိတ်ချတာမဟုတ်ဘူးကွာတော်နေထိနာပြန်ယူချင်ယူနေမှာဆိုပြီးတော့သူ့ဆရာကအဲ့ဒါဆရာလွှဲပုံများနော်ဆရာကအဲ့လိုပြောတဲ့အခါကျတော့အဲ့ဒီမှာနေကဲမထူးပါဘူးအပြတ်တရှင်းတာကောင်းပါဓာတ်နဲ့သွားတတ်ဖို့တော့တိတ်တော့မကောင်းတော့ဘူးထင်တယ်ဓာတ်နဲ့ကိုယ်တိုင်တတ်ဖို့မလိုပါဘူးခြေဘွားဓာတ်နဲ့ခွဲပြီးတော့ ရှာမိခဲ့กินထားဆံမှာလမ်းမလျှောက်နိုင်တော့ဘူးဆိုရင်အစာရေစာလည်းပြတ်လမ်းမလျှောက်နိုင်မင်းဖေဘာမှုခံနိုင်မှလဲသေမှာပဲဆိုတော့အဲ့ဒီနီးနဲ့တတ်ပြလိုက်တာတတ်ပြီးကြတဲ့အစာတတ်ဟာစိတ်တွေကြောက်ကြရဖြစ်ပြီးတော့ဖခင်ကိုတတ်တဲ့ကံကြီးအကုသိုလ်ကံကြီးကနှိပ်ဆက်တော့ညတိုင်းအိတ်မပြောဘူးတဲ့တော့ကတည်းဖြည့်စည်းပြီးတော့နောင်တတိယအိတ်မပြောစားမွန်ဖြစ်ပြီးတော့နေတာ ဒီနေ့ရောက်တော့တဆောင်မုံလာပြီညကုမူရာဂျာဗန်တို့ပွင့်တဲ့ညလာတွေကလည်းတာလိုက်တာတိမ်နေကင်းစင်ပြီးတော့ညာကြီးကလည်းလာကဝေးတောက်ကြည်နိုးစရာตายစရာကောင်းလိုက်တာဒီလို အချိန်မှာငါတို့ဘယ်လိုတမနာဗျမနာတွေများငါတို့စိတ်ကရရင် ကောင်းမလဲလို့တခါတည်းမေးတာ အဲ့ဒီမေးတဲ့အချိန်မှာသူ့ရဲ့ဘေးနားမှာရှိနေတဲ့တပည့်တွေရှိတယ်နော်အဲ့ဒီတပည့်တွေကပုဒါနာကတ္တဗတို့နော်မခလီဂောတာလာတို့တိဋ္ဌိဆရာကြီး6ယောက်ရှိရလေအဇိတာကေသကံပလာတို့ဒိဋ္ဌိဆရာကြီးရပကုဒ္ဒကိစ္ဆာယနာတို့သင်္စီယဘေလပတ္ထဘေလထပုတ္တတို့နိကန္ဒနာတာပုတ္တတို့ဆိုတဲ့ဖះရှင်နဲ့အသက်တော်ရွယ်တော်ဆိုသူတို့ကတော့ပူကြီးတယ် မြတ်စွာဘုရားမပွင့်ခင်ကတည်းကတို့ကလောကမှာဖရာဖရာဆိုပြီးနေကြတဲ့ပုဂ္ဂိုလ်ကြီးတွေအဲ့ဒီပုဂ္ဂိုလ်ကြီးတွေကိုကိုးကွယ်နေတဲ့တပည့်တွေကလည်းရှိတော့အဲ့ဒီတပည့်တွေကပြောတယ်အရှင်မင်းကြီးပုဒ္ဒနာကတ္တပဆိုတာနော်အမတန်မှအသက်ရွယ်လည်းကြီးပါပြီတခါတည်းအတွေ့အကြုံတွေလည်းများလာပါပြီသူ့ဒီကိုသွားပြီးတော့စီကပ်ပါဇာတသမင်းတခွန်းမှပြောမကလီကောတာလာတပည့်ကလည်းဟာသူ့ဆရာကြီးကောင်းကြောင်းနေပြော ဒါတသက်တခွန်းမှပြောအဲ့လိုနဲ့ဒိဋ္ဌိဆရာကြီး6ယောက်ချီးမွမ်းလိုက်ကြတာချီးမွမ်းလိုက်ကြတာချီးမွမ်းလိုက်ကြတာတခွန်းမှဇာတတကဘာမှပြန်မပြောနောက်ဆုံးကြတော့မှအဲ့ဒီမှာဥစဉ်တို့မြတ်စွာဘုရားရဲ့တပည့်ဖြစ်တဲ့ဇီဝကဆေးဆရာကြီးအဲ့ဒီဇီဝကဆေးဆရာကြီးကငြိမ်ပြီးထိုင်နေတာဇာတတမြင်သူ့ပဲလှည့်မေးတယ် ဇီဝကတဲ့ဖခမဲတော်ကြီးလက်ထက်တုန်းကလို့ဘာမှမပေးလို့ မကန်းလို့မြန်ဘာမှမလျှောက်ဖဲနေတာလားတဲ့မဟုတ်ပါဘူးဖျားတဲ့အရှင်မင်းကြီးရဲ့ချီးမြှောက်ခြင်းကိုလည်းခံရပါတယ်တဲ့စာဝတ်နေကြီးအလုံးကိုလည်းဆင်ပြေခဲ့ရပါတယ်အကျွန်တော်ကိုးကွယ်တဲ့မြတ်စွာဘုရားရှင် ကိုတော်မြတ်ကြီးဆိုတာအကျွန်ုပ်ရဲ့တရဥယျင်ကြီးထဲမှာတန်ဃာတော်1250နဲ့ အရှင်မင်းကြီးသတင်းသုံးနေပါတယ်တန်ဃာတော်1250နဲ့သတင်းသုံးနေတဲ့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးထံကို အရှင်မင်းမြတ်သွားမယ်ဆိုရင်စီစဉ်ပေးပါမယ်မြတ်စွာဘုရားရဲ့အရဟံသဘဂဝါဆုံးကိုပါသောဂုဏ်တွေကိုလည်းချီးမြှောက်ချူးပြတယ်တရားဓမ္မတွေကဂုံရည်သွေးတွေကိုလည်းအကုန်ချီးကျူးပြပြီးတော့မှပြောလိုက်တော့ ကဲအဲ့ဒါဆိုရင်စီသည်ဆင်ကောင်900အဲ့ဒီဆင်ကောင်900စီမံပြီးတော့တခါတည်းအဇာတသမင်းရဲ့ဘေးကအချမ်းရအမျိုးသမီး900ကိုအမျိုးသားတွေလို့ဝတ်ဆင်မိတို့တွေနဲ့အချမ်းရနေနဲ့ရှင်မင်းရဲ့ဆင်ကြီးကိုယံပြီးတော့တခါတည်းအဲ့ဒီနန်းတော်ကြီးကနေပြီးတော့တခါတည်းအဲ့ဒီကိုသွားကြတာ နန်းတော်ကြီးကနေပြီးတော့သွားကြဟိုရောက်တော့ညဆိုတော့ရှစ်ခက်ကတော့ဒီလိုလျှက်စစ်မင်းမရှိတော့သူတို့မိထုတ်တွေနဲ့မိထုံသွားတာဟိုစင်တာကြီးတွေနဲ့တခါတည်းအမျိုးသမီးတွေကလည်းအမျိုးသားပုံစံတွေဝတ်ဆင်ပြီးတော့ဘာကြောင့်လဲဆိုသူကြောက်နေရတာလေသူဘဲနာအမျိုးသားတွေအကုန်ခေါ်သွားပြီးသူအာနာလူမှလည်းကြောက်ရသေးတာဟိုသူကစိုးရိမ်စိတ်တွေဖြစ်တော့ကြောင့်မို့အမျိုးသမီးတွေသူကအမျိုးသားရောင်ဆောင်ပြီးဝတ်ခိုင်းကိုခေါ်သွားတာသူ ဒါသူ့ရဲ့စိတ်နော်ဘလောက်ထိမင်းစည်းစိမ်ကိုလက်လွတ်အမှကြောက်နေတယ်ဆိုတော့ဒါသူဖြစ်နေတဲ့စိတ်အဲ့လိုနဲ့ခေါ်သွားပြီးတော့သူတထိတ်ထိတ်တလန့်လန့်နဲ့လိုက်ရတာကိုဟိုလူစိတ်မချဒီလူစိတ်မချကိုသားချင်းပါဆိုတဲ့လူကတော့ဖယေပြန်တတ်တော့ကြံတဲ့လူကတစိမ့်လေဘယ်နေ့မြန်ဘယ်နာမြန်ငါမြန်ဘသူလောက်မှလဲဆိုတော့အဲ့ဒီတွေးတော်မှုကြောက်လန့်မှုကြီးဖြစ်နေပုံပေါက်ပါတယ်အဲ့တော့ဟိုရောက်တဲ့အခါကျတော့သူကဘာမေးလဲဆိုတော့ ဇီဝကတဲ့ဘယ်မှာတော့ဒါဟောက်တဲ့ဥယျာဉ်ကြီးထဲမှာပါအရှင်ဘုရားတဲ့ဥယျာဉ်ကြီးထဲမှာဆိုတော့အဲ့ဒီမှာကဲဆင်းနေရဆိုပြီးတော့ဆင်းနေရပြီးဆင်းနေကနေခလန်းလန်းနေသွားပြောတော့လေတန်ခါ1250နဲ့ဘုရားသတင်းသုံးတယ်ပြောတယ်ချောင်းလေးတစ်ချက်ဟန့်တဲ့အတန်တော့မကြပါလားဇီဝကမင်းငါမြန်လှဲ့သားပြီးတော့မြန်လာတာလား ရန်သူလက်ထက်များအဖို့ပြန်ငါမြန်ကြာနာလားငါအသေးတတ်ဖို့ကြာနာလားလို့သူစိုးရိမ်သိနေမေးတော့အရှင်မင်းကြီးမစိုးရိမ်ပါနဲ့မစိုးရိမ်ပါနဲ့အရှင်မင်းကြီးကိုတတ်ဖို့လည်းမဟုတ်ဘူးရန်သူလက်ထက်ထက်ဖို့လည်းမဟုတ်ပါဘူးအရှင်မင်းကြီးရဲ့ဟာဒီမှာမြတ်စွာဘုရားအဲ့ဒီမှာတရင်သုံးနေပါတယ်မြတ်စွာဘုရားဘယ်မှာတော့ဟောမှကျောင်းရဲ့အလဲကောင်းတိုင်းကအလဲကောင်းကခေါင်တိုင်းကို နောက်ကျောပြုတ်ပြီးတော့ ခေါင်နိုင်မှီပြီးတော့တန်ခပရိသတ်ကိုဟိုမှာတရားဟောတရားပြနေတာအဲ့ဒါဗုဒ္ဓဘုရားရှင်ပဲအဲ့လိုပြောလိုက်တဲ့ခါကျတော့မှအဲ့ဘက်ကိုလှမ်းမြင်တော့မှသွားမြတ်စွာဘုရားရှေ့ရောက်ပြီးတော့သွားတော့မြတ်စွာဘုရားလည်းသူလာမှသိလို့တန်ဃာရဲ့ကြားထဲမှာရှင်မြင်လာဖို့ရလမ်းလေးထားပေးခိုင်းခဲ့တယ်စောကလေးလာပြီးတော့ဖူးမြော်ခြင်းတဲ့ပုံကိုယ်ကြီးဖူးမြော်လို့ရအောင် တန်ဃာတွေကဘေးမှာထိုင်ငြိမ်ရသော်ဘုရားကို ကြည်လိုက်တန်ဃာတော်တွေလှဲ့ကြည်လိုက်ကြည်ရင်းနဲ့ဘယ်စိတ်ရောက်သွားလဲဆိုတော့သူ့သားဥရိယဘဗဒ္ဒမင်းသားစီရောက်သွားတယ်။ဩငါသားဥရိယဘဒ္ဒမင်းသားလေးဒီယဟန်တော်ကဲ့သို့များငြိမ်ငြိမ်လေးနေရင်ဘလောက်ကောင်းမလဲ။သူသားလည်းဘလောက်ဆော့မှမသိတာနော် သူသားလည်းဘလောက်ဆော့မှမှမသိတော့ဒီလိုလေးငြိမ့်နေရင်ဘလောက်စိတ်ချမ်းသာစရာကောင်းမလဲလို့တခါတည်းပြောထွက်လိုက်တဲ့အချိန်မှာပဲရသော်ဗျာဇာတသာတဲ့မင်းရဲ့တန်ရောစဉ်နေအိပ်ပြန်ရောက်နေပါလားတားစီစိတ်ကပြန်ညွတ်နေအဲ့ကြမှာစကားစသူဖေးကိုတတ်ထားပြီးတော့မြတ်စွာဘုရားကိုသူရှင်တေဝရဏနဲ့ပေါင်းလောက်ကြံဖို့တွေအကြိမ်ကြိမ်ကြံခဲ့ရတော့ ဘယ်ကစလို့ဘာလို့အမှမသိလို့မြတ်စွာဘုရားကအဲ့ဒါနဲ့စကားစပေးတာအဲ့ဒီကြတော့မှထိုင်ပြီးမြတ်စွာဘုရားကိုထီချင်းငါးပါးနဲ့ရှစ်ခိုးပြီးတော့ရှင်ဘုရားတဲ့တပည့်တော်အရှင်ဘုရားကို မေးလျှောက်ရင်အရှင်ဘုရားမေးလျှောက်ခွင့်ပြုမလားတဲ့မေးပါတဲ့တခါကြီးတဲ့ဘာဒီမေးချင်တာလဲအရှင်ဘုရားတဲ့ တပည့်တော်တို့လူလောကမှာလူတွေဆိုလို့ရှိရင်စင်စီအတ္တတို့မြင်စီအတ္တတို့လေအတ္တတို့เนาะနောက်ပြီးတော့တိုက်ကြီးခိုက်ကြီးတခါတည်းစစ်ပွဲတွေထဲမှာတခါတည်းလူပေါင်းထောင်တောင်းကိုတခါတည်းတဦးတယောက်ထဲနဲ့ထိုးဖောက်ပြီးတော့တိုက်ရဲဖြတ်ရဲတဲ့စစ်သူရဲကောင်းတွေစစ်ပညာတွေကိုသင်ကြတယ်ဖရရတယ်เนาะအမျိုးမျိုးတော့တခါတည်းသမင်ကျဲဟင်းကျက် အဲမျိုးမျိုးသောပေါ့လူလောကရဲ့ပညာတွေမြောင်မြောက်စွာသင်ရတယ်ဗျာလူလောကလူတွေကအဲ့လိုတွေတခါတည်းပညာတွေတခါတည်းစက်ချုပ်တဲ့အတတ်တွေနောက်ဆေးအတတ်တွေနောက်မျိုးစုံသော အတတ်တွေကိုတို့ရတော့အကုန်သင်တယ်ဖရတယ်အဲ့ဒီသင်ပြီးတော့အဲ့ဒီသင်ထားတဲ့အတတ်ပညာနဲ့ကိုယ့်ရဲ့မိသားစုကို ကောင်းမွန်စွာလှုပ်ကျွေးနိုင်တယ်ဖရာကိုကိုကိုလည်းတင့်တောင့်တင့်တယ်နေနိုင်တယ်ဖရာ ဟောတမလွန်ဘဝရောက်ရာအတွက် ကောင်းကျိုးတွေအတွက်ကိုလည်းတပည့်တော်တို့ဒါနသီလဘာဝနာဆိုတဲ့ကောင်းမှုတွေကိုကဲပြုနိုင်ကြပါတယ်တဲ့ဒါလူလောကရဲ့တပည့်တော်တို့အတတ်ပညာတွေသင်ရခြင်းရဲ့အကျိုးတရားပါရှင်ဗျာတဲ့အဲ့ဒီအကျိုးတရားတွေတပည့်တော်တို့မျက်မှောက်ထင်ထင် ရှားရှားကြီးတွေ့ရတကက်တို့အရှင်ဖျားထံမှာယဟန်ပြုတ်တဲ့ယဟန်နေ ဘာအကျိုးရှိလို့အရှင်ဘုရားယဟန်ပြုကြတာလေအဲ့ဒီယဟန်ပြုခြင်းရဲ့ရရှိနိုင်တဲ့အကျိုးတရားအဲ့ဒါကိုအရှင်ဘုရားတပည့်တော်ကိုဖြေပေးနိုင်မလားဒါခုခေတ်လည်းရှိတာပဲနော်ဦးဇင်းတို့ယဟန်တော်တွေယဟန်ပြုတယ်ဘာအကျိုးကျေးဇူးမှ ရှိလို့ပြုတာမဟုတ်ပါဘူး တချို့တလေကြတော့သာသနာမကြည်ညိုတတ်တော့တရားအားနည်းတဲ့အခါကျတော့ပြင်းလို့ဘုံညိုတာပဲမြင်ရတယ်တရားအားကောင်းတဲ့ပုံကိုယ်တွေကြတော့ဩသာသနာဘောင်ဝင်ဖို့ဆိုမလွယ်ဘူးဟဲ့နော်သာသနာဘောင်ဝင်ဖို့ဆိုမလွယ်ဘူးဟဲ့ဆိုကြည်ညိုကြဝင်နေတော်တွေနဲ့နေရတာခက်ခဲလင်းအာတချို့လေတရားအားနည်းတဲ့ပုံကိုကြတော့အချောင်စားခြင်းလို့လို့ထင်ကြတာပဲဒါအခုခေတ်မှာမဟုတ်ရှေ့ခေတ်ကလည်းဒါအဇာတသမင်းတို့ ဒါလိုမေးတယ်ဆိုတာသူတို့လိုမင်းညီမင်းသားတွေအနေနဲ့ယဟန်တော်တွေပေါ်မှာဘာတွေမှအထင်ကြီးဖို့သူတို့သိမရှိဘူးလေရင်တော့ကဒါကြောင့်မို့လဲဒါဟာဘာကြောင့်ဒီလိုတွေရဟန်းပြုနေတာလဲဆိုတာမေးတာမြတ်စွာဘုရားသူ့ကိုပြောတယ်မင်းအဲ့ဒီစကားကိုတဲ့ငါဘုရားထံမှာမေးဘူးတာလားအခြားပုဂ္ဂိုလ်တွေလိုက်မေးဘူးသလားတဲ့မေးဘူးပါတယ်ဘုရားတဲ့တပည့်တော်ပုရဏကတ္တပရဲ့ထံမှာတပည့်တော်သွားပြီးတော့မေးတယ်ဘုရားတဲ့ မေးတော့ကလည်းတပည့်တော်မေးတာတခြားသူဖြေတာတခြားနဲ့အပွင့်နဲ့တော့ပြောရင်တော့တပည့်တော်တိုင်းပြည်တွင်ကနှင်းကိုထုတ်ပြချင်တာတဲ့နော်သူတိုင်းပြည်တယ်ကိုထားကိုမထားချင်ဘူးတဲ့ဘာလို့လဲဆိုတော့မေးတာတခြားဖြေတာတခြားလျှောက်ပြောတာတဲ့အဲ့ဒါနဲ့မဂလိဂေါသာလည်းတိဋ္ဌိဆရာကြီး6ယောက်ပေါ့ဦးဇင်းအဲ့ဒါတော့ချုံလိုက်တော့မယ်နော်ဘာလို့လဲဟောစရာကြီးများလို့ ဒိဋ္ဌိရဆရာကြီး6ယောက်ထားမှာသွားပြီးတော့တခါတည်းဟာကုသိုလ်ဆိုတာအကျိုးမရှိဘူးအကုသိုလ်ဆိုတာအကျိုးမရှိဘူးကုသိုလ်ကမရှိဘူးအကုသိုလ်ကမရှိဘူးသေပြီးဟိုဘက်မရှိဘူးဒါတွေပဲကုန်လျှောက်ပြောနေတာဒါပြီးတော့ကိုယ်စိတ်ကိုအတော်ထိမ့်သိမ့်ခဲ့ရပါတယ်ဖေဟာတဲ့ငါသူတော်သင်နေငါပြမလို့တော့မကောင်းပါဘူးဆိုတဲ့စိတ်နဲ့ဒါသိခံပြီးတော့နေရတာတိုက်ပြည်တဲ့ထားကိုမထားကြဘူးတဲ့အဲ့တော့အရှင်ဖေဟာတဲ့တပည့်တော်ရဲ့ စိတ်မှာဖြစ်နေတဲ့အဲ့ဒီတန်တရားကိုအရှင်ဘုရားတပည့်တော်ကိုမိန်ကြားတော်မူပါ။ကောင်းပြီတခါကြီးတဲ့တခါကြီးအဲ့ဒီယဟန်ပြုရခြင်းရဲ့နော်အကျိုးတရားအဲ့ဒီအကျိုးတရားတွေကိုအရင်ဆုံးပြောပြမယ်။နံပါတ်1တခါကြီးရဲ့ကျေးကျွန်တရားဒဂါကြီးဓမ္မမနဲ့မိုးလင်းလို့ရှိမျက်နှာရည်သေးကရတယ်ဒဂါကြီးရဲ့မျက်ရည်မျက်ကဲကိုကြည့်ပြီးနေရတယ် ဒကာကြီးအဲ့ရမနှောခင်မှာ तू ကတခါတည်းအိယာထဒကာကြီးအိပ်ပြီးမှ तू ကအိပ်အဲ့လိုနဲ့ဒကာကြီးကိုအမျက်မပြတ်ဒကာကြီးရဲ့မျက်နာကို ကြည့်ပြီးတော့ပြုစုနေတဲ့လှုပ်ကြွေးနေတဲ့လူတယောက်ဒီတနေ့တော့စဉ်းစားတယ်ငါလူဖြစ်ရတာလဲကြည်သာဘုံကံမြန်ကွာလိုက်တာအသာတတမင်းကတော့တခါတည်းစည်းစိမ်နဲ့ချမ်းသာနဲ့လိုတိုင်းရတာတိုင်းပြီးနေနေရပြီငါတို့ကကြတော့သူ့လှုပ်ကြွေးနေရတာ တော်ပါယူကွာငါတော့ဘုန်းကြီးပဲသွားဝတ်ပြီးတော့နောက်ဘဝတွေကောင်းအောင်ကျင့်ပါမယ်ဆိုပြီးတော့တခါတည်းသာသနာပေါ်မှာလာပြီးတော့တခါတည်းသင်္ကန်းဝတ်မယ်တဲ့သင်္ကန်းဝတ်တဲ့အခါကျတော့အသင်ရတပည့်တွေဟာရှင်မင်းကြီးရှင်မင်းကြီးကတပည့်တယောက်တော့ဟိုမှာယဟန်ပြုတ်သွားပြီရှင်မင်းကြီးဘလို့လဲပြန်ခေါ်မလားဖမ်းမလားထူမလားနှဲ့ရမလားလို့မင်းရင်သင်မင်းကြီးဘလို့လုံးမှာတော့ ဟာတပည့်တော်ဖမ်းဖို့လည်းမရှိဘူးထိုးဖို့လည်းမရှိဘူးနှက်ဖို့လည်းမရှိဘူးအရှင်ဘုရားတကယ်တမ်းတော့သူ့ကိုတပည့်တော်ထိုင်ပြီးကိုရှ िख ိုးရမှာပါဗျာအဲ့ဒါကြီးပထမဦးဆုံးသောသင်္ကန်းဝတ်ခြင်းရဲ့အကျိုးပဲလူဘဝမှာနေတော့ကမင်းရဲ့မျက်နှာမော်ကြည့်မင်းခိုင်းတာလုံနေရတဲ့ဘဝကနေဟောဒီသင်္ကန်းဆိုတဲ့အရတ္တရဆိုတဲ့သင်္ကန်းလေးကိုဝတ်ယုံလိုက်တဲ့အချိန်ကာလမှာ ရှင်ဘရင်ကစဥခိုက်ရှစ်ခိုးရတယ်ဆိုတဲ့အကျိုးတရားကြီးရတယ်တခါကြီးနောက်ထပ်မြန်ဘာအကျိုးရသေးလဲရှင်ဗျာတဲ့အဲ့ဒီအကျိုးပြင်နောက်ထပ်အကျိုးကတခါကြီးတဲ့တခုသောလယ်သမားတယောက်ကလယ်တွေယာတွေထွန်ရက်စိုက်ပြိုးသူကဆယ်ဘုံတဘုံကိုရှင်မင်းကြီးကိုဆက်တရ ကြည်သံငါတို့တော့နှစ်ဘူးကချွေခြေမကြအောင်ရှာဖွေပြီးတော့တိုင်းပြည်ရှင်မြေကြီးကိုအခွန်ဘာနာဆက်တရတယ်။ဩရှင်မြေကြီးကတော့စည်းစိမ်နေခံစားပြီးသူ့မှာဘုံကြည့်လိုက်တာ။လိုတရသူများလည်းဥခိုက်ပေးနေရသည်။ဒီဟာလည်းတခါတည်းလှုပ်ကြွေးပြီးတော့ရှိတာသူ့ဆက်နေရသေးတယ်။ဘုံကံတွေကွာလိုက်တာ။ကဲကဲကဲတော်ပြီ။ ဒီလောက်တွေလောက်နေလို့ရှင်ဒါငါတို့ဘုံကံနဲလို့သာသူ့ရဲ့အောက်ကနေရောက်တာဘုံကံကြည့်အောင်အထက်တန်းရအောင်ကတော့ယဟန်ပြုတ်ပြီးတော့ပဲငါတရားအထုတ်တော့မယ်ဆိုပြီးအဲ့ဒီယဟန်တပါလာမယ်အဲ့ဒီပုဂ္ဂိုလ်ကိုမင်းငါအခွန်တုတ်ကိုမင်းဆက်တရမယ်ဆိုပြီးတော့ပြန်ခိုင်းမှလာဘာလို့မှလဲဟာရှင်ဖျားသူ့လည်းတပိတော့လူချွတ်လည်းမခိုင်းပါဘူးဖျားသူဟာသာသနာပေါင်းရောက်သွားတဲ့ပုဂ္ဂိုလ်ဖြစ်သည့်အတွက်တပိတော့သူ့ကို အခွန်အတုတ်တွေပေးခိုင်းမှုနေနေသာသာတပည့်တော်သူ့ကိုလှူဒန်းရမှာပါထောက်ပံ့ရမှာပါအဲ့ဒါဒုတိယရရှိတဲ့အကျိုးပဲတခါကြီးတဲ့အဲ့ဒါဆိုရင် နောက်ထပ်အကျိုးတွေရောတဲ့နောက်ထပ်အကျိုးကတော့တခါကြီးတဲ့အမျိုးကောင်းသားတယောက်ကစဉ်းစားတယ်တဲ့အော်ငါတို့လူဘဝဆိုတာအင်မတန်မှကျင်းမြောင်းတယ် ကိုယ်ဆိုဖြစ်ဖို့ဆိုတာမလွယ်ဘူးလူဘဝဆိုတာတာရေးနဲ့မရရေးနဲ့လူမှုရေးနဲ့စီးပွားရေးနဲ့အရေးမျိုးစုံကြားထဲမှာလောဘဖြစ်စရာအာယုန်ကြီးကလည်းမနဲ့မိုးလင်းတာနဲ့တွေ့ရဒေါသဖြစ်စရာအာယုန်ကြီးကလည်းတွေ့ရဒီကြားထဲမှာနေနေရတာအာကုသိုလ်တွေကြားထဲမှာတခါတည်းစူးကြမှာတီးတဲ့ဘူးစီလိုပဲလေတိုက်ရင်ဟိုဘက်ထိတော့လဲစူးဒီဘက်ထိတော့လဲ စိုးတာပဲအဲ့လိုကြားထဲမှာမပေါမပြဲအောင်နေရတယ်လို့ပဲအခုလဲလူတွေကြားထဲမှာမနဲ့မိုးလင်းနာနဲ့ဒါကြဟိုတန်ကြားပြန်ပြီဒီတန်ကြားပြန်ပြီဟာဟွာပြဒနာလာပြန်ပြီဒီကပြဒနာလာပြန်ပြီဘဝရဲ့ဒုက္ခတွေဦးဇင်းအော်စီရောက်တော့ပြန်စင်းလာတာငါအိန္ဒိယနေကြတော့ကနေမြန်ကွာလိုက်တာအိန္ဒိယနေကြတော့ကမနက်မိုးလင်းအခန်းကနေဆင်းပြီးတော့ ဈေးသွားမယ်ဆိုငါကလားနဲ့ဘလို့ရံဖြစ်ရမလဲမသိဘူးဘာလို့လဲဆိုရင်စိုက်ကလေးငါလို့30ပြောဟိုးရောက်15ကြတောင်းလို့ရံဖြစ်ရတာတမျိုးပြောပြောတဲ့အတိုင်းတစ်ခါမှမလုပ်ဘူးသူတို့ဒီမှာနေရတာလေအဲ့တော့ဟိုနာပြဒနာတဲ့ရဒီနာပြဒနာတဲ့ရအမျိုးမျိုးတွေ့ရတာနေတိုင်းစိတ်မဆင်းရတဲ့အခါမရှိဘူးအပြင်ထွက်ပြီးဆိုတာနဲ့ဘာလို့လဲဆိုတော့နိုင်ငံသားဆိုတော့သူတို့က သူတို့အနေနဲ့ကသိတဲ့အတိုင်းလှီးမယ်ဖြတ်မယ်ပဲသူတို့ကဒါဟိုဖြစ်တဲ့လူတိုင်းတော့မဆိုလိုပါဘူးတော်တော်များများသူတို့ဟိုလုပ်တဲ့စင်ရသားတွေကြတော့အဲ့လိုပဲသူကစိတ်ကူးနေတာဆိုတော့အမြဲတမ်းစိတ်တော့ကရောက်ရတာကိုဒီဩစတြေးလျရောက်တဲ့အခါကျတော့ဘယ်သူမျက်နာမှလည်းကြည့်ကြမလို့ကိုကနဲ့ကိုအေးအေးချမ်းချမ်းတနေ့တုံးနေလို့လည်းဘာပြဿနာတလာလုံးနေလို့ဘာမှမရှိတော့ အေးချမ်းတာငရက်ပြည်နဲ့နတ်ပြည်ကွာသလိုပဲသူဦးဇင်းကတော့အဲ့လိုတွက်မိတာနော်လူလောကဆိုတော့ပူလောင်မှုတွေဟိုမှာတော့ကတော့အိမ်နေငါနေရတာလည်းတစ်မျိုးကြောင်းတက်ရတာတစ်မျိုးဟာယထာဘောတိုးကားဘောတိုးယထာဘောကနေတခါတည်းအောက်ကိုကလကတဘလောက်လူများတယ်လဲဆိုတော့အဲ့ဒီဦးဇင်းတို့စီးတဲ့ယထာနေဘူရာရောက်လို့အောက်ကိုဆင်းရင်ဒီအပေါ်သင်္ကန်းကလူတွေကြားမှာညကြအောက်ကနေမနှက်ပြန်ဆွဲယူရသင်္ကန်းယုံသွားတဲ့သင်္ကန်းက နော်ဘလောက်ယထာမှာကြက်တယ်လဲဆိုတော့အာချွေးတွေတလုံးလုံးနဲ့လူတွေကြားထဲမှာဩဆင်းရလိုက်တာတို့ဟာခွေဟာအဲ့ဒါဘဝတွေအဲ့လိုတွေသွားခဲ့ရတဲ့ခါကျဒီမှာကြောင့်အေးဆေးသာနာလေးပြုတရားဟောတရားအထုတ်တရားတိုင်းချမ်းသာလိုက်တာသမဏဒုက္ခအခုမှရတာသမဏဒုက္ခရမ်းချမ်းသာเนาะအဲ့ဒါကြောင့်မို့ယဟန်ရဲ့ဘဝအေးအေးချမ်းချမ်းလေးရဟိုတော့ကဆိုတော့ဟာရှာဟာဖွေးဟာကြုံယုံဟာကံဟာနဲ့ ဆိုတော့ဒကာဒကမတွေရဲ့ဘဝဟာလေကြည်နေ့စဉ်နေ့စဉ်လူမှုရေးတွေတာရဲသမီးရေးဆွေရေးမျိုးရေးအရေးပေါင်း16000ကြားတဲ့နေရတာလေလောဘဖြစ်စရာအာယုံကလည်းအများကြီးဒေါသဖြစ်စရာအာယုံကလည်းအများကြီးမောဟတွေနဲ့နေကြတဲ့ဒီလောကကြီးထဲမှာအဲ့ဒီတော့စိတ်ကိုတဲ့ဖရာရဲ့အဆုံးအမတွေကိုကောင်းကောင်းကျင့်ပြီးတော့နေဖို့ဆိုတာလူလောကတော့ဘလို့မှမလွယ်ပါဘူးအဲ့တော့ ငါတော့ယဟန်ပြုတော်မယ်ဆိုပြီးတော့အမျိုးကောင်းသားတယောက်ဟာစံမုတ်စိတ်ကျင်သွယ်ကိုရိတ်ပယ်ပြီးတော့ယဟန်ပြုပါတယ်တဲ့နော်ယဟန်ပြုတဲ့အခါကျတော့အဲ့ဒီအမျိုးကောင်းသားကမြတ်စွာဘုရားကိုတကယ်ကြီးညိုတယ်မြတ်စွာဘုရားအဆုံးအမကိုတကယ်လိုက်နာမယ်ဆိုတဲ့စိတ်နဲ့သူကယဟန်ပြုတာတဲ့အဲ့လိုယဟန်ပြုလာတဲ့အခါကျတော့အဲ့ဒီအမျိုးသားဟာတဲ့နော်အဲ့ဒီမှာဘာလုပ်လဲဆိုတော့မြတ်စွာဘုရားရဲ့ တရားတော်တွေကိုเนาะသေးသေးချာချာလေ့လာတယ်နာယူတယ်လေ့လာတယ်နာယူတယ်မြတ်စွာဘုရားအဆုံးအမတွေကိုသေချာနာယူပြီးတော့ကဲဒီလိုတန်တရာဝတ်လွတ်ရလွတ်ကြောင်းအကျင့်ကြီးဟောကြားပေးတယ်ဘုရားရှင်ကိုတော်မြတ်ကြီးရဲ့เนาะထံတော်ဘာမှာတော့ငါရောက်ပြီအဲ့တော့ငါဖန်ရီဆိုးတဲ့အဝတ်ကိုလည်းဝတ်ခဲ့ပြီเนาะအဲ့တော့ ပစ္စည်းဥစ္စာယရနာတွေလည်းအကုန်ပေးစရာရှိတာတွေအကုန်လုံးသာသမီဇနီးမယားဆွေမျိုးကိုငါအကုန်ပေးခဲ့ပြီနော်ယဟန်တော်တွေရဲ့ဝင်နီးတော်တွေကိုလည်းငါလေ့လာပြီးပြီယဟန်တော်တွေစောင့်ထိရမယ်ဝိနည်းသီလတွေရှိတယ်နော်အဲ့ဒီလိုစောင့်ထိရတဲ့သီလတွေအဲ့ဒီဟာတွေကိုငါအကုန်လုပ်ပြီးပြီငါစပြီးတော့တရားဓမ္မတွေကိုလေ့လာတော့မယ်ပွားများတော့မယ်အားထုတ်တော့မယ် ဆိုပြီးတော့အဲ့ဒီမှာတင်တခါတည်းဒီယဟန်ဟာ သူ့ရဲ့နော်ဒီဘဝကို စိတ်ကိုစင်ကြယ်အောင်လို့ကိုယ်တော်နှလုံးသုံးပါးကိုစောင့်ထိတ်မိသူ့ရဲ့စိတ်ကိုစင်ကြယ်အောင်လို့ကိုယ်တော်နှလုံးသုံးပါးကိုစောင့်ထိတ်ပြီးတော့နော်အစာတောက်တို့ကိုလည်းအတိုင်းရှိလေးမျှနော်အသက်မသေးယုံလေးမျှဆိုလိုချင်တာနော်မျှမျှတတာရှိတာလေးနဲ့ပဲအဲ့ဒါမျိုးလေးနဲ့တခါတည်းထိုင်ပြီးတော့သူကအဲ့ဒီမှာတင်အခု သီလတွေကိုလုံခြုံအောင်လုပ်တယ်နော်ကိုကျင်တရားတွေလုပ်ပြီးတော့ပထမအခြေခံသီလအဲ့ဓာတွေကို သူဆောင်ထိန်တယ်အခြေခံသီလဆိုတာကဘာတွေလဲဆိုတော့လူလောကမှာတဲ့ယဟန်ဖြစ်လာတဲ့ပုဂ္ဂိုလ်ဟာသူ့တတ္တတာတို့သူ့တော်ကိုညှင်းဆဲတာတို့ဓာလန်လက်နဲ့ကင်ဆောင်ပြီး သူ့တော်ကိုနှိပ်စက်တာ သူ့တော်ကိုချိန်ချောက်တာမျိုးမလုပ်ရဘူး အဲ့ဒီသီလတွေကိုလည်းပဲသူဟာစောင့်သိခဲ့တယ်နော်သူတော်တွေပေါ်မှာဒုတ်တွေကို ဆောင်းထားတယ်ဓာတ်တွေကိုဆောင်းထားတယ်သူများလာရင်ဒုတ်နဲ့ဓာတ်နဲ့ချင်းချောက်တယ်ဒါမျိုးလုပ်တယ်အဲ့ဒါမျိုးလုပ်တာတွေသူဘာမှမလုပ်ပါဘူးသူတော်တွေမပေးတဲ့ပစ္စည်းနော်အဲ့ဒီပစ္စည်းမျိုးဘယ်တော့မှမယူဘူးတဲ့မခေါ်ဘူးတဲ့မဝက်ဘူးတဲ့ စင်လဲခြင်းကောက်ကြက်ခြင်းဘယ်တော့မှမလုပ်ဘူးတဲ့သူတစ်ပါးရဲ့ပစ္စည်းပစ္စည်းတွေကိုနော်နောက်ပြီးတော့မှုသားစကားဘယ်တော့ခါမှမပြောဘူးတဲ့ဒီယဟန်ဟာလိန်ညာတဲ့စကားမှုသားစကားသိမ့်ဖြစ်တဲ့စကားနော်လောကကိုလှည့်စားတာမျိုးဘယ်တော့မှမလုပ်ဘူးတဲ့ဒီယဟန်တော်ဒီနော်အခြေခံဒါသီလတွေကိုမြတ်စွာဘုရားပြောတာနော်ယဟန်တော်တပါးရဲ့အခြေခံသီလဟာဓာတ်တွေတုတ်တွေလက်နက်တွေဆောင်းတဲ့ ဟိုလူကိုလုံးမယ်ဒီလူကိုလုံးမယ်ဆိုမချီဘူးတဲ့နော်သူများတွေကိုတတ်ဖို့ညှက်ဖြတ်ဖို့ညှင်းတဲ့ဖို့အဲ့ဒါမျိုးလုပ်ဖို့သူမှဘာမှမရှိဘူးတဲ့သူများပစ္စည်းတွေခိုးဖို့ယူဖို့ကောက်ကျစ်ဖို့ဆင်းလဲဖို့သူတော်ဘာစီကမတော်မတရားဘလို့ရအောင်လူယူရမယ်ဆိုတော့ဘယ်တော့မှမရှိဘူးတဲ့မှုသားစကားတွေလိန်တဲ့စကားညာတဲ့စကားဂုံတိုက်တဲ့စကားဘယ်တော့မှအဲ့ပုံကိုမပြောဘူးနော် ဂုံတိုက်တဲ့စကားတွေရှောင်းတဲ့ဒုက္ခသိန်းတို့အားစိတ်ဝမ်းကွဲပြားစေမှုတွေဖြစ်အောင်လှုပ်တာမျိုးမလှုပ်ပါဘူးတဲ့အဲ့ဒီယဟန်တော်เนาะနောက်ပြီးတော့ကြမ်းထမ်းတဲ့စကားတွေအဲ့ဒါမျိုးတွေကိုလည်းရှောင်ရှားပါတယ်နှစ်သက်ပွဲစကားတွေယဉ်ကျေးတဲ့စကားတွေကောင်းမြတ်တဲ့စကားတွေဒါသူကပြောဆိုပါတယ်အဲ့လိုအကျိုးမရှိတဲ့စကားတွေရှောင်ကျင်ပြီးအကျိုးရှိရှိကောင်းကောင်းမွန်မွန်မှန်မှန်ကန်ကန်ဟုတ်မှန်နဲ့ အပြောအဆိုမျိုးတွေဒါပြောပါတယ်နော်မျိုးစေ့အပေါင်းအပင်အပေါင်းကိုဖျက်ဆီးခြင်းအာရှောင်ခြင်းပါတယ်သစ်ပင်တွေကိုနှုတ်တယ်သစ်ပင်တွေဖြတ်တယ်ဒါမလုပ်ရဘူးအဲ့ဒါတွေကိုရှောင်ခြင်းတယ်နော်ဆွမ်းကိုတဏှတ်သာစားလေရှိပါတယ်တဲ့ညသာစားခြင်းကိုရှောင်ခြင်းတယ်ရှေခေကယဟန်ရတော့မနေ့ကင်းဆွမ်းကန်ကြွတယ် ဆုံးငံကြွပြီးတော့ရောက်လာပြီးဖုံးလေးဖုံးပေးလိုက်ပြီးတနေ့ပြီးပြီဒါဆွမ်းတနတ်စာသူကအဲ့လိုလေးနဲ့ဆွမ်းလေးတနတ်နဲ့ပဲနေပါတယ်တဲ့နေတွဲညတာတွေကိုမစားပါဘူးကာခြင်းခုံခြင်းသီသောခြင်းတိမုတ်ခြင်းနော်သူတော်ကောင်းတရားတွေရဲ့ဆုညောင်တပွဲဖြစ်တဲ့ပွဲကြည့်ခြင်းနော်အဲ့ဒီဟာမျိုးတွေတခါတည်းပန်းနံသာချက်ခြင်းဒါမျိုးတွေလည်းမလောက်တော့ဘူး အင်မတန်မှမြက်မြတ်တဲ့နေရာကြီးဒီမှာဇိမ်ခံပြီးတော့နေတဲ့အနေမျိုးတွေလည်းမနေတော့ဘူးတဲ့ရွှေငွေကြောက်တံပရာများတွေကိုလည်းအလှခံပြီးတော့မနေတော့ပါဘူးတဲ့အဲ့ဒီယဟန်တော်ဟာအဲ့ဒီလိုနဲ့ဒီယဟန်တော်ဟာရွှေငွေတွေအလှခံခြင်းမြင်းတွေကျွဲတွေနွားတွေအလှခံခြင်းအဲ့ဒါတွေမလုပ်တော့ဘူးသူတော်ဘာတွေကအာဟိုဟာလှုပ်ပေးပါအောင်ဒီဟာလှုပ်ပေးပါအောင်လို့သူတော်ဘာခိုင်းတဲ့အလုံးမျိုးတန်တမအလုံးမျိုး ဟိုဟာဆောင်ရွက်ပေးဒီဟာဆောင်ရွက်ပေးနော်ဟိုမင်းကခိုင်းလို့ဟိုဘက်ကိုပို့အာဒီကမူကြီးမရပြောလို့ဒီဘက်ကိုသတင်းကိုဘယ်တော့မှမလုပ်တော့ဘူးတဲ့အဲ့ဒါအခြေခံသီလပဲတဲ့ယဟန်တော်သာသနာတော်ကိုမြတ်လို့တန်တရာကလွတ်ရှင်လို့လူပေါင်းဟာကျင့်ကြတယ်ငါယဟန်ပေါင်းကိုတွားပြီးတော့သင်္ကန်းဝတ်တော်မယ်ဆိုတဲ့ပုဂ္ဂိုလ်ကအဲ့ဒီအခြေခံသီလကို လုံခြုံအောင်သူကစောင့်ထိတ်လိုက်ပါတယ်နော်ဒါအခြေခံသီလ အဲ့ဒီကနေပြီးတော့တဲ့နောက်ထပ်ဘာတွေလောက်တလဲဒုတိယနော်အလဲလက်တမ်းပြသားဖြစ်တဲ့သီလကြပြန်တော့အဲ့ဒီမှာ သူတစ်ပါးတွေက ကိုယ့်ကိုကြီးညိုလို့တရာဖြစ်လို့လှူဒန်းထားတဲ့ဆွန့်ကို ဖုံးပေးထားတဲ့ယဟန်တော်တစ်ပါးယုံကြည်မှုနဲ့လှူဒန်းတာတရားဓမ္မတွေကတန်ခါဂုံကိုအာယုံပြုပြီးတော့လှူဒန်းပါတယ်ဖရာလို့ တန်ခါကုံကိုအာယုံပြုတ်ပြီးတော့လှူဒန်းလိုက်တာအဲ့ဒီလှူဒန်းလိုက်တာကို ဖုံပေသုံးဆောင်ပြီးတော့တဲ့အဲ့ဒီယဟန်ဟာအမြင့်တို့မျိုးစေ့တို့ပင်စီတို့အညွန့်တို့အခက်တို့တပင်နဲ့ခူတယ်ဖြိုးတယ်ဖြတ်တယ်ဒါမျိုးတွေ तू မလုပ်တော့ဘူးအဲ့ဒါကိုပြောတာနော်အဲ့ဒီအပင်တွေကိုဖြတ်စည်းတာ မျိုးတွေမလုပ်တော့ဘူးတဲ့နော်အဲ့ဒါမျိုးတွေမလုပ်တော့ဘူးတဲ့ယဟန်ဟာနော် မျိုးစေ့အပေါင်းကိုဖျက်ဆီးခြင်းဆိုတာကိုရှောင်ကျင်တယ်နောက်ပြီးတော့စားပွဲတောက်ပွဲတွေကိုနေဖို့ညတာတခါတည်းဟာဒါလေးတော့ငါနောက်ရက်တော့ဖုံးပြအောင်တိမ့်ထောင်ပါပဲဆိုပြီးတော့တခါတည်းနောက်ရက်တွေအတွက်တိမ့်စီထားတာတွေနော်တုံမိထားတာတွေအဲ့ဒါမျိုးတွေမလုပ်တော့ပါဘူးတဲ့ဒါဒုတိယအဆင့်နော်စောစောပြောရင်တော့အကြမ်းအဖြစ်ပြောရင်တော့စောစောဆယ်ပါးသီလပါပဲပထမအဆင့်က အဲ့ဒါတွေကိုရှောင်ပြီးတော့ဒုတိယအဆင့်ကျတော့မျောသေးတယ်အပင်တွေအကိုင်းတွေအခက်တွေအညွန့်တွေအဲ့ဒါတွေကိုဖြက်စီးတာမလုပ်တော့ဘူးနော်နေလွဲညတာတွေဒီနေ့စားလို့ပိုတဲ့ဟာလေးနောက်ရက်သိမ်းထားပြီးနောက်ရက်မှငါစားမယ်ဆိုတာမျိုးမလုပ်တော့ဘူးတဲ့ဆွမ်းကိုသုံးမိခြင်းအဖျောကိုသုံးမိသိမ်းစီခြင်းအဝတ်တွေကိုသုံးမိသိမ်းစီခြင်းအဲ့ဒါတွေကိုနော်ရင်တွေသုံးမိသိမ်းခြင်းနဲ့နတ်သားတွေယိုသုံးမိသိမ်းစီခြင်းစားဝယ်တောက်ဖွယ်မှန်သမျှအဲ့ဒါတွေအသုံးဆောင်တွေကို တော်ပြီးသိမ့်စီပြီးတော့အဲ့ဒါမျိုးတွေလောက်တာမလောက်တော့ပါဘူးတဲ့နော်တခါနောက်ထပ်ဘာတွေထပ်ပြီးတော့ရှောင်ရှားကြသေးလဲဆိုတော့တခါတဲ့အရိယာမတ်တွေရဲ့ဆုညောင်တပွဲဖြစ်တဲ့ကာခြင်းတီးဆိုခြင်းတီးမုတ်ခြင်းပွဲလာသဘင်ပြောခြင်းနော်တခါတဲ့အဲ့ဒီမှာတူရိယာတွေနဲ့တီးကြမယ်ကာကြမယ်ခုံကြမယ်တီးဆိုကြမယ်အဲတခါတဲ့ကစားမှုတွေမျိုးစုံလောက်ကြမယ် မြင်းပွဲကြက်ပွဲနွားပွဲခွေးပွဲစိတ်ပွဲတောပွဲကြက်ပွဲတဲ့နော်ဦးဇင်းတို့ခက်ကကြက်ပွဲလောက်တွေ့တာကိုခက်တုန်းကတော့သူကတော့စိတ်တွေပါတော့တိုက်တာတဲ့နော်စိတ်ပွဲလည်းပါတယ်သိုးတွေလည်းတိုက်တာပဲသိုးပွဲပါတယ်ကြွဲတွေလည်းတိုက်တယ်နွားတွေလည်းတိုက်တယ်ကြွဲဝေးနွားတွေတိုက်တာခိုက်တာနော်အဲ့ဒါမျိုးတွေတခါတည်းမျိုးစုံသောတိုက်ခိုက်ပွဲတွေလက်ဝဲပွဲလက်ပန်းပွဲစီကျင်ထိုးပွဲနော် အဲ့ဒီလိုတခါတည်းအခမ်းအနားမျိုးစုံအဲ့ဓာတွေကိုလည်းကြည့်ရှုပြီးမနေတော့ပါဘူးတဲ့ဒါတွေဟာမက်ဖို့ရဲ့ဖီလာကန့်လာအလုပ်တွေပဲဆိုပြီးတော့အဲ့ဓာတွေကိုရှောင်ရှားကြတယ်တဲ့နော်နောက်ပြီးတော့တခါတည်းကြားကစားတာတို့လေးကွက်ကြားတို့ရှစ်ကွက်ကြားတို့နော်ဇဲတောက်ကစားနီးကျွေးအံကစားနီးအမျိုးမျိုးသော ကစားနီးတွေကိုလည်းအဲ့ဒီယဟန်တော်ဒီဘယ်တော့မှမလုပ်တော့ဘူး တဲ့သူတော်ကယုံကြည်လို့သူတော်ကိုကြည်ညိုလို့လှူဒန်းထားတဲ့ဆုံးကိုစားပြီးတော့လောင်ကစားတွေလုပ်နေတာတွေအဲ့ဒါမျိုးတွေစင်ပွဲမြင်းပွဲတိုက်ပွဲဘောလုံးပွဲနော်အဲ့ဒါမျိုးတွေကို မလုပ်တော့ပါဘူးတဲ့နော်နောက်ပြီးတော့ဦးဇင်းတို့အင်မတာမကိုတခါတဲ့ဇိန်ခံနဲ့အမွှေးရှိကော်တော်ကြီးတွေဆန်းကျဲထူးဆန်းတဲ့တာမွှေးအခင်းတွေဇိန်ကြကြနဲ့ ဒါဥစဉ်တော့အိန္ဒိယမှာဆိုတွေ့ရတယ်ချို့လေချမ်းသာတဲ့ပုံကိုကြီးတွေဆိုကြီးကြီးအိမ်ကြီးတွေအခါအထီဝရီတွေဆောက်ပြီးတော့တခါတဲ့အစေခံနေမြောင်များစွာနဲ့တို့တော့အဲ့လိုကြီးဇိမ်ခံပြီးတော့နေတာအဲ့ဒီလိုတွေတခါတဲ့မနေတော့ပါဘူးတဲ့နော်အဲ့ဒီလိုတွေစမ်းကြတဲ့ဟာတွေနော်အာအင်မတမအာဒီအခင်းတွေကတခါတဲ့တာမွေခင်းကြီးတွေစင်ကြောကုန်းပေါ်မှာခင်းတခါတဲ့မြင်းကြောကုန်းပေါ်မှာခင်းယထာတွေပေါ်မှာခင်း ဇိမ်ကြကြနဲ့အဲကြက်တဲ့နဲ့ရေတွေနဲ့အဲ့ဒါမျိုးပြုတ်လို့ပြီးတော့ဝဝရေကြက်တဲ့ရဲ့နဲ့ရေအဲ့ဒါမျိုးတွေနဲ့အယောင်ဆင်းတွေကိုလှလှပပနဲ့သေးသေးချာချာလှုပ်ထားတဲ့အဲ့ဒါမျိုးတွေပေါ်မှာသုံးဆောင်မိဝဲပြီးမနေပါဘူးတဲ့နော်နောက်ပြီးတော့တချို့သောရပုဂ္ဂိုလ်တွေကတဲ့အခုဘာလောက်ကြလဲဆိုရင်အဲ့ဒီမှာတခါတည်းကိုယ့်ရဲ့ခန္ဓာကိုယ်တွေလှဖို့ပဖို့ မျက်လုံးလှရန်မျက်စဲမျက်နာတွေလှဖို့အမျိုးမျိုးသောအဲ့ဓာတွေလောက်ကြလေရှိတယ်တဲ့ဒီယဟန်တော်ဒီငါဖျားသာသနာတော်တွေမှာငါဖျားအဆုံးမတည်တဲ့ယဟန်ကအဲ့ဓာမျိုးမလုပ်တော့ဘူးနော်ဒါအဝတ်တွေအစားတွေအစင်တွေလှအောင်ပအောင်ဆိုတာမျိုးမဟုတ်တော့အချက်လုံယုံမဲ့ဝတ်ကြတော့တာနော်အဲ့ဓာမျိုးနဲ့အဝတ်အစားတွေတို့ကိုလည်းဘာမှအဲ့ဒီဟာအတွက်ကြောင်းကြမထားတော့နော်အဲ့ဒီလိုနဲ့တခါတည်း ဒီရှောင်ကျင်လိုက်တာအဝတ်အထည်တွေနဲ့ပတ်သက်လို့အိယာတွေနဲ့ပတ်သက်လို့နော်နေရာထိုင်ခင်းတွေနဲ့ပတ်သက်လို့နော်အမျိုးမျိုးသောသက်ဆိုင်မှုတွေနဲ့ပတ်သက်ပြီးတော့အကုန်ရှောင်ကြတာအမျိုးသမီးတွေနဲ့အမျိုးသားတွေနဲ့ဆက်ဆက်တဲ့ဇကာသူရကောင်းနေနဲ့ဆက်ဆက်တဲ့ဇကာအဲ့ဒီလိုတခါတခါစစ်ပွဲအကြောင်းဇက်ပွဲအကြောင်းမျိုးစုံပေါ့နော်ဆိုလိုတာကအဲ့ဒါမျိုးပြောဆိုခြင်းတွေအလုံးကိုလည်းရှောင်ကျင်ပါပြီတဲ့အလယ်လတ် သီလကိုစောင့်တည်ပြီးတော့เนาะအဲ့ဒီလိုတခါတည်းဒီလောကနဲ့ပတ်သက်ပြီးတော့ကိလေသာတွေတိုးပွားကြောင်းလောဘဒေါသမောဟတွေတိုးပွားကြောင်းဖြစ်တဲ့အဲ့ဒီဟာတွေကိုအကုန်လုံးရှောင်ကျင်တော့တာတဲ့တရားနဲ့မသက်ဆိုင်ဘူးတရားနဲ့ဆန့်ကျင်ပဲဖြစ်တဲ့ဇကာမပြောဆိုတော့ဘူးဆိုပြီးတော့အဲ့ဒါမျိုးရှောင်ကျင်တော့တယ်တဲ့နော်အဲ့ဒီလိုရှောင်ကျင်ပြီးတော့မှ ဒီပုဂ္ဂိုလ်သည်တဲ့တရားဓမ္မနဲ့အစစ်အမှန်ကိုသာလေသူတစ်ပါးတွေရောလဲဟာငါမငါတရားမမှန်နဲ့မင်းတရားကမှားတဲ့အမျိုးမျိုးပေါ့နော်အဲ့ဒါမျိုးတွေကိုလည်း तू ကတိုက်ခိုက်ပြောဆိုတာတွေမလုပ်တော့ဘူးတဲ့နော်ငါမမှန်နဲ့ငါကျင့်တဲ့အကျင့်ကမှန်နဲ့ငါစကားသည်မှန်ဤမင်းရစကားမမှန်ဘူးမင်းပြောတာမဟုတ်ဘူးဆိုပြီးတော့အတင်းတခါတည်းတိုက်ခိုက်ပြောဆိုပြီးတော့အတင်းလောက်ပြီးတော့အဲ့ဒါမျိုးတွေလည်းမလုပ်တော့ပါဘူး ရှောင်ကျင်ပြီဘာလို့လဲဆိုအတိုက်ခံနေအဲ့ဒါတွေပြောမှမနေကြတော့ဒါသူတော်ကောင်းနေအလုံးမဟုတ်သူသူတော်ကောင်းတွေကသူ့အလုပ်သူပဲသူ့အသူလှုပ်သွားကြတော့တာသူတော်ဘာအကျိုးပျက်စီးအောင်လို့ဟာဟိုလိုဟာဟိုလိုဟာဒီလူကဒီလိုဒီပုဂ္ဂိုလ်ကဒီလိုဟောတာဟိုပုဂ္ဂိုလ်ဟိုလိုအတင်းတိုက်ဟာခိုက်ဟာမလုပ်တော့ဘူးတဲ့နော်အဲ့ဒါကြောင့်မို့နောက်ဆုံးအဆင့်မှာဆိုရင်လည်းပဲတိုင်းပြည်ရဲ့တန်တမာလုပ်တယ်သူတော်ဘာခိုက်စေတဲ့အစေခံအလုပ်တယ်ဒါဟိုကနေဒီပို့ပေးပါဒီကနေဟိုပို့ပေးပါ ဟိုဟာလှူရမယ်ဒီဟာလှူရမယ်ဆိုပြီးတော့လှုပ်ပေးတဲ့အလိုမျိုးဘာတခုမှမလှုပ်တော့ပါဘူးတဲ့အဲ့ဒါဒီအကုန်လုံးကိုနော်ရှောင်ရှားပြီးတော့မိမိရတဲ့လက်လာပါလေးနဲ့ပဲတရားဓမ္မတွေလှူဒန်းတဲ့ဆွန်းလေးကို စားပြီးတော့နော်မသေးယုံ စားပြီးတော့ပဲတရားဓမ္မအထုတ်ဖို့ရအတွက်ပြင်ဆင်တယ်တဲ့အဲ့ဒါအလဲလက်တန်းသာသီလ အလယ်လက်တန်းသားသီလအဲ့ဒီသီလကိုစောက်တည်တယ်တဲ့နောက်ပြီးတော့အထက်တန်းသားသီလတဲ့အထက်တန်းသားသီလကြတော့ဘာတွေလဲဆိုတော့နမိတ်ဖတ်ခြင်းတို့ဘေဒင်ဟောခြင်းတို့ဓာတ်ရိုက်ဓာတ်စင်လှုပ်ခြင်းတို့ဘောဟောအဲ့ဓာတွေကိုเนาะပြောတာနမိတ်ဖတ်ခြင်းเนาะတဘာဝဘေးအန္တရာယ်နမိတ်ဖတ်ခြင်းเนาะအိမ်မနမိတ်ဖတ်ခြင်းလက္ခဏာနမိတ်ဖတ်ခြင်းကြွနမိတ်ခွေနမိတ်အစရှိတဲ့နမိတ်တွေကို ဒီနမိတ်ပေါ်ရင်တော့ဘာဖြစ်မယ်ဆိုပြီးတော့အဲ့ဒါမျိုးဟောပြောတာတွေနော်တခါတည်းဖုတ်တော့ပိတ်တာတို့အဲ့ဒါတွေကိုနှင်ထုတ်တဲ့အလုပ်တွေနော်မွေစိတ်ထုတ်တဲ့အလုပ်တွေအာမွေကြိုက်လာပြီဆိုပြီးတော့အဲ့ဒါကိုဒါလည်းဆင်းနဲ့ကုပြီးမွေစိတ်ထုတ်တာပြောတာနော်ကိုယ့်ကိုသက်စာပြုပေးတာကိစ္စမရှိဘူးအဲ့ဒါမျိုးတွေရတယ်ရဟန်းတော်တွေအနေနဲ့အဲရှင်းမောက်မှာဒုက္ခရောက်လာလို့ဆရာတော်ဖျားတပည့်တော်တို့ဟိုဒုက္ခရောက်လာလို့ပါဖျားဆိုတော့ ရန်တော်တစ်ပါးအနေနဲ့သူကအခုပြောသလိုပဲအဲ့ဒါတစ္ဆာပြုပေးတာတို့ဘာတို့ရတယ်ဟိုဟာဆဲကူတာကိုပြောတာငွေသိပ်ကူတယ်ဆိုပြီးတော့ငွေကူကူတာတို့ပယောဂကူတာတို့အဲ့ဒါမျိုးအလုပ်တွေမလုပ်ရဘူးတဲ့နော်အဲ့ဒီလိုဒုတ်တော်မွေးအဲအဲ့ဒီဟာတွေရဲ့ဒီဟာလက္ခဏာတွေဖတ်ခြင်းနော်တန်လျက်လက္ခဏာဖတ်ခြင်းမြားလက္ခဏာဖတ်ခြင်းမျိုးမျိုးသောပေါ့လောကကြီးမှာပေါ်နေတဲ့အရာတွေအကုန်လုံးအဲ့ဒီခေတ်က အဲ့ဒါတွေနွားမြင်နွားရဲ့လက္ခဏာခွေးမြင်ခွေးရဲ့လက္ခဏာရွာတဲ့တောကောင်ဝင်ဘာဖြစ်မယ်အစရှိသဖြင့်အဲ့ဒါမျိုးတွေတခါတည်းဘယ်ကျယ်နဲ့ဘယ်နှက်ခတ်နဲ့ဘယ်ဘယ်နာပူရင်တော့အဲဗါတဲ့ဗါတောက်ကြကျယ်ကြီးလာနေနီးပြီးကြီးပြက်လက်တန်းတို့အစရှိသဖြင့်ပေါ့နော်ဟိုရှေ့ကလူတွေအဲဒါဟောထားတဲ့ဟာမျိုးတွေဒါမျိုးတွေကိုအဲဘယ်နေ့တော့ဘယ်နေရာတော့ဘလို့တွေဖြစ်နေပြီဟဲ့အဲကျယ်တဲ့ဘာနဲ့ဘာနဲ့ခတ်နဲ့ဘယ်မှာတော့ပူတယ်ဟဲ့ နော်လူတော်လူတဘာဝဆိုလည်းသိကျင်တာဦးဇင်းတို့ငယ်တုန်းကတော့မှကျောင်းကဘုန်းကြီးတော်ကသူကအဲ့ဒါတွေလေ့လာတာသူကမျက်စိကလည်းသိမမြင်ဘူးအဲ့နဲ့အာကျောင်းရဲ့ရှေ့ကကိုမြင့်ကြီးတွေမှာညကြဘုန်းကြီးဖေဟာအဲ့ဒါကောင်းငင်ကြည့်ပြောတာ तू ကအဲ तू ကဟောလည်းမစားပါဘူး तू က तू ဝါသနာပါလို့ तू ကလေ့လာထားတဲ့ဘုန်းကြီးဆိုတော့မျက်စိမမြင်ဘူး तू ကအဲ့လိုကောင်းအောင် तू မျက်စိလည်းသိမမြင်ဘူးဒါပေမဲ့ तू က तू လက်ကြိုးထုတ်မလွဲဘူး အဲ့နာမှာဘယ်နာမှာဘယ်ကြာရှိတယ်ဘယ်ကြာရှိတယ်အဲ့ဒါနဲ့အဲ့ဒါတော့ဘာခေါ်တယ်သူကအဲ့လိုပြောတာပါသူကဘေးတွေဟောတာတော့မဟုတ်ဘူးအဲ့ဒါနော်မောင်ရင်ဆိုင်နာတို့ခုနစင်ကျဲတို့ကလေးဘွားဆိုတော့ဆရာတော်ကြီးကသူကဘုဒ္ဓတာပြပြတာဘုန်းကြီးတပါးအဲ့တော်မျိုးကနာမှာနေတော့သူကအဲ့ဒါတွေသူကဖတ်မှတ်လေ့လာတာတော့ဟောတာတော့မဟုတ်ဘူးဆိုလိုတာအဲ့ဒါမျိုးတွေနဲ့ပတ်သက်လူတွေကိုလတ်လာပါရအောင်ကြောင့်မဟောရလတ်လာပါရအောင်ကြတော့ဟာဘယ်ကြိမ်နဲ့ဘယ်ကြိမ်နဲ့ဘယ်လိုဖြစ်ဘာဖြစ်တယ်နော် အဲ့ဒီလိုတခါတည်းဘေရိယတတ်တွေပြောရရင်တော့အကျဉ်းချုပ်ပြောရရင်တော့နော်ဘေရိယတတ်စင်တမြင်းတတ်ဒီဟာမျိုးတွေနဲ့အတတ်မျိုးစုံနမိတ်မျိုးစုံဘေရင်ဟောဓာတ်ရိုက်ပြီးဓာတ်ရိုက်ဆေးကိုမစားရဘူးလို့ပြောကျင်တာပဲမြတ်စွာဘုရားနော်အဲ့တော့ငါဘုရားသာသနာတော်တွင်မှာရောက်လာရင်တဲ့အခြေခံသီလဆိုတဲ့ဒါ7ပါးသီလနော်အလယ်လတ်သီလဆိုတဲ့အဲ့ဒီဇပွဲတွေကာခြင်းခုံခြင်းသီဆိုခြင်းတွေလောင်းကစားလှုပ်ခြင်းတွေဒါအလယ်လတ်သီလပေါ့ဒါအချင်းချုပ်မှတ်လိုက်ရင် အထက်တန်းသားသီလဆိုတဲ့ဘေးရင်ဘေးရင်ဟောခြင်းတရားဓာတ်စင်လှုပ်ခြင်းဆိုတဲ့အဲ့ဒီအခြေခံသီလအလုံးကိုလုံခြုံအောင်စောင့်တည်ပြီဒါမြတ်စွာဘုရားသာသနာတော်တွင်မှာပြုလာတဲ့ယဟန္တာဘာရဲ့လောက်ရမယ့်အလုပ်တွေရှောင်ကျဉ်ရမယ့်အရာတွေအဲ့ဓာတွေကိုဒါဥစဉ်ကအခုနည်းနည်းလေးစက်တဲ့စုံစုံလေးပေါအောင်လို့ဒါနည်းနည်းများများဒီဘက်ပိုင်းကိုပြောပြပေးနေတယ်ဒါဘ ഹു တုတ္တပါမြတ်စွာဘုရား ရဲ့သာသနာတော်တွင်မှာရှင်ယဟန်ပြုတဲ့ပုဂ္ဂိုလ်တွေဆိုတာနော်ဒီလိုတခါတည်းဆဝတိလာတွေလည်းလုံချောင်းထိမ့်သိမ့်ပြီးတော့နော်လူတွေရဲ့စောက်ွယ်တောက်ွယ်လှူဒန်းထားတာတွေကိုလှူဒန်းပြီးတော့တခါတည်းပစ္စည်းတွေဟိုအသေးပေးဒီအသေးပေးလက်ဆောင်ပဏာတွေသတင်းတွေတဲပေးဒါမျိုးတွေလည်းမလုပ်ရဘူးနော်အခုပြောဆိုလက်ဝဲလက်ပန်းဇပွဲဇပွဲအားကစားပွဲဒီဟာတွေကြည့်ပြီးတော့ပျော်ပြီးတော့လည်းနေတာလည်းမလုပ်ရဘူးဘေဒင်ဟောဓာတ်ရိုက်ဆဲကုပြီးတော့ အသက်မွေးဝမ်းကြောင်းလည်းမပြုတ်ရဘူးတဲ့အဲ့ဒါတွေပြုတ်ရင်မိစ္ဆာအာဇီဝဖြစ်သွားတယ်မှားယွင်းတဲ့အသက်မွေးမှုဖြစ်သွားတာယဟန်တပါးကနော်တမ္မာအာဇီဝမဟုတ်ဘူးမိစ္ဆာဇီဝဖြစ်သွားတာနော်မှားယွင်းတဲ့အသက်မွေးမှုဖြစ်သွားတာယဟန်တပါးရဲ့အသက်မွေးမှုဟာ တခါတည်းလက်လာပါရအောင်လို့ဂုံရအောင်လို့အမျိုးမျိုးလျှောက်ဖန်တီးပြီးလှုပ်သွားရင်အဲ့ဒါအသက်မွေးဝမ်းကြောင်းမှားသွားပြီအသက်မွေးဝမ်းကြောင်းမှန်ဖို့ရာကတော့စိတ်မှာစင်စင်ကြယ်ကြယ်လေးနဲ့ပဲဘဝကိုနေပါတဲ့ဘဝကိုဖြတ်သန်းပါအဲ့ဒီလိုနဲ့လူတကာတကမတွေကကိုယ့်ဘောမှာတရာအားနဲ့ထက်သန်းပြီးတော့လှူဒန်းတဲ့ပစ္စည်းပစ္စယကိုမှသုံးဆောင်ခြင်းမိဝဲခြင်းနဲ့တရားဓမ္မကိုအထုတ်ပြီးတော့နေပါလို့ဆိုလိုတာနော် အဲ့ဒီကနေပြီးတော့တဲ့အဲ့ဒီအခြေခံပထမသီလအလယ်လသီလအစင်းမြင့်သီလဆိုတဲ့သီလ၃မျိုးကိုတဲ့အဲ့ဒီသူတော်စင်ယဟန်ဟာသူကအကုန်လုံးလုံခြုံအောင်ပြုလုပ်ပါတယ်တဲ့သူ့ဘဝလေးကိုအေးအေးချမ်းချမ်းလေးပဲသူနေတယ်နော်ဂုံလည်းရရမရရရလူကြီးညိုညိုမကြီးညိုညိုဘာမှဖြစ်ဘူးသူကဖះဟောနဲ့အညီလေးပဲအသားလေးပဲအေးချမ်းချမ်းလေးအဲ့လိုလေးနှလုံးသွင်းပြီးနေတယ်နေပြီးတော့အဲ့ဒီယဟန်သည်တမာတိကန္တ ဆက်ပြီးတော့သွားပါပြီနော်သင်မင်းကြီးတဲ့အဲ့ဒီလိုကိုနှုတ်နှလုံးသုံးပါဟုသောအိန္ဒိရေတို့ကိုစောင့်စည်းမှုလုပ်ပြီးတဲ့စောင့်စည်းမှုလုပ်ပြီးတော့အဲ့ဒီမှာဒီယဟန္တာဘာကဘာလုပ်လဲမျက်စိတကားကိုစောင့်နေနာတကားရှာတကားကိုတကားမနောတကားဆိုတဲ့တကား6ပေါက်ကို तू ကစောင့်မှာတဲ့နော် မျက်စိကနေအဆင်းကိုမြင်မြင်မြင်ကမှတ်တာလေမြင်မြင်တာလေးကိုပဲမြင်မြင်တယ်လို့ရှုဟောကြားရင်ကြားတယ်လို့ရှုလိုက်တော့မှာတဲ့ तू ကကြားတာလေးပေါ်မှာမြင်မြင်တယ်လို့ရှုတယ်ကြားကြားတယ်လို့ရှုတယ်နာနာတယ်လို့ရှုတယ်စားစားတယ်လို့ရှုတယ်တွေ့တွေ့တယ်လို့ရှုတယ်ထိထိတယ်လို့ရှုတယ်သိသိတယ်လို့ရှုတယ် तू အဲ့လိုပဲရှုနေတော့တာတဲ့ဘာလို့လဲဆိုရင်တဲ့အဲ့ဒီမြင်တာရဲ့အပေါ်မှာမရှုနိုင်နိုင်ဘူးဆိုရင်တဲ့ အဲ့ဒီမရှုလိုက်နိုင်တဲ့မဆောင်စည်းတဲ့အတွက်သူ့ကိုတဲ့အကုသိုလ်တရားတွေကနှိပ်စက်လိမ့်မယ်နော်မမောခြင်းလွန်စွာလိုခြင်းခြင်းတဲ့မျက်စိလေးနဲ့အစင်းလေးနဲ့တိုက်လိုက်တယ်တဲ့တိုက်လိုက်တဲ့အချိန်ကာလမှာအဲ့ဒါလေးအော်မြင်မြင်မြင်ကမတတ်ပဲမြင်တာလေးကလည်းသူ့အတူဖြစ်ပြီးပြတ်ပါလားလို့မြင်တာလေးရဖြစ်ပြက်တွေကိုမရှုလိုက်ဘူးမြင်မှုရဖြစ်ပြက်တွေကိုမရှုလိုက်နိုင်တာနဲ့အဲ့ဒါကိုလိုချင်တယ် တွေ့တာတတ်မဲ့တယ်ဆိုတော့အဲ့ဒီကိလေသာတွေကသူ့ကိုနှိပ်စက်တော့မှာမြင်တာလေးပေါ်မှာဆွဲလန်းပြီးတော့ကြည့်လေတိတိမာဆိုတော့အမျိုးသမီးကိုဆွန်လောင်းတယ်ဆွန်လောင်းတဲ့တိတိအိမ်မာရဲ့အိမ်ကိုကြွသွားတဲ့ယဟန်ဟာတိတိမာအမျိုးသမီးကိုမြင်သွားတဲ့အချိန်မှာဟောမြင်မြင်တာကိုဖြစ်ပြီးပြတ်တဲ့သဘောကိုမရှုလိုက်နိုင်တဲ့အခါကျတော့ ဆွဲလာတော့ရောက်ပြန်ရောက်တော့တပိတ်ကလေးအောက်ထိုးပြီးတော့မစားနိုင်မအိတ်နိုင်နဲ့ဟောဖြစ်သွားတာအဲနှိမ့်ဆက်ခံရတာဗျအဲ့ဒါကိလေသာနှိမ့်ဆက်ခံရတာပဲနော်ဒါကြောင့်မို့မြင်နာပေါ်မှာယဟန်တော်တပါးမြင်နာပေါ်မှာယောက်ျားနမိတ်မိန်းမနမိတ်ဆိုတော့နမိတ်တွေတန်တန်နေယူလိုက်ပြီးပြုံးနေရဲတယ်အဲဆိုတော့နမိတ်တွေကိုယူလိုက်ပြီးဟေ့ဆိုတာနဲ့တပြိုင်နက်တည်းတဲ့အဲ့ဒီယဟန်ရဲ့တန်တန်မှာလိုချင်မှုတတ်မှတ်မှု ဆွဲလမ်းမှုဆိုတဲ့အကုသိုလ်တရားတွေအနှိမ့်ဆက်ခံရပြီဟောအကုသိုလ်တရားတွေအနှိမ့်ဆက်ခံဒါကြောင့်မို့မြတ်စွာဘုရားအဲ့ဒီယဟန်တော်ကအိန္ဒြေကိုလုံအောင်ထိန်းတယ်မျက်စိနဲ့အစင်းမြင်တယ်မြင်မြင်ကမတ်တပ်ပဲသူကရှုတယ်နားနဲ့အတန်နဲ့ကြားရင်လည်းဒီတိုင်းပဲကြားတာပေါ်မှာတခါတည်းဖြစ်ပြီးပြတ်တယ်လို့မရှုလိုက်နိုင်ဘူးဆိုဆွဲလမ်းမှုတွေဖြစ်တယ်တဲ့ကြားတာပေါ်မှာနော်ဆွဲလမ်းမှုတွေဖြစ်ပြီးတော့အဲ့ဒီပေါ်မှာလိုချင်တယ်ဒီအတန်လဲနားထောင်ပြေးနားထောင်ခြင်းတယ်ဟော ရောင်မို့ဦးဇင်းတို့ငယ်တော့ဆိုနောက်နောက်နာဒါတကယ်လားနောက်တဲ့စကားလားတော့မသိပါဘူးဆရာတော်ကြီးတို့ကသူကဟိုမမကြီးတရှင်လေးနားထောင်တဲ့လေဒီယိုကနေနားထောင်ရတာဟုတ်ရှေ့ခဲ့ဆိုတော့တရက်ကြတော့မမအေးတချင်းကမလာဘူးမလာတော့သူကနားထောင်နေတာဟိုဟိုကတချင်းကမလာတော့ဒီကောင်မလေးကွာဖျားမြန်နေလားမသိဘူးလို့ပြောတယ်တဲ့သူကဒါဟိုဟိုဟိုဆွဲလမ်းမှုကိုဥပမာပေးတာပါတကယ်လဲဟုတ်ချင်မှဟုတ်မှာပါဒါကတော့နော်ဆွဲလမ်းမှုဥပမာပေးတာ ဆွဲလန်းမှုနားထောင်တဲ့တခြင်းလေးကိုအမြဲတမ်းနားထောင်နေအဲ့ဒါလေးပေါ်မှာဆွဲလန်းတယ်လေအဲ့ဒါလေးပေါ်မှာဥပါဒံကတ်တယ်အဲ့ဒီပေါ်မှာဆွဲလန်းတော့နားမထောင်ရတဲ့အချိန်မှာစိတ်ဆင်းရဲမှုတွေဖြစ်တယ်နှိပ်စက်ခံရတာအဲ့ဒါကိုပြောတာเนาะအဲ့တော့မျက်စိနဲ့ဆင်းနဲ့တိုက်တဲ့အချိန်နားနဲ့အနံ့နဲ့နှာခေါင်းနဲ့အနံ့နဲ့တိုက်တဲ့အချိန်နားနဲ့အသံနဲ့ကြားတဲ့အချိန်ဒီအာယုံ6ပါးတကား6ပေါက်ကိုလုံအောင်ထိန်းတယ်တဲ့ဘာကြောင့်လဲမလုံရင် တကား6ပေါက်မလုံနာနဲ့အပြသူကတခါတည်းပဲအနှိမ့်ဆက်ခံရမှာလက်ကခေါင်းထွက်နေတယ်လက်ထွက်နေတယ်ခြေထောက်ထွက်နေတယ်လက်နှစ်ဖက်ခြေထောက်နှစ်ဖက်ခေါင်းထွက်နေတော့ဟိုကတခါတည်းတောခွေးကလက်ကိုစားကျင်တယ်လက်ကိုစားကျင်တဲ့အခါကျတော့လက်ကလည်းတခါတည်းခေါင်းကိုလည်းဖွက်ထားတာခြေထောက်ကိုလည်းဖွက်တာလက်ကိုလည်းဖွက်တော့ခွေးကဘလို့မှကြိုက်လို့မရဘူးတဲ့နော်အဲ့ဒီလိုပဲတဲ့ဒီအိန္ဒြေ၅ပါးတကား တွေကိုတခါတည်းကိုစောင့်ထိန်ထားတဲ့ယဟန်တော်ကလည်းပဲအဲ့ဒီမှာအပြင်ကတခါတည်းကိလေသာကဘလို့မဟတ်လို့မရကိလေသာတိုက်လို့မရမျက်စိတကားလည်းလုံအောင်ထိန်ထားတဲ့နားတကားလုံအောင်ထိန်ထားတဲ့နှာခေါင်းတကားရှားတကားကိုယ်တကားမနှောတကားဆိုတဲ့အာယုံ၆ပါးတကား၆ပါးမှာမြင်နိုင်ကြတိုင်းနားနိုင်စားတိုင်းမှာဩဒီຢာတွေကသူ့အတူဖြစ်ပြီးပြက်နေတဲ့သဘောတွေသူ့သဘောသူဆောင်းနေတာတွေပဲဘာမှသူကအဲ့ပေါ်မှာဆွဲလမ်းမှုတတ်မှတ်မှု မရှိတော့ဘဲနဲ့အဲ့ဒါမျိုးကိုရှုတာပြောတာတဲ့အတန်နမိတ်တွေမယူဘူးเนาะပြုံးကြီးရဲခြင်းเนาะအစင်နမိတ်တွေမယူဘူးအဲ့ဒီလိုယူလိုက်ရင်ကိုယ့်ရဲ့စိတ်ကိုကိလေသာတွေအနှိမ့်ဆက်ခံရတော့မှကြောက်လို့ဟောဦးဇင်းတော်တရားတော်မှာတွေနေတိုင်းကိုယ်လည်းအခုလောကထဲမှာနေတယ်နေရင်လည်းဟောမျက်စိနဲ့အစင်နဲ့တွေ့တယ်တွေ့တာလေးတစ်ပေါ်မှာလည်းရှုနော်အော်မြင်သိစိတ်လေးတွေကလည်းအကုန်ဖြစ်ပြီးပြက်နေရတာပါလားကြားသိစိတ်လေးတွေကလည်းဖြစ်ပြီးပြက်နေရပါလား နန်တိသိလေးတွေကလည်းဖြစ်ပြီးပြက်နေပါလားစားတိသိလေးတွေကလည်းဖြစ်ပြီးပြက်နေပါလားထိတိသိလေးတွေကလည်းဖြစ်ပြီးပြက်နေတွေးတာလေးတွေကလည်းဖြစ်ပြီးပြက်နေပါလားဆိုစိတ်တွေကလည်းဖြစ်ပြီးပြက်နေမြင်တဲ့အစဉ်အနဲ့အဖြူပြောင်းလိုက်အနီးပြောင်းလိုက်အဝါပြောင်းတော့အော်ရုပ်အဆင်းတွေကလည်းဖောက်ပြန်နေတယ်ပြောင်းလဲနေတယ်အော်ရုပ်ဆင်းတွေကလည်းဖောက်ပြန်နေပါလားပြောင်းလဲနေပါလားဖောက်ပြန်နေပါလားပြောင်းလဲနေပါလားရုပ်ဆင်းတွေကလည်းဖောက်ပြန်နေတယ်ပြောင်းလဲနေတယ်ဖောက်ပြန်နေတယ်ပြောင်းလဲနေတယ်သိတတ်တဲ့နံတရားတွေကလည်းဖြစ်ပြီးပြက်ဖြစ်ပြီးပြက်သိပြီးပြက်သိပြီးပြက် ကြားတာလေးလည်းသိပြီးပြက်နာနာလေးလည်းသိပြီးပြက်နော်တွေးတာလေးလည်းသိပြီးပြက်တွေးပြီးတော့ပြက်တာပဲမြင်ပြီးပြက်တာပဲကြားပြီးပြက်တာပဲသူသဘောလေးရဲ့အပေါ်မှာတင်ပြီးရှုလိုက်တဲ့အခါကျတော့အဲ့ဒီကိလေသာကဘလို့မှဝင်ရောက်ပြီးတော့နှောင့်ယှက်ခွင့်ကိုမရတော့ဘူးတဲ့အဲ့ဒါအိန္ဒြေတွေကို ထိန်းတာတကကြီးတဲ့အသာတတမင်းကိုမြတ်စွာဘုရား ပြောနေတာနော်အဲ့ဒီယဟန်တော်ကအိန္ဒြေတွေကိုအဲ့ဒီလိုကိုထိန်းတယ် မြင်တဲ့အိန္ဒြေတွေမထိန်တော့လူတွေလိုက်နေကြတာမြင်တဲ့နောက်လိုက်နေတဲ့ကြားတယ်ဟောဘယ်ဟာလေးတော့လှတယ်ဒီတဲ့လှအောင်ဖန်တီးရတယ်ဘယ်တန်တော့ကောင်းတယ်ဒီတဲ့ကောင်းအောင်ဖန်တီးရတယ်အဲ့ဒီလိုအာယုံနေတော့လိုက်နေတဲ့လောကကြီးထဲမှာမြတ်စွာဘုရားအာယုံကိုသိမ့်ပြီးတော့နေတတ်အောင်လို့အဲ့လိုခိုင်းတာနော်အဲ့ဒီလိုတဲ့မိမိရဲ့အာယုံတကားတွေကို အကုန်လုံးစောင့်ထိန်ပြီးတော့အဲ့ဒီယဟန်ဟာမလုပ်လဲသူ့ရဲ့ ဒါအကုန်လုံးတော့အာယုံ၅ပါးဆိုတဲ့နေရာမှာမျက်စိကလည်းစောင့်ထိန်တယ်နားကလည်းစောင့်ထိန်တယ်စားတဲ့အခါမှာဆိုလည်းပဲမြတ်စွာဘုရားဘာပြောလဲဆိုတော့ခန္ဓာကိုယ်ဝမ်းဝါယုံစားလိုက်တာပဲတဲ့ဒီပေါ်မှာအာသာခံပြီးစားနေဖို့မလိုဘူးတဲ့နော်ခန္ဓာကိုယ်လေးဝမ်းတဝမ်းတစ်ခါဝပြီးတော့အသက်ရှင်ဖို့အတွက်ဒါတော့ပဲစားစားကမတတ်ပဲအာဒီပေါ်မှာကောင်းတယ်ဟိုဟာဒီဟာဆိုတာမျိုးဖြစ်မနေအောင်စိတ်ကိုထိန်းရမယ်အဲ့ဒီလိုနဲ့အာယုံ၅ပါးတကား အားကိုအကုန်လုံးလုံအောင်လို့ထိမ့်ချုပ်ထားပါတဲ့ထိမ့်ချုပ်ပြီးတဲ့အခါကျတော့မြတ်စွာဘုရားဘာပြောလဲနော်အဲ့ဒီအနေမှာဣရိယာပထသံသေညဣရိယာဘုတ်တွေကိုသေချာနော်စောင့်ထိန်ပြီးတော့ဆင်ញင်ရမယ်သေချာစောင့်ထိန်ပြီးတော့ကြွားရဲလမ်းနေခြားတယ်ထိုင်နေထိတယ်ကွေးတယ်ဆန်နေဟောကြွားတိုင်းလှမ်းတိုင်းထိုင်တိုင်းထိတိုင်းကွေးတိုင်း နော်အဲ့ဒီလိုသွားရထိုင်လျောင်းဣရိယာပုတ်၄ပါးမှာနော်ကိုအပူရာတွေလှုပ်ရှားနေတာတွေမှန်သမျှကိုတတိထားပြီးစောင့်ရှုပါတတိထားပြီးစောင့်ရှုရမယ်အဲ့ဒီကနေပြီးတော့နောက်နံပါတ်3ချက်ဘာပြောလဲဆိုတော့နံပါတ်1ကဣန္ဒြေတွေကိုလုံဖို့နံပါတ်2ကတတိတံပစင်နဲ့သွားရထိုင်လျောင်းဣရိယာပုတ်၄ပါးမှာအကုန်လုံးအဲ့ဒါရှုဖို့နံပါတ်3ကမြတ်စွာဘုရားတင့်တယ်ရောင်ရဲဖို့ဟောတယ် သင်္ကန်းနဲ့ပတ်သက်ကိုလည်းပန်းတကူသင်္ကန်းဝတ်ပြီးပြီးဘာမှမလုံးလိုက်ပြီးတန်တာမနေချက်သားတို့အဝတ်အချက်လုံုံလေးပဲတွေ့တဲ့အဲ့ဒီအဝတ်ကောက်ချုပ်ဝတ်ပြီးတော့အဲ့လိုဒါနေအစားနဲ့ပတ်သက်လို့လည်းခွက်လေးတစ်လုံးကိုယ့်ရဲ့သပိတ်လေးဆွဲဒါသပိတ်လေးဆွဲပြီးတော့ဒါသွားသူတို့လောင်းလှူလိုက်တာလေးနဲ့တလောက်ရတဆုပ်ရဒါလေးနဲ့ပဲတင်းတိမ်ပြီးတော့ရောင်ရက်ပြီးတော့အဲ့ဒါလေးနဲ့ပဲနေပါမြတ်စွာဘုရားနော်တင်းတိမ်ရောင်ရက်ပြီးတော့ကြောင်းဆိုရင်လည်းပဲ အသုံးဆောင်သူများတွေလှူဒန်းလို့ကောင်းကောင်းမုံမုံရှိရင်သုံးဆောင်ပေါ့ကောင်းကောင်းမုံမုံမရှိဘူးဆိုရင်တစ်တပင်ရင်ဝါတပင်ရင်မှာပဲတခါတည်းကိုယ့်အကိုတရားလေးအထောက်ပြီးတော့အဲ့လိုတာနေစမ်းတယ်တခါတည်းအခုပြောသလိုဆေးတွေသုံးဆောင်နေသူများလှူရင်လည်းသုံးဆောင်အဲ့ဒါလှူတာမရှိဘူးဆိုရင်လည်းဟောနွားကျင်ငယ်ရင်နဲ့ဇေဝသေးဖန်ကားသည်စိန်ပြီးတော့အဲ့ဒါလေးနဲ့အဲ့ဒါဖုံးပေးပြီးသုံးဆောင်ပြီးတော့ဒါနေပါတဲ့ရောင်ရဲမှုကိုမြတ်စွာဘုရားလိုချင်လို့เนาะ အဲ့လိုတင်းတိမ်ရောင်ရဲမှုနဲ့တင်းတိမ်ရောင်ရဲမှုလည်းရှိမယ်သွားရထိုင်လျောင်းအိဒရာဘုတ်၄ပါးမှာကြွားတယ်လှမ်းတယ်ခြားတယ်ထိတယ်သိတယ်ထိုင်တယ်ကိုယ်တယ်ဆန်းတယ်အကုန်လုံးအိဒရာဘုတ်တွေသိမျက်စိအမြင်မြင်တဲ့ဟာမှာဘောမှာတခါတည်းတတိထားပြီးရှုကြားတာဘောမှာတတိထားပြီးရှုနာနာဘောမှာရှုမြင်မြင်တဲ့အတိုင်းလေးသဘောလေးမြင်တာလေးမြင်တယ်မြင်တယ်လို့သိအောင်လုပ်ပြီးတော့အဲ့ဒီဘောမှာ နှောင်းရှုနားပေါ်မှာရှုနှာခေါင်းပေါ်မှာရှုကိုယ်ပေါ်မှာရှုအဲ့ဒီလိုနဲ့များတဲ့မိမိရဲ့တကား6ပေါက်ကိုလည်းလုံအောင်ဆောင်ထိန်နော်အစားတောက်တွေနဲ့ပတ်သက်လို့ဘာမှကြီးမမြဘူးသူကနဲ့သူဘာလာလာခန္ဓာကိုယ်အသက်ရှင်ဖို့ရရင်ပြီးတာပဲခန္ဓာကိုယ်အသက်ရှင်ဖို့အတွက်ပဲအရေးကြီးတာကြာနာတွေဘာမှမလိုဘူးဆိုပြီးတော့တခါတည်းကိုကိုကိုဆုံးမပြီးဣရိယာပုတ်၄ပါးဣရိယာပဒတံပတိည ကိုယ်တိုင်းကြွားတိုင်းဆန်တိုင်းကိုလည်းသိမယ်အစားအသောက်ကိုလည်းတင့်တော်ရုံတော့စားတယ်ရောင်ရဲပြီးတော့စားပြီးတော့သူတရားကိုပဲမှတ်ပြီးနေတော့တယ်ပထမအဆင့်ကအငယ်သားသီလအလတ်စားသီလအကြီးသားသီလဆူလာသီလမေသီမသီလမဟာသီလသီလ၃မျိုးမြတ်စွာဘုရားပြောလိုက်တယ်နော်အခုတခါအဲ့တရားထုတ်မဲ့ယောဂီဟာအဲ့ဒီလို အဲဒါတော့ယဟန်ကိုအဓိကပြောတာပေါ့နော်အဲ့ဒီယဟန်တော်သည်တာမညဖလာတုံမှာဆိုယဟန်ပြုရခြင်းအကျိုးအဲ့ဒီယဟန်တော်ဟာအခုပြောတဲ့သီလအဆင့်၃ဆင့်ကိုဆယ်ဝါသီလအကျဉ်းချုပ်ပြောရင်နောက်ထပ်တစ်ခါပွဲကြည့်ခြင်းဇပွဲကြည့်ခြင်းဆိုတဲ့ဟာမျိုးတွေဒုတိယသီလထဲမှာလွယ်လွယ်မှတ်လိုက်နောက်တတိယသီလဘေရင်ဟောခြင်းဓာတ်ရိုက်ခြင်းစိတ်ကုခြင်းဆိုတဲ့ဒီသီလအဲ့ဒီသီလ၃မျိုးကိုသူကလုံခြုံအောင်လုပ်တယ်တဲ့လုံခြုံအောင်လုပ်ပြီးတဲ့အခါကျတော့ဘာလုပ်လဲ မျက်စိတကားနားတကားရှားတကားကိုယ်တကားမနောတကားဆိုတဲ့တကား၆ပေါက်ကို तू ကလုံအောင်ထိမ့်ပါတယ်တဲ့နံပါတ်၄ရနံပါတ်5ကဘာလုပ်တယ်လဲဆိုတော့တကား6ပေါက်ကို လုံအောင်ထိမ့်ပြီးတော့နံပါတ်နံပါတ်5ကသွားတိုင်းရတိုင်းထိုင်တိုင်းကိုယ်တိုင်းဆန်တိုင်းဣရိယာပုတ်၄ပါးမှာတတိထားပြီးရှုနေတာတဲ့အာတရားမှတ်တယ်မှတ်တဲ့ချိန်လေးမှာကြံတဲ့ကြောင်အော်အော်ပြောမရဘူးတဲ့အဲ့လိုလုပ်လို့မရဘူးတမာတိကမတက်ဘူးလေ အဲ့တော့ဘာလို့ရမလဲကြွားတယ်လှမ်းတယ်ခြားတယ်ထိုင်တယ်၊꽌တယ်၊ဆန်းတယ်ဒါတွေကိုမိမိတတ်နိုင်သမျှရှုနေပါအဲ့ဒီဟာပြီးတဲ့အခါကျမှအစားအသောက်ကိုလည်းတင်းတိမ်ရောင်ရဲပြီးတော့ပစ္စည်းလေးပါးရဲ့အပေါ်မှာလိုချင်လောဘတွေမဖြစ်ဖဲနဲ့နော်ငါယဟန်ပြုတ်ခဲ့တာပဲဒကာတော်မအကြောင်းလူရင်လည်းနေမှာပေါ့မလူတော့တစ်ပင်အောင်နေမှာပေါ့သူတစ်ပင်အောင်ဒါသတင်းသုံးတယ် နော်ဒကာဓမ္မတွေအိမ်ဆုံးပင်ကတ်ကျင်လဲကတ်ပေါ်တယ်ဖုံးပင်မကတ်တော့လဲဘာလုပ်မလဲကိုယ့်အကိုတပိတ်ပွေပြီးဆွမ်းခံကြွားတယ်သူကသူဒဇွန်တယောက်မှသူများလောင်းနဲ့လှူတဲ့ဟာလေးသူကသူငပိရင်နဲ့လောင်းလောင်းပဲရင်နဲ့လောင်းလောင်းလောင်းတာဖုံးပေးပေါ်တဲ့ဒါတင့်တိမ်ရောင်ရဲဖို့ပြောတာဟုတ်တယ်မလားဖះလက်ထက်ကလည်းနော်အဲ့ဒါကြောင့်မို့ဆဲမရှိလို့လည်းမပူနဲ့တဲ့မြတ်စွာဘုရားကနွားကျင်ငယ်နဲ့ဖန်ကားသည်အဲ့ဒါစိန်ပြီးတော့အဲ့ဒါဖုံးပေးပြီးနေပေါ့တဲ့သူကသူတေမံမျိုးစေတေမံနေတေမှာပဲလေဟုတ်တယ်မို့လား နော်ဘာကြီးနဲ့ကုကုမရပါဘူးနော်အဲ့တော့ယဟန်ဆိုတာမြတ်စွာဘုရားအဲ့ဒီလိုကိုတခါတည်းတင့်တိမ်ရောင်ရဲပြီးတော့နော်ကြောင်နေမရှိဘူးတင့်မအောင်နေတဲ့မြတ်စွာဘုရားနော်တခါတည်းသင်္ကန်းမရှိဘူးပတ်တကူဝုတ်ပြီးတော့နေပေါ့တဲ့သင်္ကန်းဝုတ်နော်ဒါမျိုးနေနိုင်အောင်ကိုစိတ်ကိုဒါစူးစမ်းပြီးလောက်ယူရမှာပဲနော်အဲ့ဒီလိုနဲ့ဒါယဟန်တော်တစ်ပါးဟာရောင်ရဲလွယ်ခြင်းလည်းရှိရမယ်အောင်မဲမှုဆင်ញင်မှုတတိတံပဒင်းနဲ့လည်းပြည့်စုံရမယ်နော်ဣတရေတွေကိုလည်းစောင့်ထိန်ရမယ် အဲ့ဒီသီလကလည်းလုံခဲ့ပြီအခုပြောတဲ့ဒီဆင့်တွေလည်းပြည့်စုံလာပြီဆိုတဲ့အခါကျနောက်ထပ်တမာရိကန္တာကိုသွားမယ်တဲ့အဲ့ဒီယဟန်တော်တော်ဟာတဲ့နော်တမာရိကန္တာကိုပြုပြီတဲ့ကဲဦးဇင်းတို့ဝင်လေထွက်လေလေးမှတ်ဒါအာနာပါနကမ္မထာနှာဒီဝမှာလေလေဝင်နေထွက်တယ်ဝင်နေထွက်တယ်ဝင်နေထွက်တယ်ကြာတော့ဝင်နေထွက်တယ်မှတ်ပါများမှတ်ပါများမှတ်ပါများတော့စိတ်လေးဟာတောင်းပြေးလိုက်မြောက်ပြေးလိုက်ဟာအတိတ်ပြေးလိုက်အနာဂတ်ပြေးလိုက်ဟောရောက်လိုက်ဒီရောက်လိုက် တောင်ရောက်မြောက်ရောက်ဟိုပြည့်ဒီပြည့်ပြေးနေတဲ့အဲ့ဒီစိတ်ကလေးကိုအသာလေးမပြေးအောင်တတိထားတာနော်တတိထားတာတတိထားတဲ့အခါကျတော့ဦးဇင်းတော်တခါတဲ့ရိုးရိုးတတိထားနီးလဲရတယ်ဒါမှမဟုတ်တက်ကနေ30အထိရေတွက်ရေတွက်ပြီးတော့မှတ်တာလဲရတယ်နော်တက်ကနေ30လောက်ထိတခါလဲရေးရေးရေးရေးပြီးတော့မှတ်တော့ကြာတော့စိတ်ကမပြေးတော့ဘူးငြိမ်ဝတ်သွားအဲ့လိုငြိမ်ဝတ်သွားတဲ့အခါကျတော့မှပရိကာမနမိတ် ဩဃဟနမိတ်ပရိဘာဂနမိတ်ဆိုတဲ့နမိတ်30နေရတာဟောဒါဒီလန်းအာထုတ်ရင်အာနာပါနာအာထုတ်ရင်ရကိုရလာမှာနော်ပါရမီမရှိလို့ရှင်တော့မသိဘူးပါရမီရှိတဲ့အဲပုံကုံများဟာတော့သူ့ဟာသူပါရမီအလျောက်ဒီဟာဒီဒီလိုအာထုတ်ရင်ဒီလိုရကိုရလာကြမှာအဲ့ဒါကြောင့်မို့နာသီဝါလေးမှာဝင်နိုင်သည်ထွက်တိုင်းသည်ဝင်နိုင်သည်ထွက်တိုင်းသည်အာထုတ်ရင်အာထုတ်ရင်နဲ့တချို့လေကျတော့ဘာပြောလဲဆိုတော့ ဟာရှင်ဗျာနှကောင်းရှိမှာမိုးကြီးနှကောင်းသွားနေသလိုဖိုးဖွေးတွေ့ရတယ်တဲ့တချို့တလေကသူတို့သိတာသူတို့ပြောတာပေါ့အာတချို့တလေကကြတော့လေတခါတည်းဟာမှတ်နေမှတ်နေနဲ့ဓမိနဲ့ထိုးသလိုပဲဖျက်တခါတည်းအလင်းကြီးလာပြနေသလိုပဲဖျက်ဟောမြင်လားအဲ့ဒါဦးဇင်းတို့ဒီယောဂီပါတိကူကျမ်းရေးတဲ့ဆရာတော်ဘုရားကြီးကတော့ဒါပရိကမနမိတ်ဆိုတာအထောင်တောင်းသိမ့်သမကရှိပါတယ်နော် ကဏီဆရာတော်ဘုရားကြီးอ่ะပရိကမနမိတ်တယ်တဲ့တိမ်တိုက်တွေလို့ပေါ်လာတာတွေလို့ဝါခွန်းတွေလို့ပေါ်လာတာတွေလို့เนาะတခါတည်းဖြူပြီးပေါ်လာတယ်အမျိုးမျိုးတွေပေါ်လာတယ်ဝင်းကလေးလက်ကလေးကာမီထိုးသလိုဓာမီထိုးသလိုပိုးဆုံးကျူးပြန်သလိုအမျိုးမျိုးသောနမိတ်တွေစိတ်တည်ငြိမ်ရင်သူကပေါ်လာတယ်တဲ့အဲ့ဒါပရိကမနမိတ်လို့ခေါ်တယ်အဲ့လိုတရားထုတ်လိုက်လို့အဲ့ဒီနမိတ်တွေပေါ်လာပြီးပေါ်လာပြီးတဲ့ခါကျတော့ဆက်အာထုတ်အာထုတ်တဲ့ခါကျတော့အဲ့ဒါတွေမကြည့်ရဘူး ကြည့်ရင်အဲတမာတိကပြတ်သွားတယ်မကြည်ဘဲနဲ့ဒလဇတ်သူ့ကိုအာထုတ်တဲ့အခါကျတော့တခါတည်းကိုရှိနေလုံးလာလုံးကြီးလို့တခါတည်းလင့်တောက်လာကြည်ပြီးတော့နေတယ်အဲ့ဒီအစင်မျိုးတွေအဲ့ဒါရောက်လာတယ်ဩဃနမိတ်အဲ့ဒီအနေမှာတကက်ကိုကြည်လင်တောက်ပပြီးတော့ပထမဟာတွေတော့တောင်ပြေးမြောက်ပြေးပြေးနေတာနောက်ဟာကျတော့ကြည်ပြီးတောက်ပပြီးတော့အဲ့ဒီမှာကိုလိုရာထားနိုင်လို့ရတဲ့ အစင်မျိုးထိကိုတကက်ကိုကြည်လင်တောက်ပါတယ်ပြိပါကနမိတ်ကြီးနော်နေလုံးနေဝန်းကြီးလာဝန်းကြီးထွန်းလင်းတောက်ပါတဲ့ကဲ့သို့ကိုအဲ့ဒါမျိုးကြီးတွေဖြစ်လာတယ်အဲ့ဒီပြိပါကနမိတ်ကြီးတွေပေါ်လာတယ်အဲ့ဒီပေါ်လာပြီဆိုရင်ဥဒ္ဒနောတရားတော်မှာတမာရီတီဗီစိတ်တွေငြိမ်ပြီနော်အဲ့ဒါစိတ်တွေငြိမ်ပြီးတော့အဲ့ဒီကနေပြီးတော့ပရိပါကနမိတ်ကနေဟိုဘက်ဘယ်ကုသွားဥပ္ပစာရတမာတိတဲ့ဇံရက်ရှေ့ရောက်သွားတာအဲ့ဒီလိုဇံရက်ရှေ့ရောက်သွားတဲ့ဥပ္ပစာရတမာတိ အဲ့ဒီအဆင့်ကိုရောက်သွားပြီးတော့မှအဲ့ဒီယောဂီကနေမှအာထုတ်လိုက်တာနော်သီလကိုစောစောပြောတဲ့သီလအဆင့်၃ဆင့်နော်သုလသီလမေဇိမသီလမဟာသီလဆိုတဲ့တာမန်သီလအလယ်လတ်သီလအထက်တန်းသားသီလဆိုတဲ့သီလ၃မျိုးကိုလည်းလုံခြုံခဲ့တယ်အိန္ဒြေကိုလည်းစောင့်ထိန်ခဲ့တယ်တတိတံပဇင်နဲ့တခါလဲသွားတယ်ရက်တယ်ထိုင်တယ်လျှောက်တယ်ဆိုတာလဲရှုခဲ့တယ် နော်အဲ့ဒီကနေမှတခါတည်းရောင်ရဲတယ်အစားအသောက်တွေကိုတင်းတိမ်ရောင်ရဲတယ်ဆိုတော့အရာတွေကို ပြုတ်လုံးပြီးတော့အဲ့ဒီယဟန်တော်ဟာတခါတည်းတောတောင်တစ်ပင်ခြုံနွယ်အေချမ်းစိတ်ငြိမ်တဲ့နေရာကိုသွားတာတဲ့အဲ့ဒီအေချမ်းစိတ်ငြိမ်တဲ့နေရာသွားပြီးတော့မှအဲ့စောသွားလို့အာနာပါနကမ္မထံနော်ခန္ဓာကိုယ်ထဝဲဖွဲ့ခွေထိုင်နော်ထဝဲဖွဲ့ခွေထိုင်ပြီးတော့တခါတည်းခါယူရလဲအတင်းစန္နာလည်းမလို့အတင်းကွေးတာလည်းမလို့အလယ်လတ်ပေါ့နော်ထိတံဝပနိဟိတံဝနေမြတိုင်းထားမြတိုင်းလေး သူ့ရဲ့ခန္ဓာကိုယ်ကြောလေးကိုပုံမှန်ဖြောင်းဖြောင်းလေးပဲအသာလေးထားပြီးတော့တတိမူခံတတိဥပတပိတဝါဆိုတဲ့အတိုင်းပဲနှာသီးဝါမှာတတိကိုထားအဲ့ဒီကနေမှဝင်တိုင်းသည်ထွက်တိုင်းသည်ဝင်တိုင်းသည်ထွက်တိုင်းသည်ဒါပဲမှတ်လိုက်တာပဲမှတ်လိုက်ရင်းနဲ့အခုပြောတဲ့အဲ့ဒါမှတ်ရင်းမှတ်ရင်းနဲ့စိတ်ကအတိတ်ပြေတယ်ကိုကနှာသီးဝါပြန်ကအနာကပြေတယ်နှာသီးဝါပြန်ကအလုံချောင်းတွင်းမိတယ်နှာသီးဝါပြန်ကအေးချောင်းတွင်းမိတယ်နှာသီးဝါပြန်က အဲ့ဒီလိုနာသီဝါကိုတတိထားပြန်ရှုပြန်ရှုပြန်ရှုပြန်ရှုပြီးတော့နာသီဝါကိုတတိထားပြီးရှုရင်ရှုရင်ရှုရင်တဲ့ဟောအခုပြောတဲ့နမိတ်သုံးပါးတွေသူကသူတက်လာမှာပါအဲ့ဒီနမိတ်တွေတက်ပြီးတော့မှတခါတည်းအဲ့ဒီမှာယဟန်ရဲ့တန်ထံမှာနော်နိဝရဏတရား၅ပါးတွေကင်းစင်သွားပြီတဲ့နိဝရဏတရား၅ပါးဆိုတာ ကာမိသန္ဓနိဝရဏတဲ့ကိလေသာအာယုံကာမဂုဏ်တွေးတဲ့စိတ်တွေမပေါ်တော့ဘူးတဲ့နော်အခုဆိုရင်တောင်တွဲမြောက်တွဲတွဲနေအဲ့ဒီလိုတမာရိရသွားရင်ကာမိသန္ဓနိဝရဏဆိုတဲ့ကိလေသာတွေမတွဲတော့ပါဘူးတဲ့ကာမဂုဏ်နဲ့ပတ်သက်တာတွေမတွဲတော့ဘူးထိနာမိတ်တာတွေငိုက်ကြီးတာတွေမရှိတော့ဘူးတဲ့ကြည်ပြီးတော့နေတာပြမအိတ်ချင်တော့ဘူးအဲ့ချိန်နေနော်ကြည်တောက်နေတာ အဲ့ဒါကြောင့်မို့ဟောညင်တော့ဝေဘုဆရာတော်ကြီးကပြောတယ်ဝေဘုဆရာတော်ကြီးကဝင်နေထွက်တယ်ကို24နာရီလုံးတတိမလွတ်အောင်မှတ်ခိုင်းတာဝေဘုဆရာတော်ကြီးကဝင်နာသည်ထွက်တာသည်ဝင်နာသည်ထွက်တာသည်ဝင်နိုင်သည်ထွက်တိုင်းသည်24နာရီအဲ့ဒါကိုတတိကိုတစ်ချက်မှမလွတ်အောင်လုပ်ခိုင်းတဲ့အခါကျငိုက်တာဟုတ်တချို့လဲငိုက်တော့ငိုက်ရင်မငိုက်တဲ့နေရာရှိတယ်မငိုက်မငိုက်တဲ့နေရာ ရောက်အောင်သွားတဲ့ဆရာတော်ကြီးအဲ့လိုမိတ်တာနော်မငိုက်တဲ့နေရာရှိတယ်တဲ့မိတ်တဲ့နေရာ အခုတမာတိတွေကြည်လင်ပြီးတော့လာရင်အဲ့ချင်းစိတ်တွေပျောက်ထွက်သွားတာနော်အဲ့ဒီကြောကြီးနေတာစိတ်တွေကြီးတောက်နေတာမအိရလို့လည်းဘာမှမဖြစ်ဘူးမအိရလို့လည်းဘာမှမဖြစ်ဘူးအာတာတနေ့ဒီလိုမအိရလို့များဟာနောက်ရက်တည်းအစားထိုးအိမ်မှာမဟုတ်ဘူးတရားရတကူကအင်မတန်ကြည်လင်တောက်ပါနာအဲ့လည်းမပြောတော့ဒီတိုင်းစိတ်တွေကြီးနေတာအဲ့ဒါမျိုးဖြစ်တယ်နော်အဲ့ဒါကြောင့်မို့ထဝယ်ဖောက်ပဲထိုင်ပြီးတော့တဲ့တရားကိုမှတ်တဲ့အခါကျတော့စိတ်တွေကစင်ကြယ်တဲ့ကာမိသနာနိဝရဏ ကာမကာမဂုဏ်အာယုန်နဲ့ကြံစီတဲ့စိတ်တွေလည်းမပေါ်တော့ဘူးထိနာမိဒငိုင်မိတာတွေမရှိတော့ဘူးဩဒိစ္စပြန့်လွင့်တာတွေမရှိတော့ဘူးကောက်ကောက်စာငါဟွာလေးလောက်တာတော့မှားပြီဒီဟာလောက်တာတော့မှားပြီလို့နောင်ထရတဲ့စိတ်တွေမဖြစ်တော့ဘူးတဲ့ဟောနော်အဲ့လိုနောင်တရတဲ့စိတ်တွေမဖြစ်တော့ဟာဟိုဟာဟုတ်သလားဒီဟာဟုတ်သလားယုံမှတန်တရားတွေလည်းအကုန်ကျင်းစင်သွားပြီတဲ့ဒီခါတည်းအဲ့ဒီနိဝရဏတရား၅ပါးကျင်းစင်သွားတော့မြတ်စွာဘုရားက ချက်သားတော်တဲ့အဲ့ဒီပုဂ္ဂိုလ်ကဘလို့ပုဂ္ဂိုလ်နဲ့တူတယ်ထင်လဲတဲ့အကျွေးကင်းသွားတဲ့လူလိုပဲတဲ့အကျွေးရှိနေတဲ့လူကတခါတည်းဟာငါမျိုးဘယ်တော့မှလာ တောင်းမှမလဲနော်မပေးနိုင်ရင်ငါမြန်ဒီလူတိုင်မြန်တိုင်မလားတောမြန်တောမလားဟာဘာမြန်လုံးမလားလာမြန်ရိုက်မလားဆိုပြီးတော့တခါတည်းအကျွေးရှိတဲ့လူဟာရှောက်ပူပင်သောကများနေရတာတဲ့အဲ့တော့အခုနိဝရဏတရား၅ပါးကင်းစင်သွားတဲ့ပုဂ္ဂိုလ်ကအကျွေးကင်းတဲ့ပုဂ္ဂိုလ်လိုဖြစ်သွားပြီ ကဲဦးဇင်းတို့တရားတော်မှတည်းဘယ်ထဲမှာလဲအကျွေးနော်အကျွေးယူထားတာအခုနော်ဟိုစိတ်ကလည်းမစင်ကြဘူးဒီစိတ်ကလည်းမစင်ကြဘူးစိတ်ကလည်းပြေးလိုက်တာဖျား9မိနစ်တောင်မငြိမ်ဘူးအဲအဲ့တော့ဘာလို့ထားအကျွေးယူထားလို့နော်အကျွေးတွေအကျွေးတွေနော်အကျွေးတွေရှိနေတာအဲ့ဒါအကျွေးရှိတော့နောက်စိတ်မချမ်းသာဘူးတဲ့နောက်တနည်းဘာဥမှာပဲအနာရောဂါရှိတဲ့လူ ဟာနာယောဂနှိမ့်ဆက်နေတော့ဓာကြီးကလွတ်ချင်လိုက်တာဘယ်တော့မှဓာကြီးပျောက်မှလဲပျောက်မှလဲစိတ်ဆင်းရဲကိုဆင်းရဲကြီးဖြစ်နေတဲ့လူဟာအနာယောဂကြီးပျောက်သွားတော့စိတ်ချမ်းသာလိုက်တာတဲ့ငါ့ဘာယောဂအဲအခုနိဝရဏတရား၅ပါးကျင်းတဲ့လူကလည်းအဲ့လိုခံစားလိမ့်မယ်တဲ့နော်အကျွေးကင်းတဲ့လူလိုယောဂကင်းတဲ့လူလိုအချုပ်အခန်းထဲမှာချုပ်နှောင်ထားတဲ့လူကထောင်ထဲနေရစိတ်ဆင်းရဲတာပေါ့ဘယ်တော့မှလွတ်မှလဲဘယ်တော့မှလွတ်မှလဲ လွတ်မဲ့ရက်လေးကိုမျောရှာတာလွတ်မဲ့ရက်လေးကိုနော်မျောရှာတာအဲ့ဒီလိုပဲတဲ့နိဝရဏတရား၅ပါးကျင်းသွားတာကအချုပ်ခန်းကလွတ်တဲ့လူနဲ့တူတယ်နောက်ပြီးတော့သူတော်ရဲ့ကြေးကျွန်သူတော်ရဲ့ကြေးကျွန်လောက်ရတဲ့ပုဂ္ဂိုလ်ဆိုတာလေသူတော်မျက်နှာမော်ကြည့်ညာလေအရှင်သခင်ရဲ့မျက်နှာကိုယ်လို့ဘာမှကိုလှုပ်လို့မရဘူးအဲ့ဒီသူတော်မျက်နှာမော်ကြည့်နေရတဲ့လူလိုပဲတဲ့ကြေးကျွန်ဟာ အဲ့ဒါအခုနိဝရဏတရား၅ပါးကိုယ်တဏ္ဍာမှာရှိရင်ကျဲကျွန်နဲ့တူတယ်တဲ့အဲ့တော့နိဝရဏတရား၅ပါးကင်းအောင်လုပ်လိုက်ရင်ကျဲကျွန်မရှိတော့တဲ့ပုဂ္ဂိုလ်ဟောပါတခင်အောက်ကလွတ်သွားတဲ့ပုဂ္ဂိုလ်ကျွန်ဖြစ်မှလွတ်တဲ့ပုဂ္ဂိုလ်နဲ့တူတယ်နော်လေးခုမြောက်နံပါတ်၅ခုမြောက်ကျတော့အစာရှည်သာရှားပါပြီးတော့တက္ကန္တာယာကြီးဖြတ်သွားတဲ့လူတယောက်တက္ကန္တာယေဓမ္မဟာထက်ကပူအောက်ကပူစားစရာကမရှိဘူး ဟာဟိုကြည့်လို့လဲတစ်ပင်လည်းမမြင်ရေလည်းမမြင်စားစရာလည်းမမြင်ဒီကြည့်လည်းမမြင်အသက်မသေးအောင်လို့တာသွားနေသွားနေသွားနေမောပန်းပြီးတော့အဲ့ဒီအရာတွေမှာတစ်ပင်နေတာတခါတည်းတောအုပ်ကြီးစားစရာတောက်စရာတွေစိတ်ရည်စမ်းရည်တဲ့နေရာကြီးလဲတွေးလိုက်တော့ဝမ်းသာလိုက်တာကြည်နူးလိုက်တာတခါတည်းအဲ့ဒီနေရာကြီးရောက်တော့ဝမ်းသာသွားတဲ့ကဲ့သို့နိဝရဏတရား၅ပါးကင်းစင်တဲ့ပုဂ္ဂိုလ်အဲ့လိုချမ်းသာခံစားရတယ် အဲ့တော့ဦးဇင်းတို့ဒကာတော်မတွေတမာရီရအောင်မလုပ်သင့်ဘူးလားလုပ်သင့်တယ်နော်လုပ်သင့်တယ်လုပ်သင့်တယ်တမာရီရအောင်နော်အခုကြောင်းမို့ဦးဇင်းအခုဟိုဒါ online ကတော့ဦးဇင်းလုပ်ချင်တိုင်းလုပ်လို့မရဘူးဦးဇင်းအခုဒီမှာ10ရက်စက္ကန့်အခုဒီဇင်ဘာ24ဒီဇင်ဘာ24ရက်နေ့ဇန်နဝါရီ3ရက်နေ့ဒီအခုဒီမှာ10ရက်စက္ကန့်ဖွင့်မယ်ဒီနှစ်ဦးဇင်း10ရက်စက္ကန့်မှာအနည်းဆုံး9ရက်10ရက်လောက်ထိဦးဇင်း အာနာပါနတခုတည်းပေးမှာဘာကြောင့်လဲဆိုတရားတော်မတွေဒီတမာတိရဲ့ချမ်းသာကိုတခါမှမခံတာဘူးဖြစ်နေတယ်နော်ဆရာစကားမှာဦးသင်ကလုံလုံကြီးတမာတိကြီးပဲတက်တက်ပေးလိုက်ပြန်လဲအာနာပါနတခုပဲပေးတယ်ပဲဖြစ်နေမှာဆိုလို့ပါတကယ်တမ်းကတော့ဦးဇင်းတို့ကရက်ရှည်နိုင်လေပိုကောက်လေရက်ကလည်းမရှည်နိုင်တော့10ရက်လောက်ဆိုရင်ဒါ8ရက်လောက်ဆိုရင်ဥပ္ပစာရတမာတိဒီပฏิပါကနမိတ်တွေလောက်ထိ ၈ရက်လောက်တွင်းတော့ရနိုင်သေးတာပဲဒါ9ရက်8ရက်လောက်ကိုအားထုတ်လိုက်လို့ရှင်နမိတ်တွေလင့်ထိန်ပြီးတော့တခါတည်းကိုအဲ့ဒါမျိုးရသွားပြီဆိုရင်ကိုယ့်ရဲ့ဘဝမှာကိုမရဘူးတဲ့နေရာစိတ်တွေစင်ကြံမှုကိုမဖြစ်ဘူးတဲ့နေရာတွေတခါတည်းရောက်သွားမှာအဲ့ဒါကြောင့်မို့ဝစီပိတ်ရမှာလို့ဦးဇင်းဒီနှစ်ဦးဇင်းရဲ့တရားစခန်းနေသည်နောက်ဆုံးတည့်ရက်ပဲစကားပြောဝင်ပေးမှာစပြီးတော့တရားထိုင်ပြီဆိုတာနဲ့အဲဝစီပိတ်ဆိုရင်သူများအကဲ့ရဲ့ခန်းနေရာမှာ silent meditation ပေါ့နော် နော် silent မတီးတယ်ရှင်ပေါ့ဟိုလိုပိတ်ခိုင်းတာမဟုတ်ပါဘူးဦးစင်းနဲ့အမေဖြေတော့ပြောရမှာဘုန်းကြီးနဲ့လည်းမပြောဆိုငေါတို့ကြီးထိုင်နေတော့မရဘူးဒီနေ့တစ်ချိန်စစ်မှာဒီနေ့တစ်ချိန်စစ်ဟုတ်ပြီတရားထုတ်တာဒီနေ့အထုတ်လို့ရသလားနော်နောက်ပြီးတော့ဒီမှာအကြောင်းကိစ္စရှိရင်လာပြောအဲ့လိုပြောခွင့်အချင်းချင်းမပြောနဲ့အချင်းချင်းစကားပြောရင်တမာတိမတက်ဘူးနော်တမာတိမတက်ဘူးအဲ့ဒါကြောင့်မို့ဦးဇင်းအခုအဆင့်နဲ့သွားမှာ 10စက္ကန့်ပထမတစ်ကြိမ်အခုပြောသလိုအာနာပါနာ9ရက်ရှိရတိခိုင်းမယ်အဲ့ဒီကနေတမာတိရလာရင်ဓကမထံပြောင်းပြီးမယ်ဒါအဲ့ဒီကနေမှနောက်ထပ်ဒုတိယ10ရက်စက္ကန့်နေကြမှာအဲ့ဒီကတမာတိပြန်ထူတောင်းဓကမထံကနေရုပ်တည်နာနေပြန်ရှုခိုင်းအဲ့ဒီကနေမှနောက်တတိယအဆင့်လောက်ကျမှဝေဒနာတို့စိတ်ဓာတ်တို့ရှုခိုင်းအဲ့လိုနဲ့ရက်20စက္ကန့်တို့တလားစက္ကန့်တို့အဆင့်သင်တက်ပြီးတော့တမာတိကိုမွဲမြူပြီးပေးလိုက်ရင် မြတ်စွာဘုရားဟောတော်မူတဲ့ဟောဒီတရားတွေကိုယ်တိုင်မြင်ကိုယ်တိုင်သိရလိမ့်အခုဦးဇင်းတော်တရားတော်မတွေဦးဇင်းတော်အခုပေးနာမှာမသိသေးဘူးနော်ဒီအခြေခံဟောဒီအခုပြောတဲ့ဟောဒီနိဝရဏတရား၅ပါးကျင့်စဉ်သွားလို့ရရှိသွားတဲ့ချမ်းသာလေးကိုတရားဓမ္မတွေရဘူးပြီလားမရဘူးသေးဘူးကိုယ့်ရဲ့စိတ်မှာနိဝရဏတရား၅ပါးကျင့်စဉ်သွားပြီးတော့နော်အခုပြောတဲ့ချမ်းသာမျိုးမရဘူးသေးဘူးတရားဓမ္မတွေအဲ့ဒါဘာကြောင့်တမာတိမရှိလို့ နော်ဦးဇင်းကအဲ့ဒါကိုပေးခြင်းတာအဲ့ဒီလိုချမ်းသာမျိုးတွေရပြီးတမာတိတွေအဲ့လိုတက်သွားပြီဆိုတဲ့အခါကျမှဩဘုရားဟောတဲ့တရားဟုတ်လိုက်တာဟုတ်လိုက်တာဒီအဆင့်ရောက်ရင်ဒလိုကြီးချမ်းသာတာ နော်တမာတိဆိုတာကအစာပိုင်းတာကြိုးစားရတာနောက်ကြတော့သူ့အနတူဆွဲခေါ်သွားတာနာသီဝတတိမှတ်နေရတာပထမပိုင်းအတင်းကြိုးစားမှတ်နေရတာဟိုပြေးလိုက်ဒီပြေးလိုက်ဟိုဖန်းဒီဖန်းစိတ်တွေလျှောက်ဖန်းနေရတာနောက်ကျမလို့ဘူး သူဟာသူကိုမှတ်နေတာကိုကလိုက်ပြီးတော့မှတ်ဖို့ကိုမလိုတော့ဘူးသူကနဲ့သူကိုတတိယဥဆောင်ပြီးတော့ကိုတခါတည်းအကုန်လုံးမှတ်ပြီးသားဖြစ်နေအားတရားလေးထိုင်လိုက်တဲ့ဝတ်သူဟာဖွင့်လိုက်ညနေရောက်သွားပြန်ပြီနှစ်နာရီအခုကြာတယ်ထင်တာမှလေးတမာရီအကောင်မှန်ရင်မှန်ရင်နဲ့ဖြုတ်လိုက်နှစ်နာရီဆိုတော့ကွခဏလေးဖြစ်သွားတယ်9နာရီဆိုတော့ခဏလေးဖြစ်သွားတာတကယ်တမာရီတက်သွားပြီဆိုရင် အဲ့ဒီကြတော့မှဩကိုဆင်းရဲခြင်းနေစိတ်ဆင်းရဲခြင်းနေတတဲ့ကငြိမ့်နေပြီချုပ်နေပြီလေအဲ့ဒီလိုငြိမ့်ချုပ်ပြီးတတဲ့ကအေးငြိမ့်ချမ်းသာနေတဲ့အချိန်ကြတော့မှစိတ်တွေကကြည်လင်တောက်ပါပြီးတော့ကောင်းလိုက်တာတရားဆိုတာဩဒါတမာရိရဲ့ချမ်းသာကိုပြောတာနော်ဒီချမ်းသာမမောဖို့ပြောတာမဟုတ်ဒါပေမဲ့မြတ်စွာဘုရားအခုဥပမာပေးသလိုပဲအဲ့ဒီ level ရောက်တော့အဲ့ချမ်းသာရလာမှာအဲ့ချမ်းသာကိုမှအဲ့ဒီ ဒုက္ခကိုဒုက္ခလို့ပြန်ရှုရမှာဝိပဿနာကြတော့မှာတမထကြတော့စိတ်ငြိမ်အောင်လုပ်တာတည်ငြိမ်အောင်လုပ်တာတမထဆိုတာအဲ့ဒါကြောင့်မို့ချမ်းသာတယ်ဒါကြောင့်မို့တချို့တလေတမထတွေဟိုဘက်ကမခွာညင်တော့ဘူးမပြောင်းညင်တော့ဘာလို့ဒီတမထချမ်းသာလေးอ่ะစိတ်မှာအေးချမ်းနေတာလေစိတ်မှာကြည်လဲနေတာလေအဲ့ဒါမျိုးဖြစ်တယ်နော်အဲ့ဒါမျိုးဖြစ်တဲ့အခါကျတော့ဒီနေရာမှာသတိတော်ထားရတာပေါ့အဲ့လိုတမာတိတက်လာတဲ့အခါကျတော့ သူကမြင်တာတွေကြားတာတွေအတိတ်တွေမြင်တာတွေဆိုအကုန်ဖြစ်ပေါ်လာတတ်တယ်အဲ့ဒီကြတော့ယောဂီကအဲ့ဒါတွေလိုက်လိုက်ပြီးဟဲ့ဆိုရင်တော့အဲ့ဒါမဆုံးတော့ဘူးနည်းနည်းပါးပါးကိုဘဝအကြောင်းသိကျင်တော့ကိုယ့်ကိုကြည့်လို့ရတယ်အဲကိုယ့်ကိုရှုလို့ရတယ်သူကသူဟိုအဲ့ဒါမျိုးလုပ်လို့ရတယ်ပေါ်ရင်ပေါ်လာတဲ့ဟာလောက်တတိထားပြီးတော့ဖြောက်ပြစ်ပြီးတော့ဆက်ရှုရတယ်အဲ့လိုမှမဟုတ်ဘဲနဲ့ဆိုရင်အဲ့နောက်လိုက်ပြီးတော့အဲ့မှာလမ်းလွဲတယ်ဆိုတော့အဲ့နေရာမှာလဲတမထမှာဆရာမရှိရင်ကိုယ့်ကိုထင်ရလို့ရင်အဲ့နေရာမှာလဲလွဲတတ်တယ် အာဟိုဟာတွေမြင်ပြီဟိုဟာတွေနဲ့စကားပြောအားကြီးဒီဟာတွေစကားပြောအားပြီးအဲ့ဒါတွေအဟုတ်ထင်တာလေဟိုမှာဦးဇင်းတို့ဘိတ်ရောက်တော့ဟိုဘောရောင်တော့ရအကြောင်းတစ်ကြောင်းရှိရဒီဘက်ကကြောက်တောင်ရထိတ်မှာမှအဲ့ကြောင်းလေးရတဲထားတာသူ့ပေါ်တဲရတာကကြောက်တောင်ပေါ်တဲရသေးတယ်ကြောက်တောင်ရထိတ်မှာမှကြောင်းတဲထားတာအဲ့ဒီဘုန်းကြီးကသူကတရားတွေဘာတွေအားထုတ်တော့သူ့လာလာပြီးတော့ကိုတော့ဇံရပြီကိုတော့ဇံရပြီကိုတော့ပြန်တော့ပြန်တော့နဲ့လာပြောတာတဲ့လာပြောတော့သူကလည်းရိုးရိုးမဆန်ဘူးအောက်မှာ တုံးလေးအသာလေးချပြီးစမ်းကြည့်ပေါ့အဲ့လိုမဟုတ်ဘူးကိုတော်ကျော်ကဘာလုပ်တယ်ထင်လဲအဲ့ဒီကြောင်းမတက်တောင်းမအဲ့ဒီကြောင်းကြပြန်မတက်ရသေးတာဟိုတက်ပြီးမှကြောင်းထိတ်ကြောင်းထိတ်ကနေအပေါ်ကတကားဘောက်ကနေကဲငါးဆန်ရိုက်တော့ပြန်မဟစ်တော့ခုန်ချတာဖုံဆိုအောက်ရောဟစ်တော့ပြန်တော်မူရောတခါတည်းကိုအဲ့ဒါမျိုးဖြစ်သွားတာအဲ့ဒါမျိုးတချို့လေနတ်တွေအဟွာတွေသူတို့မကြိုက်ဘူးလေဒီလိုတမာတိတွေအားကောင်းလာပြီဆိုရင်သူတို့ဝင်ဖြတ်တယ်ဝင်ပြီးတော့နှောက်တယ်အမျိုးမျိုးဒုက္ခပေးတယ် အဲအဲ့ဒီအချိန်တွေကျတော့ဒါဦးဇင်းဆရာသမားတော်ကလည်းပြောတယ်လာပြီးကဏ္ဍနေလာပေးလို့ပေးဒီဒီအဆက်မှာရောက်လာပြီဆိုရင်အဲ့ဒါစိတ်တွေကစင်ကြယ်ပြီးတော့သွားပြီဆိုရင်အဲ့ဒါဘောမှာဒီတစ်ပတ်အရှင်မြတ်ဒီကဏ္ဍလာပေးမယ်ဆိုငါကွာငေါက်ငေါက်ထုတ်ရတယ်တဲ့ဒီကောင်းနေချဲကဏ္ဍလာလာပေးနေလို့တဲ့ဆရာတော်ဦးသိဆရာပြောတယ်ဘယ်တော့မှလည်းသူကဘယ်သူမေးလို့မှလည်းပြောဘူးဘာမှလည်းပြောဘူးဒါဦးသိတို့ကကိုဆရာတော်ပဲမို့ဇနိဒဒီနာရောက်ရင်ဒါတွေ့မယ်နော် မင်းဒီနာရောက်ရင်ဒါတွေ့မယ်ဆရာသမားအရင်ကဒါဥစဉ်ကိုတပတ်မို့ကိုယ်ငယ်ငယ်တုန်းကဆုံးမတာတရားထုတ်တဲ့အခါကျတော့ဒီနာရောက်ရင်ဒါတွေ့မယ်နော်ဒီနာရောက်ရင်ဒါတွေလာဖြစ်မယ်နော်ဒါအမျိုးမျိုးအဲ့လိုအချိန်ကာလဒီမှာလာပြီးတော့တခါတည်းအဲကောင်းငင်တွေမှာပြန်ပြပြီးတော့တခါတည်းလာပြီးတော့မျိုးစုံစံတတ်တာတွေအမျိုးမျိုးပဲဒါတွေကမျိုးစုံတွေလဲတွေ့ရကြုံရတာပေါ့နော်ဒါတမာရီရဲ့ level တွေရောက်လာပြီဆိုရင်ဖြစ်ပေါ်လာအဲ့တော့ဒီနေရာတွေမှာဒါ လမ်းလွဲသွားအောင်မလုပ်ဖဲနဲ့ဝိပဿနာဘက်ကိုရှုပြီးသွားမယ်ဆိုရင်ဒါအင်မတန်မှကိုကောင်းတယ်ဒါမှမဟုတ်လို့အဲ့ဒီနေရာကနေပြီးတော့သူ့ကိုตายရမနေတော့ပဲနဲ့အဲ့ဒီမှာဇံကိုရအောင်တက်ဇံကိုရအောင်တက်ပြီးတော့ပထမဇံရအောင် လုပ်တယ်နိဝရဏတရား၅ပါးကျင့်စဉ်ပြီးတော့စိတ်ကကြည်လင်ပြီးတော့နေတဲ့အခါကျတော့အဲ့ဒီမှာဦးဇင်းတို့ဒီသူ့ရဲ့ နမိတ်လေးတွေပေါ်လာတဲ့အခါကျဒီနမိတ်လေးတွေကြည့်ရတာချမ်းသာတယ်အဲ့ဒီနမိတ်မပေါ်ခင်တော့ရတယ်သိအောင်လုပ်ရတာနော်သူကနမိတ်လေးတွေပေါ်လာအဲ့နမိတ်လေးကြည့်ပြီးတာအဲ့မှာစိတ်ကလေးကဘယ်မှမပြေးတော့ဘဲနဲ့အဲ့ဒါလေးမှငြိမ့်နေတာအဲ့ဒါလေးကိုကြည့်ရတာကိုဝမ်းသာနေတာပီတိလေးတွေဖြစ်နေတာချမ်းသာနေတဲ့ဒုက္ခလေးတွေဖြစ်နေတာအဲ့ဒါ သူ့ရဲ့ဇန်နေပွားသွားတဲ့ပုဂ္ဂိုလ်ကအဲ့ဒါကြောင့်မို့ဝိတေကြံစည်နေတဲ့ဝိတက်စိတ်တွေကလည်းတောင်ပြင်းမြောက်ပြင်းပြေတော့အဲ့ဒါလေးပေါ်ဆွတ်တင်ထားလိုက်တာတီးနေတာသူ့ရဲ့အာယုနမိတ်လေးပေါ်နော်နမိတ်လေးပေါ်မှာတခါတည်းဝိတက်ဝိစာရအဲ့ဒါလေးပေါ်မှာသုံးတတ်နေတဲ့စိတ်ပီတိအဲ့ဒါလေးကိုကြည်နေပြီးတော့ချမ်းသာနေတယ်ဒုက္ခဝမ်းသာနေတယ်ပီတိချမ်းသာနေတယ်ဒုက္ခအော်ပီတိဒုက္ခနောက်ဧကကတာတည်ငြိမ်ပြီးတော့နေတော့ ဟောအဲ့ဒီလိုတခါတည်းသူ့ရဲ့ဒီပရိပါကနမိတ်ဩဃနမိတ်ပရိကာမနမိတ်ဩဃနမိတ်ပရိပါကနမိတ်ကနေပြီးတော့ဥပ္ပစာရသမာဓိတွေရရပြီးတော့တခါတည်းအဲ့ဒီမှာနမိတ်လေးကနေပြီးတော့တခါတည်းပေါ်ထားတဲ့ပုံကိုယ်တွေကဇန်လန့်ကိုးသွားပြီးဆိုတော့ငြိမ်ပြီးတော့တခါတည်းသူ့ရဲ့ဇန်လေးခံတာပြီးတော့သူကနေသွားပြီးတော့အဲ့ဒါကိုရှုမှတ်ပွားများနေတယ်သူ့အချိန်နေသူ့သူရောက်ရင်အဲ့ဒါပထမဇန်ရမယ်ဒုတိယဇန် တတိယသံစတုထသံပိသမသံဆိုတဲ့ဇာနေရမှာအဲ့ဒါဘယ်လိုမှရမလို့အဲ့နိဝရဏတရား၅ပါးကျင့်စဉ်ပြီးမှရမှာနော်နိဝရဏတရား၅ပါးမကျင့်စဉ်မှာပဲနဲ့မရဘူးဒါကတမထယာနိကဝေကိုဗုဒ္ဓဘုရားရှင်ကိုရောမြတ်ကြီးကပြေးသွားတာဝိပဿနာယာနိကလောက်တဲ့ပုဂ္ဂိုလ်အဲ့နိဝရဏတရား၅ပါးဘလို့ခွာမလဲအဲ့ဒါခွာအဲ့ဒါမခွာပဲနဲ့ကတော့အဲ့ဒီဟိုဘက်မက်ဖို့နေမှသွားမရဘူးကြော်ပြီးတော့ ဘာလို့လဲဆိုတော့និဝရဏဆိုတာအပိတ်အဆို့ကြီးပြောတာအဲ့ဒီအပိတ်အဆို့ဆိုတဲ့အဲ့ဒီនិဝရဏတရား၅ပါးကိုဝိပဿနာယာနိကတက်တက်နဲ့တက်မဲ့ပုဂ္ဂိုလ်လဲ तू ကလည်းအဲ့ဒါကိုဖောက်ထွက်လေ तू ကလည်း तू ဘလို့နည်းနဲ့ဖောက်ထွက်ဖောက်ထွက် तू ကအတုပရှူရင်းနဲ့အဲသွားသွားဓာတ်ရှူရင်းနဲ့သွားသွားនិဝရဏတရား၅ပါးကင်းစင်သွားလိမ့်မယ်ကင်းစင်သွားရင်အဲ့ဒီကနေမှဝိပဿနာဉာဏ်နေဖြစ်မှာပဲဒါကကြတော့မြတ်စွာဘုရားသမထယာနိကလမ်းကြီးအခုပြောတဲ့ဇန်လမ်းကြီးကိုမြတ်စွာဘုရားအကျိုးတရားတွေကိုပြသွားတာ အဲ့ဒီလိုနဲ့တဲ့အဲ့ဒီနိဝရဏတရား၅ပါးတွေကကျင့်စဉ်သွားတဲ့ပုဂ္ဂိုလ်ကစောစောပြောဆိုအကျွေးကင်းတဲ့ပုဂ္ဂိုလ်လို့နော်ထောင်ထဲကလွတ်တဲ့ပုဂ္ဂိုလ်လို့အဲ့ဒီလိုလွတ်လပ်ချမ်းသာပြီးတော့ဒီပုဂ္ဂိုလ်ကသူ့ရဲ့စိတ်မှာဘာမှညင်နွားမှုမရှိတွေးတောမှုတွေမရှိတော့ဘဲနဲ့သူ့ရဲ့စိတ်ကလေးကိုပဲအသာလေးထိမ့်သိရင်းနဲ့အဲ့ဒီကနေမှဆက်ပြီးတော့ဒါနမိတ်ကိုအမိပြုပြီးတော့သူကသူ့တရားတွေတက်သူဆက်ပြီးတော့ရှုပ်သွားရင်းနဲ့ပထမဇန်ချမ်းသာရပါတယ် တယ်နော်အဲ့ဒီမှာတခါတည်းတမာတိတွေရပြီးပထမဇန်ချမ်းသာရတယ်နော်အဲ့ဒီပထမဇန်ချမ်းသာရတဲ့ပုဂ္ဂိုလ်ဟာတဲ့ဘလို့နဲ့တူသွားလဲဆိုတော့ဦးဇင်းတို့စာထဲမှာပြတာတော့ရေချိုးတဲ့အခါမှာကတဲ့မှုန့်ဆိုတာဒါရှစ်ခေတ်ကတော့အဲ့လိုပေါ့ဆက်ပြာမရှိတော့အဲ့ဒါမျိုးတွေလုံပုံပေါက်ပါတယ်အခုခေတ်ကတော့ဦးဇင်းတို့ပြောရင်တော့ဆက်ပြာဒုံးလို့ပါပါပဲဆက်ပြာဒုံးကသူက ဒီထဲမှာရေနဲ့ထိထားလိုက်ရင်အတွင်းထဲမှာအကုန်စိုးနေတာလေဆက်ပြားကဒါပေမဲ့စိုးပြီးတော့သူကဓာတ်ရိုက်ပြိုကွဲကြသွားပြိုတော့ကွဲမကြပါဘူးသူကအမှုန့်နဲ့တေချာလုံးထားတာဆိုတော့လေဆက်ပြားကအဲ့ဒီပုံစံမျိုးပါပဲတဲ့နော်အဲ့ဒီရေချိုးတဲ့ကတဲ့မုတ်ဆက်ပြားမုတ်အစေးဖြစ်စိတ်ဝင်လျက်ရေဟာအဲ့ဒီမှာစိတ်ဝင်နေသလိုပဲတဲ့အစေးဖြင့်ဖွဲ့စည်းလျက်ရှိသလိုပဲအတွင်းအပြင်၌အစေးများပြန့်နှံ့၍ ရေမယိုကြပဲတဲ့ကတဲ့မှုန့်နဲ့လုံးထားတဲ့ဟာကတခါတည်းအဲ့ဒီရေကအဲ့တည်းမှာစီးပြီးတော့လုံးပြီးတော့အပြင်မှာတော့ယိုမကြဘူးတဲ့ကတဲ့မှုန့်နဲ့လှုပ်ထားတဲ့အဲ့ဒီလိုပဲတဲ့နော်အဲ့ဒီမှာနိဝရဏတရား၅ပါးကျင့်စဉ်ပြီးစိတ်အညစ်အကြေးတွေမရှိတော့တဲ့ပထမဇန်ရသွားတဲ့ယဟန်ကလည်းပီတိတဲ့တကိုယ်လုံးကိုချမ်းသာတာတဲ့ဆပ်ပြာနဲ့ရေနဲ့ ရော့ပြီးတော့ဆက်ပြတုံးက ရေတော့စိုးနေတယ်ရေအပြင်မှာထွက်မကြဘူးအဲ့ဒီကတဲ့မုံကအဲ့ဒါမျိုးဖြစ်တတ်ကြတော့ပဲအခု ပထမဇံပီတိချမ်းသာကြီးရထားတဲ့ယဟန်ကလည်းပဲလောကမှာချမ်းသာတယ်ဆိုတော့ကာမဂုဏ်ချမ်းသာဟောဒီချမ်းသာနဲ့ဘာမှရှင်လို့မရတော့ကာမဂုဏ်ချမ်းသာလူချမ်းသာတဲ့နတ်ချမ်းသာကတာတယ်အဲ့ဒီနတ်ချမ်းသာတဲ့မြမာချမ်းသာတွေကတာတယ်မြမာချမ်းသာတဲ့အခုဇံချမ်းသာတွေမက်ချမ်းသာတွေကပိုးတာတယ် နော်အဲ့ဒီလိုဇန်ချမ်းသာတွေကတာလွန်ပြီးတော့ပထမဏပီတိချမ်းသာကြီးကမိမိခန္ဓာကိုယ်တစ်ခုလုံးကို နေရာလက်မရှိအောင်ကို ချမ်းသာနေတာတဲ့နော်ခန္ဓာကိုယ်ကြီးတစ်ခုလုံးကိုဖရဏာပီတိဂွမ်းစီတိဆိုတာတခါတည်းဝါဂွမ်းတစ်ခုကိုထည့်လိုက်တော့စီရက်တက်လိုက်အကုန်လုံးစိုးသွားသလိုပေါ့ဆိုလိုတာတော့လေအဲ့ဒါပီတိတွေအကုန်ဖြာပြီးတော့ကိုတကောလုံးကိုနေရာလွတ်မရှိအောင်ကို ပီတိတွေဖြာပြီးချမ်းသာပါတယ်တဲ့အဲ့ဒါယဟန်ပြုရခြင်းအကျိုးပဲတဲ့ပထမတန်ရတဲ့ယဟန်ဟာအင်မတန်မှချမ်းသာတယ်လူလောကမှာချမ်းသာပါတယ်ဆိုတဲ့စိတ်တွေဥစ္စာယရနာတွေခံစားရတာတဲ့ဘလို့မှနှိုင်းရှင်လို့မရတဲ့အဲ့ဒီချမ်းသာကြီးကိုရမယ်တဲ့အဲ့ဒါနော်အဲ့ဒါပထမတန်ချမ်းသာကိုရတော်မူတဲ့အဲယဟန်တော်တမနာဒုက္ခပါပဲယဟန်တော်ရဲ့တမနာဒုက္ခနော် အဲ့ဒီတမာရီတွေရပြီးတော့ပထမဇန်တမာရီကနေတခါဒုတိယဇန်တမာရီတခါဝိတ္တဝိสารသူ့ကိုအပြစ်မြင်ဩဝိတ္တကြံစီမှုဆိုတာလေးကလည်းဒါအာစိတ်ရဲ့အညစ်အကြေးလေးပဲဒါလေးကိုဖဲဝိสารသုံးတတ်နေရတာကိုဖဲနော်အဲ့လိုတခါတဲ့ဝိတ္တနဲ့ဝိสารအဲ့ဒါတွေကိုဖဲပြီးတော့မှတခါတဲ့သူကတမာရီနဲ့တခါတဲ့ပြန်ပြီးတော့ရှုလိုက်တဲ့အခါကျတော့နော်ဘာဖြစ်သွားမလဲ ဝိတဝိสารပယ်ပြီးတော့ပီတိဒုက္ခဧကကတာတခါတည်းစိတ်ကလေးကတည်ငြိမ်ပြီးတော့အဲ့ဒီမှာ ဖြစ်သွားတဲ့အဲ့ဒီယဟန်တော်တွေအဲ့ဒီကနေမှဝိတဝိสารပယ်တော့ဒုတိယဇံဒုတိယဇံရသွားတဲ့ပုံကိုကြတော့မြတ်စွာဘုရားဥပမာအဖြစ်မြေမစိတ်ထွက်နေတဲ့အလွန်နဲ့တဲ့ရေအိုင်ရေအိုင်ကြီးတိုင်ဟာဘေးကနေမှစီးဆင်းလို့မဟုတ်အတွင်းထဲကသူ့အနတ်သူ ရေတွေကတခါတည်းသူ့အတူစိတ်ပြီးတော့ကြစိတ်ပြီးတော့ထွက်နေအလွန်နဲ့တဲ့နေအိုင်ကောင်းငင်ကကြာသောမိုးရေအရက်လေးမျက်နှာမှာစီဝင်သောမိုးရေမရှိပဲတဲ့မြေမစိန်သောရေဖြင့်သာအေးမြသောရေအိုင်ကြီးဖြစ်ပေါ်တကဲ့သို့တဲ့အပေါ်မိုးရေကြာနေလို့ဆိုဘောင်းပြောင်းပြောင်းဆိုလှုပ်ရှားနေအောင်ပါလေနော်ဒါခါလည်းဘေးကနေမှတော်ကြနေလှုပ်ရှားအခုကြအဲ့လိုမဟုတ်သူ့ရဲ့အတွင်းကနေမှ ရည်မြေတဲ့ကနေမှစိတ်ထွက်တဲ့ရေတဲ့အဲ့ဒီအေးရေကန်ကြီးဟာအေးမြပြီးတော့သူ့အသူစိတ်ရစောင်းရည်လေးတွေနဲ့အေးမြနေတယ်လို့ပဲတဲ့ဒုတိယဇံကိုရထားပြီးတဲ့ယဟန်တော်ကလည်းအဲ့ဒီလိုကို စိတ်တွေဟာအေးချမ်းနေတာအဲ့ဒါတမနာယဟန်ပြုကြရင်အကျိုးပါပဲဒုတိယဇံရသွားတာเนาะယဟန်ပြုကြရင်အကျိုးဒုတိယဇံရပြီးတော့အဲ့ဒီယဟန်ဟာတခါတည်းချမ်းသာပြီအဲ့ဒီချမ်းသာတဲ့ယဟန်တခါ အာဒီဝိတဝိสารပီတိအဲ့ဒါတွေကိုပြန်ဖြုတ်ဖြုတ် ပြီးတော့တခါတည်းအဲ့ဒါနဲ့ချမ်းသာခြင်းဒုက္ခနဲ့အဲ့ဒီကနေမှတခါတည်းပြန်ပြီးတော့ဆက်ပြီးတော့ရှုတတိယသံယတတိယသံရသွားတဲ့ပုဂ္ဂိုလ်ဘာနဲ့တူလဲကြာပြူကြာနီကြာတွေပေါက်နေတဲ့အဲ့ဒီကြာတွေဟာကြာတွေဟာရေနဲ့ကြီးပွားလာကြတယ်ငယ်သောကာလမှရေထဲ၌ပဲရှင်းတန်ကြတယ်ဖွံ့ဖြိုးကြတယ် အဲ့ဒီကြာတွေဟာတပင်လုံးရေနဲ့မထီသောနေရာမရှိအဲ့ဒီရေထဲမှာနေနေတဲ့ကြာတွေဟာတပင်လုံးရေတွေနဲ့တခါတည်းပဲထိဆက်နေသလိုပဲရဟန်းတော်တစ်ပါးရဲ့တတိယဆံရသွားတဲ့အခါကျတော့လေသူ့ရဲ့စိတ်တွေချမ်းသာလိုက်တာအေးမြလိုက်တာကြည်လင်လိုက်တာအေးမြတဲ့ရေနဲ့ပဲနော်ထိတွေ့ပြီးနေရသလိုပါပဲအဲ့ဒီယဟန်ကလည်း မျက်မှောက်ဘဝမှာကိုယ်တိုင်သိမြင်ရတဲ့ထိုးချမြင့်မြတ်တဲ့ယဟန်ဖြစ်ခြင်းရဲ့အကျိုးတရားတွေကိုရတာပါပဲနောက်စတုထဇံဝိတဝိဇာရပေတိဒုက္ခအဲ့ဓာတွေကိုပယ်ပြီးတော့တခါတည်းဧကကတာဒုက္ခကင်းကွာပြီးတော့ဥပ္ပခါသဘောလေးနဲ့ပဲနေတာစတုထဇံကအဲ့ဒီဥပ္ပခါသဘောလေးနဲ့နေတဲ့ပုံကိုကြတော့ဘာဥမာပေးလဲဆိုတော့အဝတ်ဖြူကိုတကောလုံးခြုံထားတဲ့လူဟာတကောလုံး နေရမလက်အောင်ဖြူနေသလိုပဲလူတယောက်ကရေချောပြီးတဲ့ခါကျအဝတ်ဖြူကြီးတကိုယ်လုံးခြုံထားလိုက်တယ်ပေါ့ခြုံထားလိုက်တဲ့အဲ့ဒီအဝတ်ဖြူကြီးဟာတကိုယ်လုံးမှာနေရလက်မရှိအောင်ကိုဖြူနေသလိုပဲတဲ့အခုစရုဒ္ဒဇံတမာတိနဲ့ဥပ္ပခါသဘောကို ရထားတဲ့ပုဂ္ဂိုလ်ကလည်းနော်ဒုက္ခကင်းกว่าပြီးတော့ပထမပီတိချမ်းသာတယ်ဆိုတာတကယ်ဒီဥပ္ပခါဝေနာချမ်းသာတာမမိသေးဘူးနော်အဲ့ဒီမှာဥပ္ပခါနဲ့ ဝေဒနာနဲ့သူ့ရဲ့ဒီမှာစတုထဇံတမာတိနဲ့ချမ်းသာသွားတဲ့ပီတိတို့ဒုက္ခတို့အကုန်ခွာပြီးတော့ချမ်းသာတဲ့ချမ်းသာမှာအင်မတန်မှချမ်းသာဖြစ်ပါတယ်တဲ့အဲ့ဒါဒီယဟန်ပြုရခြင်းရဲ့မျက်မှောက်အကျိုးပါတာမညဖလာတို့မှာဒါဇံလေးပါရရင်ယဟန်ဒီချမ်းသာတယ်နော်အဲ့ဒီဇံလေးပါနေပြီးတော့တခါအဲ့ဒီယဟန်တော်ဟာတဲ့ မြတ်စွာဘုရားသာသနာတော်တွင်မှာစတုဒ္ဒဇံကိုရရှိပြီးတဲ့အခါကျတော့အဲ့ဒီမှာတွင်ဥပမာဘာပေးလိုက်လဲဆိုတော့ဥပမာအပြင်အလွန်လှပတဲ့ရှင်းမြောင်ရှိတဲ့မှန်ကြီးနော်ရှင်းမြောင်ရှိတဲ့ကောင်းမွန်စွာ ပြုလုပ်ထားတဲ့ကြည်လင်တဲ့ကြောက်မြဲ့ရွယ်ယရနာနော်အဲ့ဒါမျိုးကြီးကိုတဲ့အတွင်းထဲမှာကြိုးတွေနဲ့ခြေထားတယ်နော်အဖြူကြိုးအနေကြိုးအဟွာကြီးကလည်းရှင်းမျက်နာလည်းကြည်လင်တောက်ပါနေတော့ ကျိုးဟာကြည့်လိုက်တာနဲ့ဒါအဖြူဒါအနီဒါအဝါဆိုတာအကုန်သိတယ်ယဟန်ဒီလည်းပဲတဲ့စရုဒ္ဒဇာနဲ့ပြည့်စုံတဲ့အခါကျဝိပဿနာဉာဏ်ရရှိရန်အာထုတ်တဲ့အခါတွေးတော်ဆင်ញင်သောအခါငါဤယုတ်သေးတဲ့မဟာဘုတ်လေးပါအစုဝေးကြီးဖြစ်၏တမာရိယာအားကောင်းနေတဲ့အခါကျတော့ခန္ဓာကိုယ်ကြီးကြည့်လိုက်တဲ့အခါကျတော့အော်ပထဝီဓာတ်တေဇောဓာတ်အာဘောဓာတ်ဝါယောဓာတ်ဆိုတဲ့ အော်ဓာတ်ကြီးလေးပါမဟာဗုဒ္ဓယုတ်သဘောတွေပါလားလို့ယုတ်ပေါ်မှာကြည့်မြင်တယ်တဲ့စောတော့ရှင်းမြောင်ရှိတဲ့ယရနာပေါ်မှာ အဖြူကျိုးအနီကျိုးအဝါကျိုးကိုခြိထားရင်မှန်ကလည်းအသားလည်းဟိုကယရနာကြီးကလည်းကြည်လင်တောက်ပါနေလို့ကျိုးတွေကိုကောင်းကောင်းအဖြူအနီသေးသေးချာချာမြင်ရတယ်လို့ပဲတဲ့နော်အခုလည်းအဲ့ဒီတမာတိနဲ့ခန္ဓာကိုယ်ပြန်ကြည့်တာပြောတာ တမာတိနဲ့ခန္ဓာကိုယ်ကို ပြန်ကြည့်လိုက်တဲ့အခါကျဥစ္စံတော်ဒကာဒကမတွေရဲ့ခန္ဓာကိုယ်ကြီးထဲမှာတဲ့ဘာတွေရှိလဲမဟာဘူတယုံတဲ့ဓာတ်ကြီးလေးပါအစုဝေးကြီးအမိဖတို့မှာပေါက်ဖွားခဲ့တယ်နော်အစာရေသာတို့ဖြင့်မိမိခန္ဓာကိုယ်ကြီးနေတိုင်းစားစားစားစားပြီးကြီးထွားစေခဲ့ရတယ်နော်အမြဲတမ်းနှိမ့်နေပေးရတယ်အမြဲတမ်းဆေးတွေနဲ့လိမ့်ပေးရတယ် အမျိုးမျိုးဖောက်ပြန်ပြက်စီးနေတာတဲ့ပူတက်လက်လာပြန်ပြီအေးတက်လက်လာပြန်ပြီထုံတက်လက်လာပြန်ပြီကြိုက်တက်လက်လာပြန်ပြီနော်အမျိုးမျိုးဖောက်ပြန်နေတယ်ပြောင်းလဲနေတဲ့ရုပ်တရားတွေဟာမမြဲပါလားပူတက်လက်တောက်တက်လက်တင်းတက်လက်ထုံတက်လက်ကျင်းတက်လက်ကြိုက်တက်လက်အမျိုးမျိုးဒီရုပ်တရားတွေကဖောက်ပြန်နေရပါလားပြောင်းလဲနေရပါလားအဲ့လိုရှုရမှာတဲ့ဒါစတုထဇံရပြီးတဲ့ပုံကိုရဲ့ရှုွက်ရှုနည်းကိုမြတ်စွာဘုရားဒီနေရာမှာပြောပြသွားတာနော် စတုထဇန်ရပြီးတဲ့ပုဂ္ဂိုလ်ကခန္ဓာကိုယ်ပြန်ဆင်ញင်တာစောသောကဇန်လေးပါးရလို့ तू ကမရသေးဘူးနော်မက်ဖို့မပေါက်သေးဘူးနော်ရှင်ဒေဝရကအခုဇန်လေးပါးကိုရပြီးအဘိညာဉ်တွေထိရတာဇန်လေးပါးနေပြီးအဘိညာဉ်တွေထိရတာတော့မှရှင်ဒေဝရကအခုငရက်ပြန်ဆင်းသွားတာဒါကဇန်ဟာ तू ကတမာရီရယုံမဲ့ရှိသေးတယ်မက်ဖို့မပေါက်သေးဘူးဒါပေမဲ့မက်ဖို့ပေါက်ဖို့ရအတွက်မြတ်စွာဘုရားအဲ့ဒီတမာတိဟာ ဝိပဿနာဘက်ကိုဟဲ့လို့ရှုသွားမယ်ဆိုရင်စတုထသံတမာတိကနေဝိပဿနာ ရှုသွားတဲ့အပိုင်းကိုဒီမှာပြတာခန္ဓာကိုယ်ကြီးကိုညာနဲ့ကြည့်လိုက်တဲ့စောစောပြောပြောတဲ့အဲဒီရှင်းမြောင်ရှိတဲ့ကြောက်မြဲ့ရဲ့ယတနာကြီးကိုတတ်ဆင်ထားတဲ့နော်အနီအဝါသို့မဟုတ်တဲ့အညိုဆိုတဲ့ကြိုးတွေကိုနော်အဲ့ဒါကိုသေးသေးချာချာထင်ထင်ရှားရှားမြင်ရတယ်လို့ပဲတဲ့အခုမိမိရဲ့ခန္ဓာကိုယ်ကြီးမှာကြည့်လိုက်တဲ့အခါကျတော့လေမဟာဘူတဆိုတဲ့ အဲမဟာဘုတ်ဓာတ်ကြီး၄ပါးကိုလည်းမြင်တယ်တဲ့။အော်တင်တလဲတောင်းတလဲအော်ဒါပထဝီဓာတ်ရဲ့သဘောပါလား။လာပြန်ပြီပူတလဲအေးတဲ့အော်ဒါတေသောဓာတ်ရဲ့သဘောဒိတ်ဒိတ်ဒိတ်ဒိတ်ရဲရဲရဲရဲရွာရွာရွာမောင်းအော်ဒဝါရော့ဓာတ်ရဲ့တွန်းကန်သဘောတွေပါလား။အော်ယိုစီဖွဲ့စည်းတာကအာဘောဆို။အော်ဓာတ်ကြီး၄ပါးမဟာဘုဒ္ဓရုပ်ပါလားလို့သူကပိုင်မိုင်ခြားခြားကြီးကိုသူ့ရဲ့ဉာဏ်နဲ့မြင်နိုင်တယ်တဲ့။ဘာကြောင့်မြင်တာအဲ့တမာတိရှိလို့မြင်တာပါတဲ့။ နော်တမာတိရှိသည့်အတွက်အဲ့ဒီယောဂီပုဂ္ဂိုလ်ဟာအဲ့ဒါမြင်ပြီတဲ့အဲ့ဒါမြင်တဲ့အခါကျတော့ခန္ဓာကိုယ်ကြီးဩဒီခန္ဓာကိုယ်ဆိုတာအမေဖေတို့ဆိုတဲ့အကြောင်းကြောင့်ပေါင်းစုံပြီးတော့ဖြစ်ရတာငါနေ့စဉ်စားနေတဲ့အစာတွေအာဟာရတွေကြောင့်မို့တရက်တရက်ဆက်ဆက်ပြီးတော့အသက်ရှင်ပြီးတော့ဒီခန္ဓာကြီးကြီးထွားနေရတာဒီခန္ဓာကြီးကမမြဲပါလားပူတလဲအေးတလဲတင်းတလဲတောက်တလဲထုံတလဲကျင်းတလဲဒိတ်ကလေးရိတ်ကလေးရွာရွာမွားမွားရှိန်ရှိန်ဖိမ့်ဖိမ့် တရိပ်ရိပ်တရွာရွာတမောမောနဲ့ဒီခန္ဓာကြီးကဖောက်ပြန်နေပါလားပြောင်းလဲနေပါလားပျက်စီးနေပါလားလို့ရုပ်ရဲ့မမြဲခြင်းဖောက်ပြန်ပြောင်းလဲခြင်းကိုအဲ့ဒါမျိုးမြင်အောင်ကြည့်ရမယ်တဲ့မမြဲခြင်းเนาะအဲ့ဒါတွေကိုပျက်စီးခြင်းသဘောเนาะအဲ့ဒါတွေကိုရုပ်ကိုမြင်အောင်ကြည့်ပြီးတော့ငါရဲ့စိတ်ကလည်းဒီတိုင်းပဲဒီခန္ဓာကိုယ်နဲ့ဆက်ဆက်ပြီးမိတွေ့နေတာပါလားစိတ်ဆိုတာမျက်စိနဲ့အစင်းနဲ့တိုက်လို့ပေါ်လာတယ်နားနဲ့အသံနဲ့တိုက်လို့ပေါ်လာတယ်မြင်သိသိပေါ်တယ်မျက်စိနဲ့အစင်းနဲ့တိုက်ရင် နားနဲ့အသံနဲ့တိုက်ရင်ကြားသိသိပေါ်တယ်နှာခေါင်းနဲ့အနံနဲ့တိုက်ရင်နံသိသိပေါ်တယ်နော်အဲ့ဒီလိုတခါတည်းမြင်သိသိကြားသိသိနာသိသိထိသိသိမပေါ်ရင်တွေးသိသိပေါ်တယ်ဟောပေါ်နေတဲ့အာယုံတွေကသူ့အနဲ့သူအကုန်သူ့အသူပေါ်နေတာတွေဟာ သူအလိုလိုပေါ်တာမဟုတ်ဘူးအဲ့ဒါကအဲ့ဒီရုပ်ကိုမှီပြီးပေါ်နေတာတဲ့ရုပ်မရှိရင် तू ကမှီတရားမရှိဘူးလေဥဒင်းတော့ဒီမြေကြီးမရှိရင်ဥဒင်းတော့ဒီပေါ်ဘယ်လိုလုပ်ရပ်တည်လို့ရမလဲ ဦးဇင်းတို့မြေကြီးမရှိဦးဇင်းတို့အိမ်လဲဆောက်လို့မရဘူးဟုတ်တယ်မလားဒီမြေကြီးရှိလို့ဒါလေဦးဇင်းတို့ရက်တည်လို့ရတယ်အိမ်နေဆောက်လို့ရတယ်အဲ့ဒီလိုပဲဒီနန္တရားကလည်းဒီအခုကာမဘုံမှာပေါ့ဒါကဟောအတ္တညတဘုံကိုပြောတာမဟုတ်ဒီကာမဘုံမှာကြတော့သူကအခုဦးဇင်းတို့ကဒီရုပ်ပေါ်မှာမိပြီးနေတာဟောအတ္တညတဗြဟ္မာရာဇံရအရှင်ကြောင့်မဟုတ်သူကနန္ဒီပဲတက်တက်သွားတည်တဲ့ဘုံဖြစ်တာဦးဇင်းတို့ဒီကာမဘုံတွေမှာကြတော့တီးလို့မရဘူးရုပ်နဲ့နာနဲ့တွဲနေတာရုပ်ပေါ်မှာနာကမှီးနေတာ အဲ့ဒါမင်းနေတဲ့ဟာလေးကိုတဲ့အော်ဒီနံတရားဆိုတာဒီခန္ဓာကိုယ်ဒီယုတ်ကြီးနဲ့ဆက်ဆက်နေတာပါလားဆက်ဆက်နေတဲ့အဲ့ဒီနံသဘောတွေဟာနော်အတိညာအမြင်တွေဟာဘာလဲသူကလည်းဆက်ဆက်ပြီးတော့သိပြီးတော့ပြက်နေတာယုံနဲ့ဆင်းနဲ့တိုက်တယ်မြင်သိသိပေါ်တယ်ပေါ်ပြီးပြတ်တယ်ကြားသိသိပေါ်တယ်ပေါ်ပြီးပြတ်တယ်နံသိသိပေါ်တယ်ပေါ်ပြီးပြတ်တယ်စားသိသိပေါ်တယ်ပေါ်ပြီးပြတ်တယ်အဲခန္ဓာမှုတွေကလည်းဒီတိုင်းပဲเนาะအဲ့တော့ ခံစားတဲ့သဘောတွေကလည်းခံကောင်းတာလေးခံစားခံစားပြက်ဆိုးတာလေးလည်းခံစားပြက်ကောင်းတာလေးလည်းခံစားပြက်အလဲလာလေးခံစားပြက်ဝေဒနာတွေကလည်းသူ့အတူခံစားပြက်နေတာတင်ညာတွေကလည်းတခါတည်းယောက်ျားမိန်းမခွဲကြောင်ကြက်နဲ့ပူတယ်တောက်နဲ့တင်းနဲ့ထုံနဲ့ကျင်းနဲ့ဆိုတင်ညာတွေကလည်းဖြစ်ပြီးပြက်နေ။အော်စေတနာသင်္ခါရတွေလောဘဒေါသမောဟတွေဥပါဒံတရားတွေအကုန်လုံးကလည်းဖြစ်ပြီးပြက်နေတာ။အဲ့တော့နန္တရားတွေကလည်းဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ပဲနန္တရားတွေကလည်း ဖြစ်ပြနေတယ်ယုတ်တရားလည်းဖြစ်ပြနေတယ်လို့ယုံနာနေဖြစ်တာတွေပြတ်တာတွေအဲ့ဓာတွေကိုသတ္တုဒ္ဒဇံရပြီးတော့ယောဂီကယုံနဲ့နာနဲ့အပေါ်မှာတင်ပြီးတော့ရှုပါတယ်တဲ့ယုံနဲ့နာနဲ့အပေါ်မှာတင်ပြီးရှုတာအဲ့လိုယုံနာပေါ်မှာအဲ့ဓာတွေတင်ပြီးတော့ရှုပြီးတဲ့အခါကျတော့ဒီယဟန်တော်ကတမာတိတွေကအားကောင်းလာပြီအားကောင်းလာတဲ့အခါကျတော့ तू ကဘာတွေထပ်ပြီးတော့ဖြစ်သွားလဲဆိုတော့အဲ့ဒီသတ္တုဒ္ဒဇံရရာကနေပြီးတော့အဲ့ဒီယဟန်ရဲ့ စိတ်တွေဟာအင်မတန်မှနူးညံ့လာတယ်တန်ရှင်းလာတယ်တုံလုံးချင်းကင်းတယ်နော်စတုထသံရဲ့သဘောတွေနဲ့ပြည့်စုံပြီးတော့စတုထသံရတဲ့ပုဂ္ဂိုလ်ကအခုပြောသလိုအသက်တောင်မှမရှူတော့ဘူးဆိုတာပဲစတုထသံရသွားပြီဆိုရင်နော်အသက်ရှူတွေရပ်သွားတယ်အဲ့ဒါမျိုးဖြစ်တဲ့ပုံကိုယ်တွေဆိုတော့တည်ငြိမ်ပြီးအေးချမ်းပြီးတော့မှတခါတည်းဖြူစံမြတ်မှာ ထွက်နေတဲ့အညွန့်နာအဲ့ဒါလေးကိုဆွဲထုတ်လိုက်တဲ့ကဲ့သို့ တဲ့ဒအိမ်မှဓာကိုတက်တက်ဆွဲထားလိုက်ရင်ဓာကတက်တက်ဒအိမ်ဓာအိမ်ကတက်တက်ဖြူစံမြက်ကတက်တက်ဟိုးအောက်ကကြံနေတာတက်တက်ဖြစ်တယ်လို့ပဲတဲ့တခါတဲ့ငွေအရေးကွန်တခါတဲ့ချွတ်ထားတယ်လို့ငွေရတက်တက်အရေးကွန်ကျွတ်နေတာကတက်တက်ဖြစ်တယ်လို့တဲ့အဲ့ဒီယဟန်ရဲ့စိတ်ကလည်းအဲ့ဒီမှာတွင်ရှုမှတ်တာတွေပွားများတာတွေတမာတိတွေကအားကောင်းလာတဲ့ခါကျတော့ ကြည်လင်ပြီးတော့တောက်ပပြီးတော့လာတယ်တဲ့အဲ့ဒီကြည်လင်တောက်ပလာတဲ့အဲ့ဒီပုံကိုရဲ့မနောမယိတ်တိဆိုစိတ်ရဲ့စွမ်းအားတွေနော်အဲ့ဓာတွေအကုန်ပြည့်လာတဲ့အခါကျတော့အဲ့ဒီယဟန်ဘာတွေလုံနိုင်လဲဆိုတော့တဲ့နော်ယဟန်ရဲ့သူ့ရဲ့တန်တာမှာ စတုဒ္ဓဇာနေရပြီးတဲ့အဲ့ဒီရဲ့ပုံကိုရဲ့တန်မှာစိတ်တကောတွေဖြစ်ပေါ်လာတယ်နော်စိတ်တကောတွေထပ်မှန်ပြီးတော့ဖြစ်ပေါ်လာတယ် အဲ့ဒီရဲ့စိတ်တွေကိုနိုင်နှင်းအောင်ထပ်ပြီးတော့စ조사ပြီးတော့ပွားများအားထုတ်လိုက်တဲ့အခါကျတော့စိတ်ကနုညံ့လာတယ်အဲတန်ရှင်းလာတယ်နုညံ့တန်ရှင်းလာတဲ့သဘောရှိတဲ့အဲ့ဒီစိတ်ကိုတဲ့မိမိအလိုပါအောင်သူကတခါတည်းအဲ့ဒီမှာမြက်လာစွာသောမြေကိုမိမိအလိုရှိသောအိုးကွက်ပုံစံအမျိုးမျိုးပြုတ်လောက်တကဲ့သို့တဲ့နော် မြင်ညက်ကိုပညာရှင်အိုးလောက်တဲ့လူတယောက်ကမြင်ညက်တွေကိုယူပြီးတော့ကိုယ်ခွက်ကိုသေးသေးချာချာပြင်ဆင်ပြီးတော့လောက်တလို့တဲ့ဆင်စွယ်ရှိတဲ့ပညာရှင်တွေကလည်းဆင်စွယ်လောက်တဲ့ပညာဆင်စွယ်တွေကိုတခါတည်းဆင်စွယ်ဗပုတွေထူကြတယ်နော်အဲ့ဒါမျိုးတွေရွှေပရိန်တွေကလည်းသူ့ရဲ့ရွှေတွေကောင်းမွန်စွာလောက်ကြသလိုထော်ရန်ကလည်းပဲမိမိရဲ့စိတ်တကောနဲ့နော်တိုက်ရောက်တွေကနဲ့မိမိပုံစံ အများအားဖြင့်၎င်းတဲ့မိမိရဲ့ခန္ဓာကိုယ်ကနေမှတခါတည်းအမျိုးမျိုးဖန်သင်းတာအမျိုးမျိုးကြိုက်တာတွေစိတ်တကိုးတွေအကုန်လုံးလို့ရနော်စိတ်တကိုးတွေနေရလာတွေကိုကင်တွယ်မလားနော်မိမိမြေရှိုးမလားတကိုးပြန်မလားနော်မြမပြေကိုသွားမလားအကုန်လုံးလို့ရတယ်တဲ့ဒီဟောမှာတော့ဟောဒကာကြီးတယောက်ကထင်းနေထမ်းပြီးတော့လာတာ ဟောဟဲဟောဟဲဟောဟဲဟောဟဲနဲ့ထင်းနေထမ်းလာတော့ကိုရင်လေးနှစ်ပါးစတယ်ကိုရင်လေးကိုတော့အဖေကြီးအာကိုတော့အဖေပါဆိုတာတော့တော့တခါကြီးဆိုတော့စတာပေါ့နော်ထင်းနေထမ်းလာတာဆိုတော့ကိုရင်နှစ်ပါးကိုတော့အဖေကြီးပါကိုတော့အဖေကြီးနဲ့တပါးနဲ့တပါးစတော့ဟိုကကြားတယ်အဲငါတော့စနေတာကိုရင်လေးတွေတော့ငါဟိုတုန်းကရှိခဲ့တဲ့အစွမ်းစားလေးအကြောင်းတော့ပြောပြဦးမှာဆိုပြီးတော့ကိုရင်လေးတွေရှေ့မှာထင်းချောင်းကြီးတွေဘုံဆိုပြက်ချ ပြစ်ချပြီးတော့ထင်းခုတ်ထားတဲ့လက်ကမဲချိတ်ပေတုနေတာဟိုဒါလည်းဓာကင်ထားတော့လက်တွေကလည်းပေါက်ပြဲလို့တေချာကွင်လေးတွေထိုင်းချက်ခိုးပြီးတော့မှကွင်တို့ဖျားတဲ့တပည့်တော်ရဲ့ဟောဒီလက်တွေကြည်တော်မူပါဖျားနုသလာကြဟာတခါကြီးကြားလိုက်တာတခါကြီးလက်တခါတည်းသင်းသင်းရဲနဲ့လောက်ကြိုက်စားတော့ကြားနာပေါ့တခါကြီးမှန်ပါဖျားဟောဒီလက်တေချာကြည်တော်မူပါဖျား ဟောဒီလက်နှစ်ဖက်ကအရှင်ဘုရားတို့ကောင်းကင်မှာမြင်နေရတဲ့နေရလတွေဟောလို့ဟာဒီလက်နဲ့တပြီးတော့ကင်တွယ်ပြီးသုံးသပ်ခဲ့တာပါဖေဟာတဲ့နော်အပိသမဇန်လျှောပြီးအိမ်အောင်ကြပါတာနော်လူထွက်သွားတာနော်အရင်တော့ကအဲ့ဒါမျိုးတွေတောင်မှသူကရခဲ့ဘူးတဲ့ပုဂ္ဂိုလ်တဲ့ဒါအဲ့ဒါကြောင့်မြတ်စွာဘုရားကသတ္တဝတန်သမารီရရှိပြီးသွားတဲ့ပုဂ္ဂိုလ်တွေရဲ့စွန့်အင်နေတဲ့နော်မြေကြီးအောင်မှမြေရှိုးမလား နော်တခါတည်းတကောဇံနေအကုန်လုံးမလားအကုန်လုံးနိုင်ပါတယ်တဲ့နေနေလာတွေကိုလည်းအကုန်ကောက်ကိုက်တွယ်နိုင်ပါတယ်နော်မြမပြည်ထိဤမိမိရဲ့ခန္ဓာကိုယ်ကြီးကိုကြီးထွားအောင်လုံးမလားခန္ဓာကိုယ်ကြီးကိုကြီးသွားအောင်လည်းလုံးလို့ရပါတယ်နော်ခန္ဓာကိုယ်ကြီးကိုကြီးသွားအောင်ဒါဒါလေးနဲ့ပတ်သက်လို့ဥစဉ်ဘဝမှာအဖြစ်ပြက်လေးတခုအဲ့ဒါဖျားကြတော်ရင်းနဲ့ဖြစ်တယ်ဒါဟိုအခုတရိယာလို့ပါမြမပြည်ထိခန္ဓာကိုယ်ကြီးကို စိတ်တကောရှိတဲ့ပုဂ္ဂိုလ်ကြီးအောင်လုပ်ရင်လုပ်လို့ရတယ်ဆိုတာလေးနဲ့ပတ်သက်လို့ဖះရှင်မှာဆောင်းတော်လေးထိုင်ပြီးတော့ဖះကိုကြော့နေရင်းနဲ့အဲစိတ်ကခန္ဓာကိုယ်ကြီးကြီးသွားတာเจ้าကြီးနဲ့တခုအပြစ်လို့ဖြစ်ခဲ့ဘူးတယ်ဒါစိတ်စိတ်တကောမြန်နော်သူ့အတူဒါတရားထိုင်နေရင်တော့မဟုတ်ဖះကြော့နေရင်စိတ်ကတမာရီကတည်ကြည်သွားပြီခန္ဓာကိုယ်ကြီးအဲ့ဒါမျိုးကြီးဖြစ်သွားတာအပြောအခုဒီမှာမြတ်စွာဘုရားပြောတာဗြဟ္မပြည်ထိခန္ဓာကိုယ်ကြီးကြီးထွားအောင်လုပ်မလားတဲ့ မိမိခန္ဓာကိုယ်ကြီးကိုအကြီးကြီးလဲလှုပ်လို့ရတယ်ခန္ဓာကိုယ်တယောက်ထက်နေတထောင်ဖက်လို့ရတယ်တထောင်ဖက်လို့ရတယ်တသိန်းဖက်လို့ရတယ်မိမိကြိုက်တယ်လို့တကောအိဒီဘတ်တွေကိုအကုန်ဖန်ဆင်းနိုင်တာတွေလှုပ်လို့ရပါတယ်အဲ့ဒါလည်းပဲမျက်မှောက်ယဟန်တော်ရဲ့အဲ့ဒါယဟန်ပြုရခြင်းရဲ့အကျိုးတရားပါတဲ့မျက်မှောက်ယဟန်ပြုရခြင်းအကျိုးတရားနော်အဲ့ဒီအနေမှာစတုဒ္ဒသံတမာရီရပြီးတဲ့နောက်ပုဂ္ဂိုလ်တယောက်ကသူ့ရဲ့စိတ်ကိုနူးညံ့အောင်လုပ်တော့ စီသံမယောသံခယုသင်းသံတဲ့အဲ့ဒီအတန်တွေကြားတဲ့လူဟာသူရိယာသံတွေကိုကြားတဲ့အခါကျတော့အော်ဒါတော့ဘာသံညာသံဆိုတာအကုန်ခွဲခြားနိုင်တယ်လို့ပဲတဲ့နော်နတ်တို့ဤနားနဲ့တူသောအကြတဲ့ကိုဒိဗ္ဗသောတာရတယ်ဟောအဝေးကြီးရဟာဒီအဲ့ဒါတွေလည်းဒီကနေပဲဘာပြောနေရစားသူအကုန်သိတယ်ဟောအဝေးကြီးမှာနတ်ပြည်မြမပြည်မှာတရားမို့မြမပြည်ကမြမကြီး ဘကဗြဟ္မာကြီးကသူ့ရဲ့တပည့်တွေကိုဟာဒါမအိုရဘုံကြီးမနာရဘုံကြီးမသေးရဘုံကြီးဆိုပြီးတော့ဗြဟ္မာပြည်မှာပြောနေမြတ်စွာဘုရားဒီကကြားတာပဲလေဒီကကြားလို့မြတ်စွာဘုရားဗြဟ္မာပြည်ကြွပြီးတော့မအိုမနာမသေးဘုံသာမဟုတ်ဘူးဆိုတော့အဲ့ဒါဒိဗ္ဗသောတာနဲ့ကြားတာနော်ဒိဗ္ဗသောတာနဲ့နတ်နာရှိတဲ့ပုဂ္ဂိုလ်အဲ့လိုကြားနိုင်တယ်နော်အဲ့ဒီနတ်ရနာဟာကြားနိုင်တယ်ခယူသင်းတန်ကအဝိယကြားလိုက်အောင်ဒါတော့ခယူသင်းတန်ပဲဒါတော့နှဲတန်ပဲစိုင်းတန်ဘုံတန်ဆိုတာ ခွဲတတ်သလိုပါပဲတဲ့အကုန်လုံးခွဲပြီးတော့ကြည်နိုင်ပါတယ်တဲ့နော်နောက်ပြီးတော့ဦးဇင်းတို့နောက်ထပ်တကောဇံနေတဲ့စရုဒ္ဓဇံရပြီးတဲ့ပုံကိုဟာနော်အဲ့ဓာတွေကိုထပ်ပြီးတော့သေးသေးချာချာကြိုးစားပွားများအားထုတ်မယ်ဆိုရင်တဲ့ဒီပုံကိုတွေဟာဘာဖြစ်လာမှာလဲစတုဒ္ဓဇံရဲ့စွမ်းအားကြောင့်နော်ဒိဗ္ဗစကုညာနတ်မျက်စိကဲ့သို့မြင်နိုင်တဲ့ညာနဲ့အဝဲတွေအနည်းတွေ နော်နတ်တော်ဤနာနော်အဲ့ဒီအနေမှာနတ်တော်ဤအခုပြောတယ်ဒိဗ္ဗဇက်ကုဆိုနတ်တော်မျက်စိနတ်မျက်စိကဲ့သို့ပဲတဲ့နော်အကုန်လုံးအဲ့ဓာတွေကိုမြင်စေနိုင်တယ်နောက်ပြီးတော့ပုပ္ပေနိဝါဒနုတတိညာဘဝတွေဆယ်ဘဝဘဝတရားဘဝတထောင်ဘဝတသိန်းကိုအကုန်လုံးပြန်ပြီးတော့ကြည်နိုင်တယ်တဲ့နော် မိမိရွာမှတခြားရွာသို့ခဏအလဲသွားသောသူသည်တဲ့မိမိရွာအားပြန်ရောက်သောထိုရွာ၌မိမိနေခဲ့သောရက်ခဲ့သောထိုင်ခဲ့သောနေခဲ့သောနေရာများကိုပြန်ပြီးချက်ချင်းပြန်သိသလိုပဲဒီရွာနေပြီးဟိုဘက်သွားတယ်အလဲသွားရနေပြန်လာတယ်ဒီရွာမှာငါဘယ်နှနေခဲ့ဘယ်နှနေအကုန်ပြန်သိတာပေါ့တဲ့အဲ့ဒီလိုပဲတဲ့နောက်ဘဝနေဝါသောနောက်တတိညာနဲ့ဘယ်ဘဝမှာတော့ငါတော့ဘာဖြစ်တယ်ဆိုတာအကုန်လုံးကိုပြန်ပြီးတော့သိနိုင်ပါတယ်တဲ့နော် နောက်ပြီးတော့တတ္တဝါတွေရဲ့အသေးဆုံးခြင်းပြန်လည်မွေးဖွားခြင်းနော်သရုတ်ထသာရရှိပြီးတဲ့အဲ့ဒီပုံကိုယ်တွေဟာနော်တခါတည်းတတ္တဝါတွေသိခြင်းမွေးဖွားခြင်းသူတို့ရဲ့လာယာဘုံဘဝအဲ့ဒါတွေကိုလည်းအကုန်လုံးဒိဗ္ဗစကုညာနဲ့အကုန်လုံးမြင်နိုင်တယ်နော်ဒိဗ္ဗစကုညာနေနဲ့တတ္တဝါတွေကကံလျောက်ဖြစ်ပေါ်နေတာတွေကိုနော်အဲ့ဒီလိုတခါတည်းသူ့ရဲ့ရရှိနိုင်တဲ့ယဟန်ရဲ့အကျိုးတွေပါပဲတဲ့အဲ့ဒါတွေဟာယဟန်တော်ဘဝမှာ ဒီတရားတွေအားထုတ်ရင်အတိတ်ကိုလည်းအကုန်မြင်နိုင်တယ်အနာဂတ်ကိုလည်းမြင်နိုင်တယ်နော်သိပြီးတဲ့ပုံကိုယ်တွေလည်းအကုန်သိနိုင်တယ်အဲ့ဒီဟာတွေရရှိနိုင်တဲ့အကျိုးတရားတွေရပါနိုင်တယ်တကားတော့တဲ့နော်နောက်ပြီးတော့အတောတရား၄ပါးတို့ဤကုံဆုံးခြင်းအော်ခြင်းနာခြင်းမှာလွတ်မြောက်သည့်ဉာဏ်အားထမှန်၍ကျင့်ကြံ၍ရရှိသောယဟန်၏အကျိုးကျေးဇူးတဲ့စောသွားလို့တခါတည်းတရားတွေအားထုတ်လာရင်းနဲ့တမာတိတွေကတက်တက်တက်တက်လာပြီးတော့ နောက်ဆုံးကြတော့အဲ့ဒီယဟန်တော်ဟာသူ့ရဲ့စိတ်တွေကကြည်လင်တောက်ပါပြီးတော့တန်ရှင်းနေတယ်ဂျိုင်ဝမ်အတွင်းမှာရှိတဲ့ကြည်လင်တန်ရှင်းသောရေကန်ထက်ရှိ ရေတွေဟာရေနေတတ္တဝါတွေခရုသေးတွေရောက်သွားရောက်သွားတွေဟာတေချာကြည်လင်စွာ မြင်တွေ့နိုင်ရသလိုပဲဟောအင်မတမကြည်လင်နေတဲ့ရေအဲ့ဒီရေကန်ကြီးထဲမှာအောက်မှာကြည်လိုက်ဟာငါးတွေလည်းဟိုမှာသွားနေတာဟိုမှာရောက်ရောက်သွားတယ်ရှိတယ်ဟိုမှာလိတ်တယ်ရှိတယ်ဟဲ့ဆိုတာ အကုန်လုံးမြင်နေရတယ်လို့ပါပဲတဲ့ကာမဂုဏ်တရားတွေအဲ့ဒီယဟန်လည်းကာမဂုဏ်တရားမှာဆွဲမှတ်နေခြင်းကာမတဝဇန်တရားတွေ၌ဆွဲမှတ်နေခြင်းဘဝတဝတိလျက်နဲ့အမှားအဖြစ်ဖြစ်ရှုမြင်ခြင်းကာမဆွဲဖြစ်ခြင်းဒိဋ္ဌာတဝသစ္စာလေးပါးတရားကိုမသိပဲဘဝအဖြစ်အမြဲဖြတ်တန်းနေရခြင်းဆိုတဲ့အဝိဇ္ဇာတဝတိဟုသောအတဝတရား၄ပါးကုန်ရာသစ္စာ၄တန်တရားမှန်ကိုအဲ့ဒီယဟန်တော်ဟာသိမြင်လို့ ကိလေသာအသဝကုံပြီအဲ့ဒါဒီယဟန်ဖြစ်ရပြုရခြင်းရဲ့အကျိုးကျေးဇူးပါတဲ့နောက်ဆုံးတော့ကိလေသာအာသဝတရားကုန်ခန်းခြင်းပါပဲเนาะအဲ့ဒီကိလေသာတွေအကုန်ကုန်ခန်းသွားတယ်ယဟန်ကနောက်ဆုံးအကျိုးတရားပဲတဲ့ဒကာတော်မင်းကြီးငါဖျားသာသနာတော်ရဲ့အတွင်းမှာယဟန်တော်တွေယဟန်ပြုကြတယ်အဲ့ဒီယဟန်ပြုကြတဲ့ယဟန်တော်တွေဒီအခုပြောတဲ့အကျိုးတရားတွေအကုန်ရတယ် ဇန်တရားတွေလည်းရမယ်မတရားတွေလည်းရမယ်ဖို့တရားတွေလည်းရမယ်လောဘတွေကင်းမယ်ဒေါသတွေကင်းမယ်မောဟတွေကင်းမယ်ကိလေသာနိဝရဏတရားတွေအကုန်ကင်းစိတ်သွားပြီးတော့အောခြင်းနာခြင်းသေခြင်းဒုက္ခတွေကင်းရာဖြစ်တဲ့အသင်္ခတတနိဗ္ဗာန်ကိုရနိုင်တယ်အရာယဟန်ပြုရခြင်းရဲ့အကျိုးပဲအဇတတမင်းကိုအဲ့လိုဟောလိုက်တဲ့အခါကျတော့အဇတတမင်းကကြီးညိုလို့လို့ရှင်ဘုရားရှင်ဘုရားဒီရောက်မှ မှောက်ထားတဲ့ခွက်ကြီးကိုလှန်ပြလိုက်သလိုပဲဖရာတပည့်တော်တတလုံးသိကျင်နေတဲ့ဒီအကျိုးကျေးဇူးတွေအရှင်ဘုရားပြည့်ပြည့်စုံစုံ လောကမှာအရှင်ဘုရားကလွဲပြီးတော့ဟောဒီလိုပြည့်ပြည့်စုံစုံဘယ်ပုဂ္ဂိုလ်မှမဟောနိုင်ပါဘူးဘုရားအရှင်ဘုရားတပါးသာလင်ဟောဒီကိလေသာရဲ့ငြိမ့်မှုတမနာဒုက္ခယဟန်ပြုအပ်ခြင်းအကျိုးတရားတွေကို အရှင်ဘုရားသာလင်ထုတ်ဆောင်ပြီးတော့ဟောနိုင်ပါတယ်ဘုရားလို့အဲ့ဒီလိုလျှောက်ပြီးတော့ ဣဇယောမံဗန္နေဇဂမယထာဘာလံယထာမုံလံယထာအကုတလံဆိုပြီးတော့တခါတည်းအရှင်ဖျားတဲ့တပည့်တော်ဖာကမဲ့တော်ကြီးကိုသူတော်ကောင်းဖြစ်တဲ့ဖာကမဲ့တော်ကြီးကိုဖျားတပည့်တော်တတ်ခဲ့တယ်ဆိုတဲ့အမှားကြီးကိုလည်းပြုခဲ့ပါပြီဖျားမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့ဘောမှာလည်းဖျားတပည့်တော်အမှားတွေကိုပြုခဲ့ပါပြီဖျားထိုအမှားတွေကိုဖျားတပည့်တော်ဟာသိခံတော်မူပါဖျားခွင့်လွတ်တော်မူပါဖျား နောက်နောင်ကိုတပြီတော့မဖြစ်တော့အောင်တပြီတော့စောင့်ထိန်မာတော့မယ်ဖះလို့ဖះရှင်ကိုတော်မြတ်ကြီးရဲ့ထာမှာဝန်ချတောင်းမှန်ပြီးတော့ရှ िख ိုကတော့ပြီးတဲ့အချိန်ကြတော့မှတခါတည်းဖះတပြီတော့ကိုမြတ်စွာဘုရားရဲ့တပည့်ရင်တကာရင်ဥပဒကအဖြစ်တပြီတော့ကိုသတ်မှတ်တော်မူပါဖះလို့တခါတည်းအဲ့ဒီမှာရှောက်လိုက်တာ သူရှောက်ပြီးတော့ညာလဲနှက်ပါပြီဖျားဒီလိုတို့ပြုတ်ွယ်ကိစ္စတွေရှိလို့ပြန်ခွင့်ပြုတ်ပါတော့ဆိုပြီးတော့ဒီတုတ်တန်ကြီးကိုဒါမြတ်စွာဘုရားထံမှာနာယူပြီးတော့သူပြန်သွားတဲ့မြတ်စွာဘုရားကချက်သားတော်တဲ့အဇာတတမင်းသားဟာနော်သူ့အဖေကိုယ်တော်အကယ်၍မတတ်ခဲ့ဘူးဆိုရင်အဇာတတမင်းသားဟာဒီနေရာမှာတွင်မဟာသောတာပန်ကြီးဒီမှာ ကျွန်တော်မဟာသောတာပန်ဒီမှာတဲ့အခုကြတော့မတီတော့ဘူးတဲ့နော်ဒီမင်းဟာမိမိကိုမိမိကိုကိုကို တူးဖြိုပြက်တယ်လို့ပဲကိုကိုကို အပယ်ကြောက်အောင်လုပ်ခဲ့တာနော်ကိုကိုကိုဖြက်စီးပြစ်ခဲ့တဲ့ပုဂ္ဂိုလ်တဲ့သူ့အဖေကိုသူ့ရဲ့စိတ်မိုက်စိတ်ရိုင်းကနေမှဖေကြီးကိုတတ်မှုတွေလှုပ်လိုက်တဲ့ပင်စာနန္ဒရိယကံကြီးထိုက်ထားလို့အခုတော့သွားချပြီတဲ့သူ့မှာ ကျွတ်တန်းဝင်နိုင်တဲ့အဖြစ်ကိုမရတော့ဘူးအကယ်၍ဒါသူ့အဖေကိုဒါမတတ်လေလျင်ဒီနေရာမှာတင် သောတာပတ္တိမက်တရားဉာဏ်မျက်စိကြီးရတော်မူမှာပါလို့ရှင်အနန္ဒမထေရမြတ်ကိုမြတ်စွာဘုရားမိန်ခဲ့ပါတယ်အဲ့ဒီတော့မြတ်စွာဘုရားထံဒီတာမင်ညာဖလားသုတ်တော်ကြီးနာယူပြီးတဲ့အချိန်ကမြတ်စွာဘုရားပြိဋိနိဗ္ဗာန်ပြုဖို့၈နှစ်အလိုမှာပါမြတ်စွာဘုရားပြိဋိနိဗ္ဗာန်ပြုဖို့ ရှင်းတဲ့အလိုဆိုတော့82နှစ်မှအခုဒီချိန်ကာလမှာမြတ်စွာဘုရားထံမှာအဇဒသမင်းကလာပြီးတော့ကြီးညိုပါတယ်မြတ်စွာဘုရားအဲ့ဒီချိန်တက်တော့80ကျော်ကြီးရင်တဲ့အရွယ်ရောက်ပါပြီအဲ့ဒီအချိန်မှာလာပြီးတော့မြတ်စွာဘုရားထံမှာတရားတရားနဲ့ပတ်သက်လို့လှူဒန်းနဲ့ပတ်သက်တဲ့နေရာမှာအဇဒသမင်းဟာသူမတူအောင်ကိုလှူဒန်းတဲ့ပုံကိုအဖြစ်ကိုရသွားပါတယ်ရှင်းနှစ်လုံးလုံးအဲ့ဒီလိုမြတ်စွာဘုရားထံမှာ သူမတူအောင်လှူဒန်းထောက်ပံ့ပြီးတော့ကောင်းမှုတွေပြုအဲ့ဒီလိုလုပ်ခဲ့တဲ့အကျိုးတွေကြောင့်တည်တဲ့အခါကျတော့မဟာအဝီစီငရဲမှာမကြဘဲနဲ့ဒီဘက်ကလောဟကုံပြီးလောက်မှာပဲသွားပြီးတော့ခံစားရတယ်အနှစ်6000ခံစားပြီးရင်တို့လွတ်မယ်တဲ့အဇာတတမင်းဟာเนาะအဲ့ဒါကြောင့်မို့ဦးဇင်းတို့ဒါမြတ်စွာဘုရားသာသနာတော်မှာပြန်ပြီးဝန်ချတောင်းပန်ခြင်းအပြည့် လဲဒါအကျိုးတရားတွေပေါ့နော်ယော့သွားတာပေါ့ဝန်ချလိုက်လို့တောင်းပန်လိုက်လို့အဝီစီငရဲမှာရောက်ရမယ့်ဟာကြီးအကယ်၍ဒါမြတ်စွာဘုရားဝန်မချဘူးမတောင်းပန်ဘူးဒီမကောင်းမှုတွေဒီတိုင်းပဲထားမယ်ဆိုရင်သေရင်မဟာဝီစီငရဲကြီးခံရမယ့်ဟာအခုကအခြားငရဲမှာပြောင်းခံပြီးတော့နှစ်တွေလဲတိုးသွားတယ်အဲ့ဒီအကျိုးတရားတွေရပါတယ်နောက်ပြီးတော့အဇာတတမင်းဟာသူ့အဖေကိုသူတတ်တက်ကဲ့သို့ပဲသူချစ်ပါတယ်ဆိုတော့ သူ့ရဲ့သားတော်ဥရိယဘတ်တမင်းသားကပဲသူ့ကိုပြန်တတ်တယ်နော်အဲ့ဒီလိုနဲ့ဥရိယဘတ်တမင်းသားကိုလည်းတခါနောက်မင်းသားပြန်နောက်သားပြန်တတ်50တိုင်တိုင်ရာဇကြိုပြီးမှအဖတ်တမင်းသက်ဖြစ်ခဲ့ပါတယ်နောက်ဆုံးတော့တိုင်းသူပြည်သားတွေကငါတို့နိုင်ငံမှာအဖတ်တမင်းမျိုးမလိုတော့ဘူးဆိုပြီးတော့မှအဲ့ဒီမှာအကုန်လုံးတိုင်းပြည်ဖြတ်ရှင်မြေမျိုးသက်ကိုဖြတ်ပြလိုက်တော့မှတိုင်းပြည်ကပြတ်သွားပါတယ်နော်အဲ့ဒီရဲ့နောက်ပိုင်းမှာ အခုတိတိဓမ္မသောကမင်းကြီးတို့ဆိုပေါ်တယ်ဆိုတာလည်းအဲ့ဒီမကရာတိုင်းရဲ့အတွင်းထဲမှာပေါ်တာပါနော်ရာဇဂျိုမကရာတိုင်းရဲ့အတွင်းထဲမှာအခုဟိုပတ္တနာမြို့ဆိုတာရှိပါတယ်ရာဇဂျိုနဲ့မလမကန်နော်အဲ့မြို့မှာဒါအဲ့ဒီမကရာတိုင်းမင်းဆက်တွေပါပဲဗိမိဟိုဟာတိတိဓမ္မသောကမင်းကြီးတို့ဆိုတာလေနော်အဲ့ဒီမကရာတိုင်းကအຫນွယ်တွေပဲကြောင့်မို့ဒီနေ့ဒါတာမင်ညဖလာတုတ်တန်ကြီးရသော်ဘုရားရှင်ကိုတော်မြတ်ကြီးဒါတစောင်းမုံလာပြီးညမှာ အဇတတမင်းကိုဟောခဲ့တာပါယနေ့တရားဓမ္မအပေါင်းသူတော်ကောင်းတွေလည်းပဲအော်ယဟန်ဆိုတာဒါကြောင့်ဒီလိုပြုရတယ်ယဟန်ဆိုတာဒီလိုကျင့်ရတယ်ဆိုတာကျင့်ရမယ်ကျင့်စဉ်လေးတွေလည်းသိအောင်မိမိကိုယ်၌လည်းဒါကျင့်ပြအောင်เนาะအဲ့တော့ပထမအခြေခံလေးပြန်ပြောရရင်မြတ်စွာဘုရားကရှင်မင်းရဲ့အခိုင်အစေတယောက်သင်္ကန်းဝတ်သွားရင်ရှင်မင်းဟာထိုင်းရှိခိုးရတယ်ဒါပထမအကျိုး ရှင်မြင့်ကိုလေယာကိုင်းညွန့်လုပ်ပြီးတော့ဆက်တာနေရတဲ့လူဟာသင်္ကန်းဝတ်လာရင်အခွန်တုပ်ပေးစရာမလိုတော့ဘူးရှင်မြင့်ဟာပစ္စည်းလေးပါးနဲ့တောင်ပြန်ထောက်ပံ့ရတယ်ဒါလောကရဲ့ပထမအကျိုးတွေရတယ်အဲ့ဒီကနေပြီးတော့တခါလေအမျိုးကောင်းသားတယောက်ဟာသာသနာတော်မှာယဟန်ပြုမယ်မြတ်စွာဘုရားတရားကိုကျင့်မယ်ဆိုရင်နံပါတ်1ဘာလို့ရမှာလဲပထမသီလဆိုတဲ့7ပါးသီလအခြေခံပေါ့အဲ့ဒါတွေလုပ်ရမယ်နောက်ဒုတိယသီလဆိုတဲ့ အဲဇပွဲကြည့်ခြင်းလက်ဝဲပွဲကြည့်ခြင်းဒါမျိုးတွေအကုန်လုံးရှောင်ကြဉ်ရမယ်ပါဏသာလိမ့်ချခြင်းအလှပပြင်ဆင်ခြင်းမျိုးစုံပေါ့ဒါတွေကိုရှောင်ကြဉ်ရမယ်နံပါတ်3ဓာတ်ရိုက်ဓာတ်ဆင်လုပ်ခြင်းဘေရင်ဖောခြင်းဆိုတဲ့အဲ့ဒီဟာတွေရှောင်ကြဉ်ရမယ်ဆိုတဲ့သီလအဆင့်3ဆင့်ပထမကိုကျင့်ရပါမယ်အဲ့ဒါကျင့်ပြီးတဲ့အခါကျမှမျက်စိကလည်းမြင်မြင်တိုင်းမကြည့်နဲ့ကြားကြားတိုင်းမကြည့်နဲ့နာနာတိုင်းမကြည့်နဲ့မြင်မြင်တာတွေအကုန်လိုက်ကြည့်ရင်လောဘဒေါသမောဟတွေအနှိမ့်ဆက်ခံရမယ်လိုချင်မှုတွေမမောမှုတွေနှိမ့်ဆက်ခံရမယ် ကြားတာတွေနောက်လိုက်နေလိုချင်မှုတွေမမောမှုတွေနှိပ်စက်ခံရမယ်ဟောဒကာဓမ္မတွေအခုပြောသလိုနေတိုင်းအင်းဒကာတဲ့ဒီဇပွဲတွေကြည်နေမယ်ရုပ်ရှင်တွေကြည်နေမယ်ဆိုရင်အဲ့ပေါ်မှာလောဘတွေဒေါသတွေမောဟတွေနှိပ်စက်ခံရမှာပဲနားနဲ့အတန်နဲ့တခြင်းတန်နဲ့ဟာဟိုတန်ဒီတန်တို့လိုချင်မှုမမောမှုနှိပ်စက်ခံရမှာပဲအဲ့ဒါကိုဆိုလိုတာနော်လိုချင်မှုတတ်မဲ့မှုတွေကနှိပ်စက်နေမှာပဲတဲ့ဒါကြောင့်မို့အဲ့ယဟန်တော်ဟာမျက်စိတကာနာတကာရှားတကာကိုယ်တကာမနောတကာဆိုတဲ့ဒီ အာယုံ6ပါးတကား6ပုဒ်ကိုလုံးကျော်စွာထိပြီးတော့ကြွားတယ်လှမ်းတယ်ချတယ်ထိတယ်သိတယ်ထိုင်တယ်ကိုယ်တယ်ဆန်းတယ်အဲ့ဒါတွေကို မှတ်နေပါတဲ့နော်အဲ့လိုမှတ်ပြီးတော့အခါစားတဲ့တောက်တဲ့အခါကျတော့အကုန်ရောက်ရဲတယ်နော်နေတဲ့ထိုင်တဲ့နေရာမှာလည်းရောက်ရဲပါစားတဲ့တောက်တဲ့နေရာမှာလည်းရောက်ရဲပါသစ်တပင်ဝါတပင်မှာအေးချမ်းနေတရားလေးအားထုတ်ရတာလေးနဲ့တင့်တယ်ရောက်ရဲရှိတာလေးနဲ့စားပြီးနေပါတဲ့ နောက်သောတော်မေဇိမအဆူလာသီလမေဇိမသီလမဟာသီလဆိုတဲ့သီလ၃မျိုးနောက်အခုအိန္ဒြေတွေကိုစောင့်သိခြင်းဣရိယာပဋ္ဌာသံပဇညဆိုတဲ့ကြွလှမ်းရအဲ့ဒါတွေကိုတတိထားခြင်းတင့်တယ်ရောက်ရခြင်းအဲ့ဒါတွေလုပ်ပြီးတဲ့အခါကျတော့မှတောတောင်စိတ်ညင်ရနေရသွားအဲ့ဒီလိုတွေလုပ်ပြီးတော့တခါတည်းအဲ့ဒီမှာဝင်တိုင်းသည်ထွက်တိုင်းသည်တတိထားပြီးမှတ်ပါမှတ်ရမှတ်ရမှတ်ရနဲ့ဟော နမိတ်တွေပေါ်လာပြီးတော့အဲ့ဒီအရာတွေစိတ်တွေစင်ကြယ်ပြီးတော့ ကိလေသာနိဝရဏတရား၅ပါးကင်းစင်သွားပါလိမ့်မယ်နိဝရဏတရား၅ပါးကင်းစင်သွားတဲ့အခါပုဂ္ဂိုလ်ကထောင်ထဲကလွတ်လာတဲ့ပုဂ္ဂိုလ်မျိုးအကျွေးကင်းတဲ့ပုဂ္ဂိုလ်မျိုးအနာရောဂါအာရေကလွတ်တဲ့ပုဂ္ဂိုလ်မျိုး သူကျွန်ကလွတ်တဲ့ပုဂ္ဂိုလ်မျိုးเนาะတခါတဲ့တဲကန္တာယာကြီးပူလောင်နေရာကနေပြီးတော့အင်မတန်အေးချမ်းတဲ့နေရာကြီးစောက်ဝက်တောက်ဖွဲ့တွေနဲ့ပြည့်တဲ့နေရောက်သွားတဲ့ပုဂ္ဂိုလ်မျိုးကဲ့သို့နိဝရဏတရား၅ပါးကျင့်စဉ်သွားရင်အင်မတန်မှချမ်းသာတဲ့နေရာကြီးရောက်သွားပါလိမ့်မယ်။ အဲ့ဒီနေရာရောက်သွားပြီးစိတ်ကစင်ကြယ်သွားသည့်အတွက်ပထမသံရမယ်ပထမသံရတော့ခန္ဓာကိုယ်ကြီးတစ်ခုလုံးကိုပိတိတွေဖြန်းပြီးတော့ချမ်းသာတယ်မယ်ဒုတိယသံရမယ်တတိယသံရမယ်စတုထသံရမယ်အဲ့ဒီဇန်တွေကနေပြီးတော့တခါတည်းအခုပြောသလိုပဲဝိပဿနာတွေတင်ပြီးတော့ခန္ဓာကိုယ်ရဲ့ယုတ်တရားနံတရားတွေတင်ရှုအဲ့ဒီအနေတမာတိတွေကလည်းပို့ပြီးတော့အာကောင်တက်လာစင်ကြယ်လာပြီးတော့အဲ့ဒီမှာတခါတည်းဒိဗ္ဗစကုညာဒိဗ္ဗသောတာညာနန္နာနတ်မျက်စိ နော်အိဒီဝိဒညာတကောမျိုးမျိုးကိုဖန်ဆင်းနိုင်တယ်အဲ့ဒါတွေတစ်စက်ပြီးတစ်စက်ရရပြီးနောက်ဆုံးရောက်တော့ကိလေသာနိဝရဏတရားတွေကင်းစင်ပြီးတော့လောဘတွေဒေါသတွေမောဟတွေငြိမ့်ပြီးတော့တခါတည်းအာသောကုံခန်းတဲ့ယဟန္တာ ဖြစ်ခြင်းဆိုတဲ့ချမ်းသာအကျိုးကြီးနောက်ဆုံးရပါလိမ့်မယ်တခါရေးတဲ့အဲ့ဒါဒီယဟန်ပြုအပ်ခြင်းအကျိုးပါလို့ဟောခဲ့တဲ့အတွက်ယနေ့တရားဓမ္မအပေါင်းသူတော်ကောင်းတို့တို့ရဲ့ဒီလည်းပဲမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးဟောကြားတော်မူခဲ့သော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 သာဓုသာဓုပါဖျား